ယနေ့2021ခုနှစ်ဖေဖော်ဝါရီလ23ရက်နေ့ Quantum Bodies USA မှာ ကြီးမှုပြီးတော့ကျင်းပတဲ့ဝိပဿနာဓမ္မသဘင်ပွဲတော်ကြီးမှာယနေ့ဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေကြားလဲကြားဘူးပြီးသား နာမည်ကြီးတဲ့သုတ်တန်တစ်ခုဖြစ်တဲ့အာတိဝိသောပမသုတ်တံဒေသနာတော်အာတိဝိသောပမသုတ်တံဒေသနာတော်ကြီးကိုရသော်ဖျားဟောကြားတော်မူခဲ့တယ်ဒီသုတ်တံဒေသနာတော်ကြီးကိုဥစဉ်တို့ဒကာတော်မတွေကိုဒီနေ့ဥစဉ်ပြန်ပြီးတော့ဟောပေးမယ်နော်သုတ်တံတက်တက်နာယုံနေမဟုတ်ဖဲနဲ့ခန္ဓာကို ကိုတွေ့ကြင်ကြံပြီးတော့သွားတဲ့ဤစနစ်မျိုးကိုဥစဉ်ကလိုချင်ပါတယ်တရားနာတယ်ဆိုတာခန္ဓာကိုညံလှည့်ပြီးတော့ကြည်တတ်ဖို့အရေးကြီးပါတယ်တုတ်တန်လေးနားထောင်ပြီးတော့ဩဒီတုတ်တန်လေးကတော့နာယူလို့ကောင်းတယ်ဆိုယုံနဲ့မဟုတ်ဘဲနဲ့ဒီအသည့်တွေဒီတရားတွေဖျားဟောတဲ့ဒီတရားတွေကငါတို့ခန္ဓာကြီးထဲမှာဒီလိုတိုက်ရိုက်ရှိနေတာပါလား ဒီလိုရှုရမှာလားဒါကအမှားမြင်ဒါကအမှန်မြင်ဆိုတာကိုယ်တိုင်သိတဲ့အစဉ်မျိုးနဲ့ဥစဉ်ကဓမ္မကိုနာယူစေခြင်းပါတယ်ဒါကြောင့်မို့ဥစဉ်ကလည်းသိသမျှစွန့်နိုင်သမျှစ조사ပြီးတော့ခန္ဓာနဲ့ဟပ်ပြီးတော့ဟောမယ်အချိန်တော့ဥစဉ်တို့နည်းနည်းတဏှာကြီးတဏှာကြီးကြော်ကြော်တော့ယူမရပါမယ်ဘာလို့လဲဆိုတုတ်တန်ကလည်းရှည်တယ်ဥပမာဥပမာရတွေကနောက်ပြီးတော့တုတ်တန်လေးနားလေယုံလောက်နဲ့ဟောရင်ခန္ဓာဘက်မှာလှည့်ဖို့အချိန်ရမှာမဟုတ်ဘူးအဲ့တော့ တရားနာရင်းနဲ့ဒကာဒကမတွေကဲတရားတော့ကြာခြင်းလဲကြာပဲစီခန္ဓာသဘောပေါက်အောင်နာမယ်ဆိုတဲ့တရားစိတ်နဲ့ဒါနာကြနော်ဟိုလွယ်လွယ်လေးတဏှာပြည့်တဏှာဖြတ်ဥစဉ်လောက်တတ်ပါတယ်ဒါဥစဉ်ပွင့်လင်းဆုံးပြောတာပါနော်ဒကာဒကမတွေအတွက်ဟိုအကျိုးမရှိပဲနဲ့ဥစဉ်ကမဖြစ်စေခြင်းလို့ပါနော်အဲ့ဒါကြောင့်မို့ဥစဉ်တရားနည်းနည်းရှည်ခြင်းရဲ့အကြောင်းကလည်းအဲ့ဒါကြောင့်မို့ဥစဉ်နည်းနည်းရှည်မှာပါခန္ဓာဘက်ကို ဒီသဘောတွေဟာဘာကိုဖះဆိုလိုတယ်ကိုယ်ခန္ဓာနဲ့ဘလို့လှက်ပြီးဘလို့ရှုရမယ်ဆိုတာကိုဥစဉ်လဲသိသလောက်တရားတော်မတွေလဲတဖြစ်ဖြစ်ပို့ပို့နားလဲနိုင်အောင်ဒီတရားတွေကလဲတစ်ကြိမ်တစ်ခါနာယုံနဲ့မရဘူးဘာလို့လဲဆိုတော့ခက်ခဲတဲ့နက်နဲတဲ့သိမ့်မွေ့တဲ့တရားတွေတရားတွေဆိုတော့ဥစဉ်တို့ကတရားမှုအကြိမ်ကြိမ်သေးသေးချာချာလေ့လာသေးသေးချာချာနာယူသေးသေးချာချာသုံးသပ်မှာကိုယ်ခန္ဓာကိုယ်ပေါ်မှာ တရားရှုတတ်ပြီဆိုတော့အဲ့ဒီကြတော့မှအသေးလဲတက်အနေလဲမြတ်တဲ့ဘဝရပါလိမ့်မယ်နော်အဲ့ဒီအတွက်ကိုရဖို့ရအတွက်ဒီအာသဝိသောပမသုတ်တန်ကြီးဟာသိပ်ပြီးတော့အကျိုးတရားများပါတယ်ဒါကြောင့်မို့ဦးဇင်းတို့သီရိဓမ္မသောကမိနိယသားတော်ဖြစ်တဲ့အရှင်မဟိန္ဒမထေမြတ်ကြီးတီဟိုကျွန်းကိုရောက်တော့တီဟိုဘရင်ကိုပထမဦးဆုံးဒီတရားကိုပဲဟောတာပါပဲဒီအာသဝိသောပမသုတ်တန်ကြီးနော်အဲ့မှာတိတ်ဒီတရားကိုဟောပြီးတော့မှတီဟိုနိုင်ငံသူနိုင်ငံသားတွေကို တရားပေးပြီးတော့တရားရည်အမြိုက်သေးတိုက်တွေးပြီးတော့သာသနာတော်ကြီးထွန်းလင်းအောင်လုပ်ခဲ့တာပါအဲဒါကြောင့်မို့ဦးဇင်းကလည်းဒီတုတ်တန်ကိုတရားဓမ္မတွေခန္ဓာနဲ့ဒါကိုတွေ့တွေဖျားဟောနဲ့ဘလို့ရှိတယ်ဆိုတာကိုဒီနေ့အေးအေးဆေးဆေးတိုက်ဆိုင်ပြီးတော့ဦးဇင်းဒီဓမ္မကိုအကောင်းဆုံးအစွမ်းနိုင်ဆုံးဦးဇင်းသိသလောက်ဒါတရားဓမ္မနားလည်အောင်ဟောပြောပေးပါမယ်နာမည်တုတ်တန်ကတော့အာတိဝီသောပမတုတ် သူကအင်မတန်မှပြင်းထန်တဲ့အစိတ်ပြင်းတဲ့မွေကြီးတွေကို ဥပမာပေးပြီးမြတ်စွာဘုရားဟောခဲ့မြတ်စွာဘုရားဟောတဲ့တရားတွေကတိုက်ရိုက်တရားသားတိုက်ရိုက်ဟောတာရှိတယ်ဥပမာဥပမေယတွေပေးဟောတာရှိတယ်အမျိုးမျိုးပေါ့တရားတွေကို လူတွေနားလည်အောင်မြတ်စွာဘုရားကခန္ဓာအာယနာဓာတ်သစ္စာအပိုင်းတွေကိုလူတွေနားလည်အောင်လို့နားလည်လွယ်မဲ့ဤမျိုးစုံနဲ့မြတ်စွာဘုရားတန်တာဆင်း ပြီးတော့ဒီအရိယာတရားတွေကိုဟောပေးတာဟောပေးတဲ့အခါကျတော့ဒီနေရာကျတော့ तू ကဥပမာပေးပြီးဟောတာနော်ဟိုတော့ငါတဲ့ရှင်မြင်းကြီးတစ်ပါးရှိတယ်အဲ့ဒီရှင်မြင်းကြီးက तू ကမွေကြီးလေးကောင်မွေးထားတယ်ဒါတော့အထကထာဘာပြန်ဖွင့်ပြလဲဆို ရှစ်ခက်ကရှင်မြင်းတွေကတနိုင်ငံနဲ့တနိုင်ငံသူတို့ကတိုက်ကြခိုက်ကြတာ哦 စစ်ရှုံးလို့ရှိရင် သူများအညံသေးအနှိမ့်ဆက်ခံပြီးသူကမသေးခြင်းဘူးအဲ့ဒီတော့ဘာလုပ်လဲဆိုတော့အဲ့လိုမသေးရအောင်လို့သူကအစိတ်ပြင်းတဲ့မွေတွေမွေးထားပြီးတော့အဲ့ဒီစစ်ရှုံးပြီဟဲ့ဆိုတာနဲ့ဒီပြိုင်နဲ့အဲ့ဒီမွေတွေအကြိုက်သက်ခံပြီးတော့စက္ကန့်ပိုင်းမိနစ်တိုင်းပဲတည်သွားတာညင်သက်ခံရမှာဆိုလို့အဲ့ဒါမွေးလေမွေးထားရှိတယ်ဒါအထာကထာအဲ့လိုဖွင့်ပြအဲ့တော့ရှင်ဘုရင်ကအင်မတန်စိတ်ပြင်းတဲ့ မွေကြီး၄កောင်အဲ့ဒီမွေကြီး၄កောင်ကို မွေးထားတယ်တဲ့မွေးထားပြီးတော့တနေ့ရောက်တော့အပြစ်ဒဏ်ကြတဲ့ခိုးသားတစ်ယောက်ရောက်လာတယ်ကဲအမောင်အပြစ်ဒဏ်ကြသည့်အတွက်တင့်အတွက်ပြစ်ဒဏ်ကတော့ငါမွေးထားတဲ့မွေကြီး၄កောင်ကို မင်းမွေးရလိမ့်မယ်မင်းပြုစုပေးရလိမ့်မယ်စောက်ရှောက်ပေးရလိမ့်မယ်အဲ့ဒီမွေကြီး၄កောင်က စိတ်တိုင်းမကြတဲ့နေ့ကြိုက်တိုက်ရင်တော့မင်းတိုက်နဲ့မင်းကံပေါ့ကွာဆိုပြီးတော့တခါတည်းအဲ့ဒီမွေကြီးလေးကောင်ကိုပေးလိုက်တော့အဲ့ဒီထောက်ကြသားဟာဒီမွေကြီးလေးကောင်ကိုပြုစုလိုက်လှုပ်ကြွေးလိုက်အဲ့ဒီမွေကြီးလေးကောင်နဲ့ပဲလုံထွဲပြီးတော့တခါတည်းသမင်းကျွေးပေးလိုက်ရေချိုးပေးလိုက်နဲ့ဒီမွေကြီးလေးကောင်ကို तू ပြုစုနေတာ တနေ့တော့ပညာရှိသူတော်ကောင်းတယောက်ရောက်လာတယ်တဲ့အမောင်မင်းနဲ့နေတဲ့မွေတွေများတာမန်မွေတွေထဲလို့လားအဲ့ဒီမွေကြီးလေးကောင်ဟာအင်မတန်အစိတ်ပြင်းတယ်နော်တကောင်သောမွေကြိုက်လိုက်လို့ပြင်ချောင်းကြီးလို့တောင့်တင်းပြီးတော့သေရတယ်အဲ့ဒါကိုကတ္ထမုခမွေလို့ခေါ်တာပေါ့နော်သူတော်ဟိုမှာတော့အဲ့လိုတောင့်တင်းပြီးတော့သေရလိမ့်မယ် နော်အဂိမုခမွေဆိုတဲ့အဲ့ဒီမွေကြိုက်လိုက်လို့ရှိရင်တော့မင်းတခါတည်းကိုမိသွေးတုံးကြီးလိုမဲ့ပြပြီးတော့ကို တခါတည်းသေသွားလိမ့်မယ်နော်ဝါရောမွေကြိုက်လို့ရှိရင်တော့ဟောအပိုင်ပိုင်ပြသေးလိမ့်မယ်နော်နောက်မွေတစ်မျိုးနော်အဲ့ဒီမွေကအခုအဘောမွေလို့ခေါ်တဲ့မွေတစ်မျိုးရှိသေးတယ်အဲ့ဒီမွေကြိုက်ရင်တော့ပုတ်ပွားပြီးပိန်းနေသည့်ပုတ်ကြီးလိုလုပ်ပြီးသေးရတယ် ဆိုလိုတာဒီမွေကြီး၄កောင်ကြိုက်လိုက်ရင်တကောင်သောမွေကြိုက်လိုက်ရင်တော့ပြင်ကြကြီးလို့တောင့်တင်းပြီးသေးရတာတကောင်သောမွေကြိုက်ရင်မဲ၆ပြီးသေးရတယ်တကောင်သောမွေကြိုက်လို့ရှိရင်တော့အပိုင်းပိုင်းပြတ်သေးရတယ်တကောင်သောမွေကြိုက်ရင်တော့တခါတည်းပိန်းနေသီးပေါက်လို့ပုတ်ပွားပြီးသေးရမယ်အင်မတန်စိတ်ပြင်းတဲ့မွေတွေတဲ့မင်းအဲ့ဒီမွေကြီး၄កောင်ဘလောက်ပြုစုပြုစုတနေ့မင်းကိုအသေးတတ်မှာမင်းလွတ်အောင်နာပြေးတော့ပြောတော့ အဲ့ဒီမှာတင်ခိုးသားကလည်းသိပြီးတော့အလက်ကို မွေလေးကောင်ချပြီးတော့သူပြေးတာတခါတည်းအဲ့ဒီမှာတခါတည်းပြေးပြေးပြေးပြီးတော့မောပြီးတော့ကဲမွေလေးကောင်ပြီးကလွတ်လောက်ပါပြီငါတော့နားပါတော့မယ်ဆိုပြီးနားမယ်လုံနေတဲ့အချိန်မှာပညာရှိသူတော်ကောင်းကထပ်ပြောတယ်တဲ့အမောင်မနာနဲ့အောင် မင်းနောက်မှာရှင်မြန်ကလူသားသမား9ယောက်လွတ်လိုက်ပြီ တွေ့ရတင်ញိုင်းဒါမဆိုင်အဲ့ဒီကောင်ကိုတတ်စေဆိုပြီးတော့အမိန့်ချပြီးတော့လွတ်လိုက်တာမွေရလည်းလိုက်ရဲ့မင်းလူသားသမား9ယောက်ကလည်းမင်းနောက်မှာလိုက်ရဲ့မင်းလွတ်အောင်ပြေးပြေးပြေးဆိုပြေးခိုင်းတယ်အဲ့ဒီကနေလွတ်အောင်ပြေးခိုင်းတော့လွတ်အောင်ပြေးနေရင်းနဲ့ရှေ့ကြတော့တခါနားမယ်လို့ပြန်တော့ မနာနဲ့ဩမင်းငယ်ငယ်လေးကတည်းမင်းအင်မတန်ခင်ရပါတယ်ချစ်ရပါတယ်ဆိုတော့မင်းရဲ့လူယုံတငယ်ချင်းတယောက်ကိုရှင်မင်းကလွတ်လိုက်ပြီတဲ့လူယုံနဲ့ပေါင်းတက်ခိုင်းတာဒီကောင်မွေကြိုက်လို့လည်းမသေးဘူးရန်သူ9ယောက်တတ်လို့မှ မသေးရင်တော့သူ့တငယ်ချင်းမိတ်ဆွေနဲ့ပေါင်းပြီးတက်ခိုင်းလိုက်မယ်ဆိုပြီးတော့အဲ့ဒီမှာတင်လွတ်လိုက်ပြီးမင်းနောက်ကထက်ကြမကွာဓာထံပြီးတော့လိုက်လာပြီမင်းရဲ့ အချစ်ရဆုံးအခင်ရဆုံးဆိုတဲ့တန်ငယ်ချင်း မင်းကိုတွေ့ရတင်ကြိုင်းမှာ तू ကလည်းတတ်လိုက်မယ်မင်းလွတ်အောင်ပြေးဆိုတော့လွတ်အောင်ပြေးတယ်တဲ့လွတ်အောင်ပြေးတော့ရှေ့မှာဘာတွေ့လဲဆိုတော့ရွာတဲ့ရွာရွာပြက်ကြီးအိမ်6လုံးရှိတယ်အိမ်6လုံးရှိတဲ့ရွာကြီးအဲ့ဒီရွာကြီးကိုရောက်တော့ကဲနားပါဦးမယ်ဒီနေရာလေးရောက်ပြီးတော့လှက်ပတ်ပြီးတော့ ကြည့်တော့လေအိမ်တော့အိမ်ပဲဘာမှလည်းမရှိဘူးစားတရားလည်းမရှိဘာမှလည်းမရှိ အိမ်တွေကလည်းခန့်ချောင်းလို့ရှိတာလေကျိုးတို့ကျဲတယ်ဟိုနာတလုံးဒီနာတလုံးရွာတရွာရွာပြက်အိမ်ကြည့်တော့လေ6လုံးစားတရားလည်းမရှိတဲခိုတရားလည်းမရှိကဲအဲ့ဒါနဲ့အဲ့နာလေးမှာ ထိုင်ပါအောင်မယ်ဆိုပြီးထိုင်တယ်အထာကရာဘာဖွင့်ပြလဲဆိုလေလေးတအေးအေးနဲ့ စကြဝဠာမင်းစီးစိမ်ခံစားသလိုပဲတဲ့အဲ तू ကသူ့ကိုယ်သူ အေးအေးဆေးဆေးလေးခံစားနေတာဟိုကပညာရှိသူတော်ကောင်းကပြောတယ်မင်းအေးဆေးဆေးခံစားမနေနဲ့လွတ်တဲ့နေရာများမင်းထင်လို့လားမင်းရန်သူတွေထက်ကြမှာကွာနောက်ကနေလိုက်နေတာဒီရွာထဲမှာကလည်းအခုဓမြ6ယောက်ကလည်းဝင်းဝင်ပြီးတော့ဒီရွာကြီးကိုဒုက္ခတွေပေးတယ်အဲ့ဒီတော့ဒုက္ခပြီးတော့မင်းဒီနာမှာနေလို့မချမ်းသာသေးဘူးလွတ်အောင်ပြေးဆိုတော့ အဲ့ဒီမှာပင်လယ်ပြင်ကြီးတွေ့တယ်တဲ့။သွားရင်သွားရင်နဲ့ပင်လယ်ပြင်ကြီးတွေ့တော့ပင်လယ်ပြင်ကြီးရေတွေကလည်းအစီကျန်းဘုံလိုင်းနေကြရက်တွေကလည်းတဝုံတိုင်းတိုင်းနဲ့အဲ့ဒါယူကိုမင်းလွတ်အောင်ကူကူကူဆိုတော့ဘလို့များကူရပါမတော့လို့ထိုင်စင်းသားနေရင်းနဲ့အဲ့ဒီနာတုံတို့တစ်တို့ဖတ်တို့အဲ့ဒါတွေအကုန်စုဖွဲ့ဖွဲ့ပြီးတော့အဲ့ဒီဟာနဲ့တခါတည်း ဟိုဘက်ကန်းကိုလက်နဲ့ခြေနဲ့ရက်ပြီးကူးတာတဲ့ဟိုဘက်ကန်းရောက်တော့ငြိမ်သွားပြီးချမ်းသာသွားပြီးအေးမြသွားပြီးအဲ့ဒါမြတ်စွာဘုရားကချက်သားတို့အဲ့ဒါမင်းတို့ကိုငါကအဲ့ဒါအခုဘာလုပ်ပေးတာလဲဆိုတော့ဥပမာပေးတာနော်ဥပမာလေးပြန်မှတ်ပါကံဒီဟုသောမင်းတရားကြီးကနေမှခိုးသားကိုမွေကြီးလေးကောင်အပ်ခဲ့တယ် အဲ့ဒီခိုးသားကပညာရှိရဲ့အဆုံးမှကြားပြီးမွေကြီးလေးကောင်ဘေးကနေမှလွတ်အောင်လို့သူကတခါတည်းပြေးတာပြေးတဲ့နေရာမှာမွေကြီးလေးကောင်နဲ့လွတ်သွားတော့ဟိုကနောက်ထပ်ဘာလုပ်လဲလူသားသမား9ယောက်နဲ့လိုက်တက်ခိုင်းတယ်လူသားသမား9ယောက်နဲ့မမိနိုင်တော့နောက်ထပ်သူ့ရဲ့ငငယ်ကလေးပေါင်းခဲ့တဲ့အတွင်းလူယုံနဲ့ပေါင်းပြီးတက်ခိုင်းတယ်အဲ့ဒီကနေမှဟိုကရွာကြီး6ရွာရောက်သွားတယ် ရွာကြီး6ရွာထဲမှာမနေနဲ့အောင်ဘေးရန်များတယ်ဆိုပြီးတော့ဆက်ပြီးတော့ကူးခိုင်းတော့ပင်လယ်ပြင်ကြီးကူးပြီးတော့ဟိုဘက်ကရောက်တော့ငိမ့်အေးသွားပြီချက်သားတော်တဲ့အဲ့ဒါကငါကဥပမာကိုပြောတာကံဒီဟူသောမင်းတရားကြီးကဦးဇင်းတို့ကာယကံဝစီကံမနောကံဆိုပြီးတော့ဦးဇင်းတို့ကံတရားတွေလောက်ကြတယ် အဲ့ဒီကံတရားကြီးဘယ်သူများကြော်နိုင်တဲ့ပုဂ္ဂိုလ်ရှိလဲလောကမှာရှင်ဘီရင်ရှိရင်ရှင်ဘီရင်ကသေဆိုသေရတာရှင်ဆို ရှင်ရတာပဲဥစဉ်တို့ဘဝတွေဟာနော်အခုလည်းပဲဒီတိုင်းပဲကံအလျောက်နေကြဒီနေ့ကံဆိုးကျင်လည်းထဆိုးသွားတာဒီနေ့ကောင်းကျင်လည်းထကောင်းသွားတာကံတရားပေါ်မှာမူတည်ပြီးတော့မှဥစဉ်တို့ကကံဒေးဟူသောမင်းတရားကြီးကအုတ်ချုပ်ခံထားရသူကခြယ်လဲနေတာနော် ကမ္မတကောမိကမ္မဒါယာတော့ကမ္မယောနိကမ္မဗန္ဓုကမ္မပရိတရဏောရသော်ဖျားကံသာလင်ကိုပိုင်ဥစ္စာရှိတယ်နော်အဲ့ဒီကံကိုမှီးနေရတာကံကိုတီးပြီးတော့နေရတယ်အဲ့ဒီတော့အဲ့ဒီကံဒီဟူသောမင်းတရားကြီးကအုတ်ချုပ်ခံပြီးတော့ဦးဇင်းတို့အခုကာယကံဝစီကံမနောကံဆိုတဲ့အဲ့ဒီကံတွေကို ကျူးလွန်ထားခဲ့တဲ့ဦးဇင်းတို့တို့တွေဟာ ထောင်ကြသားတွေပါပဲ ကံဒီဟူသောမင်းတရားကြီးကတခါတလေကြတော့ကာမ7ဘုံဆိုပြီးတော့ကာမဘုံကြီးထဲမှာထည့်ထားတာအပယ်၄ဘုံထဲမှာတခါလေးနေရတယ်တခါတလေလူဘုံမှာနေရတယ်တခါတလေနတ်ပြည်6ထပ်မှာနေရတယ်ကိုပြုတဲ့ကံတိုင်းကံကပြစ်ချလိုက်တာနော်တခါတလေကြတော့မကောင်းမှုအကုသိုလ်ဒုစရိုက်တွေပြုမိတဲ့အခါကျတော့သွားလေအောင်တော့ငရဲဩငရဲကိုပြစ်ချတာဘယ်သူကချကံကပြစ်ချလိုက်တာ အဲ့တော့ကံတိဟုသောမင်းတရားရဲ့အောက်မှာနေရတာတခါတလေကာမဘုံကြီးထဲမှာနေရတယ်တခါတလေရူပဘုံတခါတလေအရူပဗြမဘုံအဲ့တော့ကာမဘုံ ရူပဘုံအရူပဘုံ ဆိုတဲ့အဲ့ဒီ31ဘုံထောင်ကြီးတဲ့ဥစဉ်တို့လွတ်ကိုမလွတ်နိုင်ဘူးတဲ့ဘဝတန်တရာကြီးကြည်လိုက်ရင်လည်းပဲအမတန်မှကြောက်စရာကောင်းတယ်ညီငွေပဲကောင်းတယ်တဘွားပြီးတဘွားတဘွားပြီးတဘွား အိုးအိုလိုမဆုံးနာလိုမဆုံးသိလိုမဆုံးတဘွားပြီးတဘွားဖြစ်ခဲ့ရနော်အဲ့ဒီလိုဘဝတွေကလည်းများလွန်းလို့ဩဘဝရဲ့အစလှမ်းကြည့်လို့တော့မမြင်နိုင်ဘူးတဲ့ဘဝရဲ့အစကိုလှမ်းကြည့်လို့တော့များလွန်းလို့ဘဝတွေကျင်လည်ခဲ့ရအဲ့ဒီလိုဘဝတွေကျင်လည်ခဲ့ရတာဘာကြောင့်လဲဆိုတော့ကံဒီဟုသောမင်းတရားကဥစဉ်တို့ကိုကာမဘုံ ရူပဘုံအရူပဘုံဆိုတဲ့ အဲ့ဒီဘုံ၃ခုဆိုတဲ့ထောင်ကြီးထဲမှာတစ်ခုပြီးတစ်ခုလှဲ့လှဲ့လှဲ့လှဲ့ပြီးထည့်ထားခံရလို့အဲ့တော့ထောင်ကြသားဆိုတာဥစဉ်တို့တရားတော်မတို့တွေအလုံးကိုထောင်ကြသားလို့ပြောတာကံဟာမင်းတရားကံပြုသောမင်းတရားကထောင်တဲ့နေရာတော့အတာနေရတာမဟုတ်ဘူးတဲ့ဓာတ်ကြီး၄ပါးမွေကြီး၄ကောင်မွေကြီး၄ကောင်ဆိုတာဓာတ်ကြီး၄ပါးကိုပြောတာ ပထဝီဒေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးအဲ့ဒါကိုအင်မတန်မှအစိတ်ပြင်းလို့အခုကြည့်တရားထိုင်တယ်ပထဝီဓာတ်တွေဖောက်ပြန်လာတော့ကြိုက်လိုက်တာအစိတ်တွေတက်တာပထဝီဓာတ်ဆိုတဲ့မွေငွေစိတ်တွေတက်တာဒီခန္ဓာကိုယ်ကြီးကလည်းမြတ်စွာဘုရားက ထဝီတေဇောအာဘောဝါယောဆိုတဲ့ဒီဓာတ်ကြီး၄ပါးရဲ့အစုအဝေးကြီးအဖွဲအစည်းကြီးပထဝီဓာတ်ဆိုတဲ့အမှုန်နေမြောင်များစွာကိုစုပေးထားတာဘာကစုပေးထားလဲဝါယောဓာတ်ကစုပေးထားတာပထဝီအမှုန်နေဦးဇင်းတို့လူခန္ဓာကိုတစ်ခုဖြစ်ဖို့ဆဲကလပ်ပေါင်းများစွာအဲ့ဒီကလပ်ဆဲပေါင်းများစွာကို စုပေးတာကဝါယောဓာတ်ကစုပေးတာ အဲ့ဒီစုပေးထားတဲ့ဝါယောဓာတ်ကိုရင့်ကျက်စေအောင်ဘာလုပ်လဲဆိုတေဇောဓာတ်ကရင့်ကျက်စေအောင်လုပ်ပေးတာပထဝီဓာတ်ကအမှုန်နေအဲ့ဒါကို အာဘောကဖွဲ့စည်းပေးတာတေဇောကရင့်ကျက်စေတာဝါယောဆိုတဲ့လေဓာတ်ကထောက်ကန်ပေးထားတာအဲ့ဒါဒီနော်လေမရှိရင်လည်းမိကမှုေးလို့မရဘူးဟုတ်တယ်မဟုတ်လားဒါကြောင့်မို့လေလေးလာမှ လေလေးရှိမှ မီးထွန်းလို့ရတယ်မီးမွေးလို့ရတယ်ဆိုတော့နောက်ကလေကထောက်ကံပေးထားတာအဲ့ဒါကြောင့်မို့အခုပထဝီတေဇောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးကိုမြတ်စွာဘုရားအမျိုးမျိုးလှည့်ဟောပြပေးတာပထဝီဓာတ်ဆိုတာကွာဟောဒီခန္ဓာကိုယ်ကြီးတဲ့ကြည်လိုက်ရင် ပထဝီဓာတ်20ဆံမင်းတို့ခြေသေးတို့လက်သေးတို့သွားတို့အယိုးတို့အရေးတို့ဥသိန်းတို့ဥမတို့ဆိုပြီးတော့မြတ်စွာဘုရားထုတ်ပြပြန်ရောအဲ့ဒါဘာတွေလဲအဲ့ဒါပထဝီဓာတ်တွေမြတ်စွာဘုရား သူ့ရဲ့သဘောလက္ခဏာကပါလေမာတတ်တဲ့သဘောပြော့တတ်တဲ့သဘောပဲနော်ခန္ဓာကိုယ်ကြီးကြည့်လိုက်ကင်ကြည့်လိုက်လို့ချင်းမာတဲ့နေရာရှိတယ်ပြော့တဲ့နေရာရှိတယ်အဲ့ဒါမာတဲ့နေရာပြော့တဲ့နေရာအဲ့ဒါကိုပထဝီလို့ပြောတာသူ့ရဲ့သဘောတတ္တိလေးကမာသဘောပြော့သဘောလေးကိုပြောတာဒါပညာလို့ပြောလိုက်တာဒါကြီးကဆမင်ခြေတဲ့လက်သေးဆိုတာဒါပညာလို့ပြောမှာပရမတ်ကအဲ့ဒီမှာသိလို့ရတာပေါ့နော်အဲ့တော့ပညာလို့ဆမင်နေခြေသေးတွေလက်သေးတွေသွားတွေအသားတွေအယိုးတွေ အဲ့ဓာတွေပြောပြလိုက်တဲ့ခါကျအဲ့ဒီမှာတဲ့ကြည့်လိုက်လို့ရှိရင် နော်ဦးဇင်းတို့တရားတော်မတွေဘာတော့အဲ့ဒီမှာမာတဲ့သဘောပြော့တဲ့သဘောရှိတယ်အဲ့ဒါကိုပထဝီလို့ပြောတာနောက်ထပ်တစ်ခါပူတဲ့သဘောအေးတဲ့သဘောခန္ဓာကိုယ်ကြီးတဲ့ပေါ်လာပြန်တယ်အဲ့ဒီပူတာသဘောအေးတဲ့သဘောတွေကိုမြတ်စွာဘုရားကအဲ့ဒါကိုတေဇောလို့ပြောတာအစာတွေကျင်းနေအောင်လုပ်ပေးတာတွေလဲချက်ပေးနေတာလေးလဲတေဇောတွေပဲเนาะ ဆွေးမြေ့ယိုယွင်းအုံမင်းတော်အောင်လုပ်ပေးတာလဲတေဇောဓာတ်ပဲစေတနာတေဇောသူ့ကြောင့်ဆွေးမြေ့ရတယ်အုံမင်းရတယ်ဆိုတာဖြစ်တာတဲ့နော်စေတနာတေဇောကြောင့်အဲ့တော့ပုံမှုသဘောအင်းမှုသဘောသဘောလေးကိုသိလိုက်လို့ရှင်ဒါတေဇောဓာတ်ခန္ဓာကိုယ်ကြီးထဲမှာကြည့်တကူလုံးဟိုလက်တွေပူလာတယ်ခြေတွေပူလာတယ်အစိုက်ရှိတွေပူလောင်လာတဲ့ဟာတွေကိုအဲ့ဓာတွေကို ပြောတာเนาะအဲ့ဒီမှာပူမှုသဘောအေးမှုသဘောတေဇောเนาะ တွန်းကန်လှုပ်ရှားဝါရောတဲ့ဝင်သက်လေးထွက်သက်လေးတွန်းတလှဲ့ကန်တလှဲ့တွန်းတလှဲ့ကန်တလှဲ့အဲ့ဒါဝါရောဓာတ်တွေအဲ့ဒီဝါရောဓာတ်တွေအဲ့ဒီဟာတွေကလည်းဝမ်းနေတဲ့မှာအထက်အောက်စုံဆန်သွားလာနေတာပဲအဲ့ဒါတွေအကုန်လုံးဝါရောဓာတ်နော်အာဘောဓာတ်ဆိုတဲ့အခါကျတော့ခန္ဓာကိုယ်ကြီးထဲမှာမျက်စိမျက်ရည်တွေစီကြီးတွေအစီကြီးတွေသွေးသွေးတွေတလိပ်တွေချွဲတွေနှက်တွေကျင်ငယ်တွေ အရည်တွေနှာရည်တွေမျက်ရည်ရည်တွေအဲ့ဒါတွေအကုန်လုံးကအရည်တွေယိုစီးဖို့အတာအာဘောဓာရသော်ဖေအဲ့ဒီပထဝီတေသောအာဘောဝါယောဆိုဓာတ်လေးပါးရဲ့အဖွဲအစည်းပဲရှိတယ်တခြားမရှိဘူးတဲ့ဒီခန္ဓာကိုယ်ဆိုတာအဲ့ဒီဓာတ်လေးပါးအဖွဲအစည်းကြီးကပဲဥစဉ်တို့ဒကာဒကမတွေအဲ့ဒီမှာအမှားသည့်အမှန်သည့်နှစ်သည့်တေချာမှတ်ခဲ့ရမယ်နော် ဦးဇင်းတို့တွေကဒီခန္ဓာကိုယ်ကြီးပေါ်မှာရလာတာငါကိုလို့ပဲသတ်မှတ်ထားတာငါဥစ္စာလို့ပဲလုပ်ထားတာဒီခန္ဓာကိုယ်ကြီးတစ်ခုလုံးကဒါပထဝီဓာတ်ပါလားတေသောဓာတ်ပါလားအာဘောဓာတ်ပါလားဝါယောဓာတ်ပါလားလို့ဦးဇင်းတို့တွေမသိဘူးတဲ့ဘာကြောင့်လဲဖရာရဲ့အဆုံးအမမရလို့သူတော်ကောင်းတွေရဲ့အဆုံးအမမရလို့ သုတဝါအရိယတာဝကောမဖြစ်လို့သူတော်ကောင်းတွေရဲ့အဆုံးအမကို မရတော့အဲ့ဒီမရတဲ့လူတွေတကဘာလုံးမှာဘသူပဲကြိတ်ကြည့်ဟောဒီကိုကြီးကိုငါကိုပဲငါဟာပဲငါဥစ္စာပဲငါပဲစွဲနေတာငါတင်လားဆိုမဟုတ်ဘူးငါသားငါသမီးငါဆွေငါမျိုးဟောအကုန်လုံးတန်ခါခါနဲ့ဆွဲတောင်ယူလိုက်သေးတယ်တဲ့ဟောငါဆိုတဲ့ဒိဋ္ဌိကြီးอ่ะနော်အဲ့ဒီငါဆိုတဲ့ဒိဋ္ဌိကြီးอ่ะ ကပ်ပြီးတော့ဆွဲပြီးတော့ယူထားတာဒကာဒကမတို့အဲ့ဒါကိုကိုကိုကိုအမှန်မြင်တယ်လို့ထင်နေတာနော်ငါကိုကြီးငါပဲကြွေးရမှာပေါ့ငါပဲမွေးရမှာပေါ့ငါပဲပြုစုရမှာပေါ့ငါပဲစောင့်ရှောက်ရမှာပေါ့ငါကိုငါခန္ဓာငါပိုင်တာလေငါအမြန်တခါတည်းလာပြီးတော့မထိနဲ့အဲမှုန်းချင်းတယ်ဝင်လေးတောင်မှအထိမခံနိုင်ဘူးဟောဖြစ်လာတာဘာလို့လဲငါကိုလို့သိမ့်ပိုက်ထားလို့ မြတ်စွာဘုရားတော့ခြေသားတော်အဲ့ဒီဓာတ်လေးပါးနဲ့ပေါင်းစုပြီးတော့ဖွဲ့စည်းထားတဲ့ဟာကြီးဟာမင်းတို့အဲ့ဒီဟာအင်မတန်ပြင်းထန်တယ်နော်တဲ့မွေကြီးလေးကောင်လိုပဲအင်မတန်အစိတ်ပြင်းတာတေခါနာနီလူတွေကြည်တန်းတဲ့တချို့သောပုဂ္ဂိုလ်အမေရိကြိုက်တယ်ကြိုက်တယ်ကြိုက်တယ်ထုံတယ်ကျင်းတယ်နာလိုက်တာကြိုက်လိုက်တာဆိုပြီးတော့တခါတည်းအော်ဟစ်ပြီးသေးရတယ်အဲ့ဒါပထဝီမွေကြိုက်လို့သေးတာအော်ဟစ်ငိုယိုပြီးသေးရတာ တချို့သော ပုံကိုယ်တွေကြောင့်ပူတယ်ပူတယ်ပူတယ်ပူတယ်နဲ့တခါလဲအော်ဟစ်သေးရပြန်ရောအဲ့ဒါတေဇောမွေကြိုက်လို့သေးတာဝါရောမွေကြိုက်လို့သေးတဲ့ပုံကိုယ်ကြတော့လေဖြတ်ပြီးသေးရတယ်ဝါရောမွေကြိုက်လို့သေးတဲ့ပုံကိုယ်ကြအာဘောမွေကြိုက်လို့သေးတဲ့ပုံကိုယ်ကြတော့ပုတ်ပွားသေးရတယ်ခန္ဓာကိုယ်မှာအနာကြီးတွေဖြစ်အကြီးတွေတဆိုးဆိုးနဲ့ချို့လေများဆိုမသေးခင်တဲ့လောက်တည်းကလည်းတဖွာဖွာကြနော် လောက်တရားကြာပြီးတော့ခြေထောက်တွေထဲကတင်ပါတွေကဟိုဘက်လှက်ဒီဘက်လှက်ကြာကြာမလှက်နိုင်တဲ့အခါကျတော့ဘာဖြစ်လဲအဲ့နေရာတွေကအနာတွေဖြစ်လာပြီးတော့အဲ့တင်ပါတွေတွေကနေမှလောက်တွေဆွဲထုတ်อ่ะလောက်ကောင်တွေကြပေါက်ပွားပြီးတော့ဖြစ်လာတဲ့ခန္ဓာကြီးအဲ့ဒီဓာတ်ကြီး၄ပါးရဲ့သဘောဟာဓာတ်သဘောပဲရှိပါလားဒါဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ အဲ့ဒါကိုတဏမာနဒိဋ္ဌိပြုတ်အောင် ရှုရမှာညီးငွေ့သွားအောင်ရှုရမှာမြတ်စွာဘုရားအဲ့ဒီဓာတ်ကိုညီးငွေ့အောင်ရှုစေခြင်းတာတဏမာနဒိဋ္ဌိပြုတ်အောင်ရှုစေခြင်းတာဒါပေမဲ့ဥစဉ်တို့တွေကတော့အဲ့ဒီဟာကိုပဲပူရာပေါ်ရင်ငါပူတယ်လှုပ်လိုက်ပြန်ပြီငါပူတယ်ငါပူတယ်ဆိုတော့ငါဆိုတဲ့ဒိဋ္ဌိကလိုက်တော့ပူတယ်ဆိုတဲ့တင်ညာလည်းပေးတယ်ငါဆိုတဲ့ဒိဋ္ဌိကလည်းကတ်ထားတော့ဘာဖြစ်လဲဟော နောက်ကဒေါသကလိုက်လာ ဒေါသကလိုက်လာတဲ့ပူရာကြီးပေါ်မှာမကျင်တာဘူးစိတ်တွေတန်းတုံတုံဆင်းရဲတယ်ဒီပူရာကြီးကိုတခါတည်းပြောက်အောင်ကလည်းလှုပ်လို့မရကြိုက်တာကြီးကလည်းပြောက်အောင်လှုပ်လို့မရဩပထဝီဓာတ်ကတက်လာတော့လေဒေါသတွေဖြစ်ရတာတေဇောဓာတ်တွေပူလောင်တော့လေဒေါသတွေဖြစ်ရနော်ဝါယောဓာတ်တွေဖောက်ပြန်ပြီးတော့တခါတည်းဝုံတိုင်းဆိုလေဖြတ်လိုက်ပြန်တော့လေသွားရော လက်လှုပ်ခြင်းလို့လှုပ်မရခြေလှုပ်ခြင်းလို့လှုပ်မရအဲ့ကြောင့်ဘာဖြစ်ပိုဒေါသတွေကြီးလာကိုလှုပ်ခြင်းတိုင်းကလှုပ်လို့ကမရသူများပါဇက်ကပြောခြင်းလဲပါဇက်ကရွက်နော်လက်တရားလှုပ်မယ်ဆိုတော့လဲလက်တရားလှုပ်လို့မရလှုပ်ခြင်းတိုင်းလှုပ်မရတော့ဘာဖြစ်လဲဒေါသတွေဖြစ်တာပထဝီပထဝီမှမသိလို့တေသောတေသောမှမသိလို့ဝါယောဝါယောမှမသိလို့အာဘောမှမသိလို့ ရသော်ဘုရားအင်မတန်စိတ်ပြင်းတဲ့အဲ့ဒီမွေတွေလေးကောင်ကမင်းတို့တနေ့နေ့အသေးတတ်မှာပဲနော်တဲ့နော်အဲ့မွေလေးကောင်ကကြိုက်တတ်တဲ့နေတော့သေမင်းတိုင်းနဲ့မင်းကံပဲဆိုတာအခုကံဒီဟူသောမင်းတရားကဦးဇင်းတို့တွေကိုလည်းအဲ့ဒီလိုပေးထားတာမင်းတို့ဟာမင်းတို့အခုခန္ဓာကိုယ်ကြီးကိုကဲပြိုးစုနေတိုင်းရေမိုးချိုးနေတိုင်းသမင်းကျွေးဒါတွေကညောင်းရင်နှိပ်ပေးအောင်နေပေးအောင်နော် ဆဲတင်နဲ့လိမ့်ပေးအောင်ဆိုတော့လိမ့်နေရတာအဲ့ဒါမွေလေးကောင်လှုပ်ကျွေးနေရတာလို့ဘုရားပြောတာဒါပေမဲ့ဒကာဒကမတို့ကိုယ့်အကိုသိလားဆိုမသိဘူးငါကိုမို့ငါလှုပ်ရတယ်ငါကိုမို့ငါကျွေးရတယ်ဆိုအဲ့ဒါကိုအမှားသိလို့ပြောတာဒါဝပထဝီဓာတ်ပါလားတေဇောဓာတ်ပါလားဝါယောဓာတ်ပါလားအာဘောဓာတ်ပါလားဒီဓာတ်ကြီးလေးပါးရဲ့သဘောတွေဟာသူ့သဘောသူဆောင်နေတာ တဘာဝဓာတ်ရဲ့တဘာဝသူကသူပူတလဲအေးတလဲထုံတလဲကျင်းတလဲကြိုက်တလဲအမျိုးမျိုးသူကသူတမျိုးပြီးတမျိုးပေါ်ပေါ်ပေါ်ပေါ်ပြီးပြောင်းပြောင်းပြောင်းပြောင်းနေတာပူရာကြီးကြီးပဲတင်ရင်လည်းအကုန်လုံးတခါတည်းမီးလောင်ပြကြသွားမှာပေါ့ပူရာနေတခါတော့ကြာကြောအေးတာပြန်ပြောင်းသွားအေးပြီးနေပြီလို့လည်းမရပြန်ဘူးအရန်အေးလို့အဲ့တော့ပူရာလေးပြန်ပြောင်းသွားပြန်အဲ့တော့ဟိုကမပြောင်းဘူးဆိုလဲကိုကလည်းအေယာကွန်လေးလှုပ်လိုက်ဟီတာလေးဖွင့်လိုက်ပေါ့လှုပ်ပေးနေရတာ ပူရာတလဲအေရာတလဲဖြစ်အောင်ခန္ဓာကိုယ်ကြီးอ่ะနော်ဖောက်ပြန်နေတာသူ့အတူပြောင်းလဲနေတာအဲ့ဒါကိုမြတ်စွာဘုရားချက်သားတို့အဲ့ဒါကိုဓာတ်ရဲ့သဘာဝကိုဓာတ်သဘောလို့မင်းတို့အမှန်မြအောင်ကြည့်ရမှာအဲ့ဒီပထဝီဓာတ်တောင်သဘောတင်းသဘောပေါ်တယ်ဆိုအဲ့ဒီပထဝီဓာတ်ရဲ့တောင်တဲ့သဘောတင်းတဲ့သဘောလေးဟာအစအလယ်ဆုံးကိုမြင်အောင်ကြည့်ရတယ်တရားအထုတ်တယ်ဆိုတာအမှန်မြင်အောင်ကြည့်တာနော်တဘာဝကိုမြင်အောင်ကြည့်တာနော်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 အဲ့ဒီသွားနေတဲ့သဘောလေးကနေကြာကြာလေးထိုင်ပြီးတော့ကြည်နေရင်းနဲ့ခန္ဓာကိုယ်ထဲမှာဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်အိုးတော့ကြကြတင်းနေတောင်းနေပူတယ်ဆိုပြီးတက်လာပြီသဘောတွေတက်လာတာနော်ဒါသဘောသူသဘောသူပေါ်ပြလာတာတင်းတဲ့သဘောတောင်းတဲ့သဘောပူတဲ့သဘောအေးတဲ့သဘောပေါ်ပြလာအဲ့ပေါ်လာသည်ဓာတ်သေးသေးချာချာမှတ်ခဲ့ပါ ပေါ်လာတဲ့သဘောဟာသူ့သဘောသူပေါ်လာတာအဲ့ဒါခန္ဓာကိုယ်ကြီးထဲမှာကြာကြာလေးထိုင်ကြည့်လိုက်နော်မသိမရှိဘူးနော်ခဏလေးထိုင်ပြောပြဟိုဘက်လှည့်ဒီဘက်လှည့်နေတော့သိမှာမဟုတ်ကြာကြာလေးထိုင်ပြီးတော့ကြည့်လိုက်တင်းသဘောလေးတောင့်သဘောလေးပူသဘောလေးအေးသဘောလေးကြိုက်သဘောလေးထုံသဘောလေးအမျိုးမျိုးခန္ဓာကိုယ်ကပြလာပါလိမ့်မယ်ပြလာလို့ရှိရင်အဲ့ဒီပူတဲ့သဘောလေးကိုသေးသေးချာချာလေးကြည့် နည်းနည်းလေးပူတာနေအများကြီးပူတယ်အများကြီးပူအဆုံးစုံပူတယ်ပူပြီးရင်အဲ့ဒါပြန်ပြီးတော့တစ်ခါအေးကြသွားပြန်နော်အဲ့ဒါပထဝီဓာတ်ကဒီတိုင်းပဲတက်လိုက်ကြလိုက်တက်လိုက်ကြလိုက်တက်လိုက်ကြလိုက်တက်လိုက်ကြလိုက်နဲ့နောက်ဆုံးတော့ပထဝီဓာတ်တစ်ပါးချုပ်သွားတာထုံတယ်ထုံတဲ့သဘောထုံတယ်ထုံတယ်နည်းနည်းထုံတယ်အများကြီးထုံတယ်အများကြီးထုံထုံထုံပြီးတော့အဲ့ဒါလေးကိုကကြည့်နေကြည့်နေအော်ထုံတဲ့သဘောလေးပြောင်းပြောင်းပြောင်းပြောင်းနေတာပါလား သူသဘောလေးတွေဟာလေပေါ်လာတဲ့သဘောလေးကတမျိုးပြီးတမျိုးပေါ်လာတာပါလားလို့အဲ့ဒါလေးကိုစောင့်ပြီးဓာတ်သဘောလေးတွေကြည့်ကြည့်လဲကြည့်နေလိုက်ရောအဲ့ဒီပေါ်ပေါ်ပေါ်ပေါ်ပြနေတဲ့ဓာတ်သဘောလေးတွေကပထဝီဓာတ်ရဲ့မာတဲ့သဘောလေးဟာတင်းတဲ့သဘောလေးတွေကလည်းနည်းနည်းတင်းတာနေများများတင်းတာတွေဖြစ်လာပြန်ပြီ။အိုးတမျိုးပြီးတမျိုးအဲ့ဒါတွေကပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်လာတာအာအခုတင်းတာပေါ်ပြီးတခါတောက်တာကြီးပေါ်လာပြန်ပြီ။တခါပူတာကြီးပေါ်လာပြန်ပြီ အဲ့ဒီမှာပူတာအစပူတာအလဲပူတဲ့အဆုံးတင်းတာအစတင်းတာအလဲတင်းတဲ့အဆုံးဆိုပြီးတော့သူ့အဆုံးရောက်သည့်တိုင်အောင်နာတတိတာထားပြီးကြည်နေကြည်ရင်ကြည်ရင်ကြည်ရင်နဲ့ကဲပထဝီဓာတ်တင်းသဘောတင်းသဘောလေးတွေပေါ်လိုက်နည်းနည်းပေါ်လိုက်များများပေါ်လိုက်နည်းနည်းပေါ်လိုက်များများပေါ်လိုက်နဲ့အဲ့ဒါလေးတွေတင်းမှုပေါ်လိုက်တောက်မှုပေါ်လိုက်ထုံမှုပေါ်လိုက်ကျင်မှုပေါ်လိုက်ကိုက်မှုပေါ်လိုက်အမျိုးမျိုးပေါ်ပေါ်ပေါ်ပေါ်နေတာတွေရဲ့အဲ့ဒီမှာလိုက်ပြီးကြည်သွားတော့အဲ့ဒီပထဝီဓာတ်ကြီးဆုံးသွားတာ ပထဝီဓာတ်ကြီးဆုံးသွားတော့စိတ်ကငြိမ်သွားတယ်။အော်စောစောတုန်းကပူလိုက်လောင်လိုက်ကြိုက်လိုက်။အော်ထုံလိုက်ကျင်လိုက်ဖြစ်နေတာဒီပထဝီဓာတ်တွေဟာ။အဲ့ဒီပထဝီဓာတ်တွေထုံလိုက်ကျင်လိုက်ဖြစ်နေတဲ့အချိန်မှာအမှန်မြင်အမှန်သိရပါလေ။အော်ဒါဓာတ်သဘောပါလား။ဒီဓာတ်သဘောဟာငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူး။ပထဝီဓာတ်ဟာသူ့သဘောသူဆောင်းနေတာလို့သိရင်အမှန်မြင်တယ်အမှန်သိတယ်။အဲ့လိုမှမဟုတ်ဘဲနဲ့ အိုးကြိုက်လိုက်တာနာလိုက်တာကဲကြပါအောင်ယူကြပါအောင်ငါနာလှပြီငါကြိုက်လိုက်ပြီငါကြိုက်တာငါနာတယ်လို့ပြောရင်အဲ့ဒါမိစ္ဆာဒိဋ္ဌိအမြင်မှားအဲ့တော့အမှန်မြင်အမှန်သိနဲ့ဩဒါပထဝီဓာတ်ဟာသူ့သဘောသူ ဆောင်နေတာပဲဓာတ်သဘောဆိုတာတဘာဝံဓာရီတီတိနော်သူ့သဘောသူဆောင်လို့ဓာတ်လို့ပြောတာနော်အဲ့တော့သူ့သဘောသူ ဆောင်တဲ့ဓာတ်သဘောဟာ ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့အဲ့ဒီပထဝီဓာတ်ပေါ်မှာသိပြီးတော့ပထဝီဓာတ်ရဲ့အစအလယ်အဆုံးကို မြင်အောင် ကြည့်လိုက်ပါတဲ့အဲ့ဒီတောက်နေတင်းနေထုံတာကြီးဟာဆုံးလဲသွားရောစိတ်ထဲမှာငြိမ်အေးပြီးသွားတဲ့နေရာလေးတစ်ကြိမ်ရောက်သွားလိမ့်မယ်အပိငြိမ်သလားဆိုမငြိမ်သေးဘူးတဲ့နောက်ထပ်တစ်ခါတေသောဓာတ်ကြီးပြန်တက်လာ ပထဝီဓာတ်ကြီးကတက်ပြီးတော့ကျသွားပြီးဆုံးသွားပြီနော်နည်းနည်းလေးငြိမ်းတာရှိသေးခဏနေရင်တေသောဓာတ်ကြီးကပြန်တက်လာရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့မီးလောင်သလိုပူလာပူလဲပူလာရောအမားမြင် အမားတိကဘာဖြစ်ငါပူလိုက်တာငါပူလိုက်တာငါပူလိုက်တာမလဲမခံနိုင်တော့ပါဘူးဆိုရင်ဘာလိုက်လာမလဲငါပူတယ်လို့ယူသိအတွက်နောက်ကဒိဋ္ဌိဒိဋ္ဌိနောက်မှာဒေါသလိုက်လာပူဓာကြီးရဲ့အပေါ်မှာဒေါသတွေဖြစ်သွားမှာနော် ပူဓာကြီးအပေါ်မှာဒေါသတွေဖြစ်သွားပြီးတော့အဲ့ဒီအချိန်လေးမျက်နှာဖြတ်ဆိုသေးတယ်ဆိုရင်တော့သွားပြီအဲ့ဒါငရဲပုံဆင်းရတော့မှဒေါသနဲ့သေလို့ဒီပူတဲ့ဓာတ်သဘောကိုဓာတ်လို့မသိပဲနဲ့ငါပူတယ်လို့ငါလို့ဒိဋ္ဌိကတ်လိုက်လို့အဲ့ဒီဒိဋ္ဌိကအပယ်ဆွဲချမှာ तू ကလည်းဒိဋ္ဌိတတ်တက်ကတော့ချတာမဟုတ်ဘူးနော်ဒိဋ္ဌိကတော့ तू ကဗြမာကြီးတွေဖြစ်ပင်ဖြစ်냐တော့လဲဒိဋ္ဌိကရှိတယ် ဒိဋ္ဌိရှိလို့ရှိရင် အပယ်လေးပါးကမလွတ်နိုင်တာပြောတာဒိဋ္ဌိရှိတိုင်းငရဲကြတာကိုပြောတာမဟုတ်ဘူးနော်မြမာကြီးတွေလည်းဒိဋ္ဌိရှိတာပဲနော်မြမာကြီးတွေလည်းအခုပကမြမာကြီးတို့လည်းသူလည်းလည်းဒိဋ္ဌိတန်လည်းနဲ့ငါဘုံကြီးတရားဘုံကြီးမသေးတဲ့ဘုံကြီးဆိုပြီးတော့ဒိဋ္ဌိတန်လည်းနဲ့နေတာဆိုလိုတာကဒိဋ္ဌိနောက်မှာဒေါသကတ်လို့အဲ့ဒေါသကအပယ်ကိုချလူမျိုးမရွေးဘာသာမရွေးနော် အကုန်လုံးအဲ့ဒီမှာ ဒေါသနဲ့သေတယ်ဆိုရင်အကုန်ငရဲကိုသွားတာပဲဒါကသဘာဝသဘာဝအဲ့တော့ဗုဒ္ဓဘာသာမှာခရိယာမှာဟိုဟာမှာဒီဟာမှာမဟုတ်ဘူးနော်သူ့ရဲ့သဘာဝသူ့ရဲ့သဘာဝအရာကိုကအဲ့ဒီမှာရင်မလုပ်ရလဲဒေသေးချာချာအဲ့ဒီဟာကိုညံနဲ့ကြည့်တဲ့အခါကျတော့မှဩသူ့သဘောသူ ဆောင်နေတာပဲငါသဘောမဟုတ်ဘူးငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုပြီးတော့သူကအဲ့လိုလှုပ်လို့ ရှိရင်အမားမြင်အမားသိဖြစ်တယ်နော်အမားမြင်အမားသိဖြစ်တဲ့အခါကျတော့ကိုကဘာလုပ်ရလဲအမှန်မြင်အောင်ဩဒါဓာတ်သဘောပါလားနော်ဒါဓာတ်ရဲ့သဘောတွေပဲဒါကကိုယ့်အနဲ့ကိုဓာတ်သဘောဓာတ်ဆောင်နေတာပဲဆိုပြီးတော့အဲ့ဒါမျိုး तू ကဟောလုပ်ရတယ်နော်ဒါမှစာရင်တော့ဓာတ်ကြီးလေးပါးရဲ့သဘောတွေဟာအခုပြောသလိုပထဝီဓာတ်ကြီးက သူ့သူတဲပြီးပထဝီဓာတ်ကနေမှပြန်ကြပြီးလာတဲ့ခါကျတော့ငြိမ့်အေးသွားတယ်ငြိမ့်အေးသွားတဲ့ခါကျတော့ငြိမ့်ပြီးတခါတည်းအေးပြီလားဆိုမဟုတ်ဘူးတော်တော်ကြာကျတော့တေဇောဓာတ်ကြီးပြန်တက်လာပြန်တာတေဇောဓာတ်ကြီးတက်လာပြန်တဲ့အခါကျတော့တခါတည်းချိန်ချိန်ချိန်ချိန်ချိန်ချိန်နဲ့ပူတယ်ပူတော့အမှားသည့်အမှန်သည့်ဘာဖြစ်လာလဲအမှားသည့်ကအဲ့ပူတိုင်းကိုငါပူတယ်ငါပူတယ်ငါပူတယ်ဆိုတော့နောက်ကဘာလိုက်လာလဲဒိဋ္ဌိလိုက်လာ ဒိဋ္ဌိနောက်ကဒေါသလိုက်လာနော်ငါပူတယ်ငါပူတယ်ဆိုတော့နော်ဒေါသမီးတွေတောက်လာပြန်အဲ့ဒေါသမီးတောက်လာရင်အဲ့ဒါအမှားသိလူတိုင်းလူတိုင်းပူတယ်လို့သိရင်ပူရင်ပူတယ်ပဲသိတယ်ကြိုက်ရင်ကြိုက်တယ်ပဲသိတယ်အဲ့ဒီနောက်မှာဘာဖြစ်လဲကြိုက်တာကြီးပူတာကြီးကိုမကျင်တတ်တော့ဒေါသဖြစ်တယ်နော်ဒါကြောင့်မို့အဲ့ဒါကြောင့်မို့ပူတယ်ကြိုက်တယ်ထုံတယ်ဆိုတဲ့အသည့်ဟာအမှားသည့် အမှန်တည်းကဘာလဲဩဒါဒါသဘောဓာတ်ဆောင်နေပါလားဓာတ်ရဲ့သဘောသူသဘောသူ ဆောင်နေတာပဲလို့သိပြီးတော့ဒါဓာတ်တဘာဝကိုသိပြီးတော့ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ရှုနိုင်လိုက်ရင်အဲ့ဒါဒီပါလေအမှန်မြင်အဲ့ဒီအမှန်မြင်ဖြစ်အောင်ဦးဇင်းတို့အခုလေ့ကျင့်ထားရမှာနော်ဦးဇင်းတို့တရားဓမ္မတွေတနေ့တေရညောင်သောမောရောက်တဲ့အခါမှာအဲ့ဒီတေသောဓာတ်ကြီးကပူလောင်ပြီးလာမလား အပြင်းထန်ဆုံးပေါ့နော်လာတာတော့ဓာတ်လေးပါးလုံးလာမှာပဲလေပထဝီဓာတ်ကြီးကတခါတည်းအပြင်းထန်ထုံကျင်ကြိုက်ခဲပြီးတော့တက်လာပြီးတော့ပဲသေရမလားတေဇောဓာတ်ကြီးကပဲအဲ့လိုအပြင်းထန်လာပြီးသေရမလားသို့မဟုတ်ရင်ဝါယောဓာတ်ကအပြင်းထန်ဖြစ်ပြီးလေဖြတ်ပြီးတော့ပဲသေရမလားသို့မဟုတ်ရင် အာဘောဓာတ်ထွဲတယ်တလိပ်တယ်ကြက်တစ်ဆို့မောဟိုက်ပြီးတော့သေရမလားတဲ့တမျိုးမျိုးတော့လာမှာအဲ့ဒီလာတဲ့အခါမှာဦးဇင်းတော်ကအဲ့ဒါကိုသွားပြီးတော့ အော်ဒါပထဝီဓာတ်သူ့သဘောသူဆောင်နေတာဓာတ်သဘောဓာတ်ဆောင်နေတာပါလားဒါငါကောမဟုတ်ငါဥစ္စာမဟုတ်ပါလားလို့ तू ကအဲ့လိုအမှန်မြင်အမှန်သိအောင်လုပ်ရမှာတဲ့အဲ့ဒါကိုမသိဘဲနဲ့ပူတယ်ပူတယ်ထုံတယ်ထုံတယ်ကျင်တယ်ကျင်တယ်ကြိုက်တယ်ကြိုက်တယ်ဆိုရင်အဲ့ဒါအမှားသိအဲ့ဒါတင်ညာအပေးမှားပြီနော်တဲ့ဖះကပေါ်လာတာကဓာတ်လို့ပြောတာကိုကသွားပြီးတော့ပူတယ်လို့သွားတင်ညာပေးတာ ကိုက်တယ်လို့တင်ညာပေးတာကိုကတင်ညာသွားပြီအဲ့တင်ညာပေးလို့နောက်ကနေမှလောဘဒေါသမောဟဆိုတဲ့သင်္ခါရတရားအဲ့ဒီမှာလောဘဒေါသမောဟတွေဖြစ်ရတာတဲ့အဲ့ဒါဓာတ်လေးပါးရဲ့အပေါ်မှာဦးဇင်းတို့ဒကာတော်မတွေအမှားသည်နဲ့အမှန်သည်လို့သိအောင်လုပ်မှသာလေဩဒါဓာတ်သဘောဓာတ်ဆောင်နေတာဒီဓာတ်သဘောတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားလို့အဲ့လိုမြင်ရမယ်နော်အဲ့လိုသိရမယ် နော်အဲ့ဒါမျိုးလုပ်ရမှာ နော်ဒါကြောင့်မို့ဒီဓာတ်ကြီး၄ပါးတပါးပါးကကိုယ်တစ်နေ့တတ်မှာဆိုတော့အဲ့ဒီဓာတ်ကြီး၄ပါးရဲ့ချုပ်တဲ့ဆုံးတဲ့နေရာလေးတစ်ချိန်လောက်ရောက်အောင်လုပ်သွားအဲ့ဒါတရားထိုင်ရင်နဲ့ရှူရင်ရှူရင်နဲ့အခုပြောတဲ့ပထဝီဓာတ်ကြီးကထုံကျင်တောင့်တင်းပြီးတက်တာကြီးသဘောလေးသူ့သဘောသူဓာတ်သဘောဓာတ်ဆောင်နေပါလားလိုက်ကြည့်ကြည့်တဲ့အခါကျတော့ပထဝီဓာတ်ရဲ့အစလည်းသိတယ်အလယ်လည်းသိတယ်ပထဝီဓာတ်ကြီးဆုံးသွားတာလည်းသိတယ် ဆုံးသွားတဲ့အခါကျပထဝီတိုက်ကြီးဆုံးပြီးအေးပြီးကြတော့ကြတေဇောတိုက်ကြီးပြန်တက်လာတေဇောတိုက်ကြီးတက်လာကျတော့ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့မီးလောင်သလိုပူလာအဲ့ဒီပူတာရဲ့အစပူတာလဲပူတာဆုံးကြည့်လိုက်တော့အဲ့ဒီပူတာကြီးကတခါလဲချုပ်သွားငြိမ့်သွားတယ်နော်အဲ့ဒီကနေပြီးတော့တခါလဲဝါရောတိုက်ကြီးတက်တော့ရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့ဟောဝါရောတိုက်ကြီးတွေကတွန်းကန်လှုပ်ရှားပြီးတက်ပြန်ရော တက်လာတဲ့အခါကျတော့အဲ့ဒီဝါယောဓာတ်ရဲ့တွန်းမှုကံမှုလှုပ်ရှားမှုသဘောရဲ့အစအလယ်ဆုံးကြည့်အဲ့ဒါကြီးကလည်းချုပ်သွားနော်တခါအာဘောဓာတ်တွေတက်လာတဲ့အခါကျတော့လည်းချွဲတွေတလိပ်တွေကြက်တစ်ဆို့မောဟိုက်ပြီးဖြစ်လာပြန်တာပဲအဲ့ဒါကြီးတွေတက်လာပြန်ရင်လည်းနောက်ဆုံးအဲ့ဒါတွေကချုပ်တဲ့ဆုံးတဲ့နေရာလေးရောက်သွားအောင် ကြည့်လိုက်တော့ဓာတ်ကြီး၄ပါးလုံးနောက်ဆုံးတော့ပြုံပြီးတော့တက်လာတဲ့ဟာတွေကခြုံငိမ့်လေသွားရော စိတ်ကငြိမ်အဲပြီးတော့ဝေဒနာကြမ်းဓာတ်ကြမ်းလို့ခေါ်တဲ့အဲ့အကြမ်းသားကြီးတည်င်ကချုပ်သွားတဲ့နေရာလေးရောက်သွားတော့ငြိမ်ပြီးချမ်းသာပြီးကြည်သွားတဲ့နေရာလေးရောက်တာအဲ့ဒီကြည်သွားတဲ့နေရာလေးမျိုးများတစ်ချိန်လောက်ရောက်ထားအောင်လုပ်ရင်သေဃာနာနေကြတော့အဲ့လွတ်တဲ့နေရာလေးသိတယ်နော်သေဃာနာနေကြတော့အဲ့လွတ်တဲ့နေရာလေးကိုအသာလေးဒါလေးပါးတွေဖောက်ပြန်လဲဩဒါဓာတ်သဘောဓာတ်ဆောင်နေပါလား သူသဘောသူပေါ်ပြနေတာတွေပဲငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါမဟုတ်ဘူးလို့သူကအဲ့ဒီလို တခါတည်းအမှန်မြင်အမှန်သိပြီးတော့ငါဘူးတယ်ငါထုံတယ်ငါကျင်တယ်ငါကြိုက်တယ်ဆိုတော့အဲ့ဒီအတိကြီးကိုခွာခွာပြီးတော့ဩဓာတ်သဘောဟာသူ့သဘောသူဆောင်နေပါလားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားလို့အဲ့ဒီလိုအမှန်ကိုမြင် အမှန်ကိုသိပြီးတော့ရှုတတ်ပြီဆိုရင်ဥဒ္ဒနောတရားဓမ္မတွေအဲ့ဒါအသေးတတ်ပါပြီ သေခါနာနေကြတော့ပူတယ်တောက်တယ်တင်းတယ်လို့တင်ညာမပေးတော့ဘူးငါပူတယ်လို့ဒိဋ္ဌိမကတ်တော့ဒိဋ္ဌိမကတ်ရင်အဲ့နောက်ဒေါသမပေါ်တော့ဘူးဘာလို့လဲအပံမြင်လို့အော်ပထဝီဓာတ်ရဲ့သဘောဟာသူ့သဘောသူဆောင်းနေတာသူ့လို့သူလုံနေတာငါသဘောမဟုတ်ဘူးငါအတ္တနဲ့ဘာတစ်ခုမှလုံးလို့မရဘူးလို့အဲ့ဒီလိုအမှန်ကိုမြင် အမှန်ကိုသိအောင်ကြိုးစားလိုက်ပါအမှန်ကိုမြင်အမှန်ကိုသိအောင်ကြိုးစားလိုက်ပြီဆိုရင်ဦးဇင်းတို့ဒကာဒကမတွေအဲ့ဒါ ဓာတ်၄ပါးဘလောက်ဖောက်ပြန်ဖောက်ပြန်သေဃာနာနီမှာအဲ့ဒီပေါ်မှာဒိဋ္ဌိဒေါသမကပ်ဖဲနဲ့သေတတ်ပါလိမ့်မယ်အဲ့ဒီလိုသေတတ်ဖို့ရာအတွက်ကိုအခုတရားတထိုင်တထိုင်တွေမှာလည်းပဲရောက်မို့ဥစဉ်ဓကမထန်နေဥစားပေးပြီးဟောလိရှိပါတယ်မြတ်စွာဘုရားကလည်းဒီဝိပဿနာယာနိကသွားတဲ့ပုံကိုများအတွက်ဝိပဿနာစရှုတဲ့ပုံကိုများတော့ဟာဒီဓကမထန်ကစပေးလိရှိတယ်တဲ့ဘာလို့လဲဆိုတော့ပေါ်လင်းလွယ်တယ်ဓကမထန်ကြီးอ่ะเนาะဒါကြောင့်မို့လဲဒီနေရာမှာမြတ်စွာဘုရားက ငွေကြီး၄កောင်ကိုဥပမာအရင်ဆုံးပေးပြီးတော့ဓာတ်ကြီး၄ပါးကိုမွေကြီး၄កောင်နဲ့ဥပမာပေးပြီးတော့မွေကြီး၄កောင်ပေးလွတ်အောင်ပြေးကြဆိုတာဒိဋ္ဌိဒေါသမကအောင်လုပ်ကြလို့ပြောတာဒီဓာတ်၄ပါးကိုအထက်ကရာတော့ဘာဖွင့်လဲမုံသွားအောင်ရှု မတွေ့တာအောင်ရှုလို့ပြောတာဒီဟာတွေဓာတ်သဘောတွေပဲဒါဓာတ်သဘောဓာတ်ဆောင်နေတာပဲလို့သိပြီးတော့အဲ့ဓာတ်တွေရဲ့ သဘောပေါ်မှာညီးငွေ့သွားအောင်မုံသွားအောင်ရှုလို့ပြောတာတဲ့မွေကြီးလေးကောင်ဘေးကလွတ်အောင်ပြေးဆိုတာကဒါအထကထာဖွင့်တာနော်မုံအောင် တခါတည်းညီးငွေ့သွားအောင်ကိုရှုခိုင်းလိုက်တာတဲ့။ဩဒါသဘောဓာတ်ဆောင်နေပါလား။ဓာတ်တွေဟာသူ့သဘောသူဆောင်နေပါလားဆိုတာကိုအဲ့ဒီလိုကိုသိအောင်ကိုရှုအဲ့ဒီလိုရှုတတ်မှသာလျှင်ဦးဇင်းတို့ဒကာဒကမတွေခန္ဓာကိုယ်ကိုတရားရှာတယ်တရားရှာတယ်ဆိုအဲ့လိုရှုတတ်ရမယ်နော် တရားတော်ထိုင်နေထိုင်နေပြောပြီးတော့တေဂာနာနိဘာရှုအမှန်မသိရင်ဦးဇင်းတို့မဟုတ်သေးဘူးအဲ့ဒါလမ်းကြောင်းပေါ်မရောက်သေးဘူးမသိသေးဘူးမသိသေးရင်ကိုပြဿနာဘာလဲသေရမှာဒီဟာကြီးကမလွှဲမဲ့သွေသေရမဲ့ပြဿနာအဲ့မလွှဲမဲ့သွေသွေသေရမဲ့ပြဿနာကြီးရှိရင်အဲ့ဒီပြဿနာကြီးကိုဘာနဲ့ယင်ဆိုင်ရမှာဒီဓာတ်လေးပါဖောက်ပြန်မှုကြီးနဲ့ယင်ဆိုင်ရမှာတေဂာနာနီမှာ အဲ့ဒီလိုသေရတဲ့အခါမှာဦးဇင်းတို့ဒကာတော်မတွေကဒီဓာလေးပါးပေါ်မှာသွားပြီးတော့ငါနာတယ်ငါကြိုက်တယ်ငါပူတယ်ငါထုံတယ်အဲငါကြိုက်တယ်ဆိုပြီးတော့ဒီတန်ငါငါနဲ့ဒိဋ္ဌိတန်လန်းနဲ့ရတော့ဦးဇင်းတို့ဒကာတော်မတွေအပယ်ပြန်ဆင်းရလိမ့်မယ်ဒိဋ္ဌိမိတောက်ရင်နောက်ကဒေါသဒိဋ္ဌိကြောင့်ဒေါသမိတွေတောက်လောင်လာမှာမို့နော်ဒါကြောင့်မို့ဦးဇင်းတို့ဒကာဒကမတွေကအမှန်မြင်အမှန်သိအောင်ညာကလည်းမကအောင်ဒေါသလည်းမကအောင်ဒိဋ္ဌိလည်းမကအောင် အော်ခန္ဓာကိုယ်ကဓာတ်ကြီးလေးပါရဲ့အဖွဲစီပါလားတင်တာလဲဓာတ်ပဲပူတာပေါ်တယ်လဲဓာတ်ပဲအေးတာလဲဓာတ်ပဲထုံတာလဲဓာတ်ကျင်တာလဲဓာတ်အော်နောက်ဆုံးကြားတာဒီမှန်သမျှဖရဓာတ်လို့ဟောတာနော်စကုဓာတ်သောတာဓာတ်ဂာနာဓာတ်ဇီဝဓာတ်ကာယဓာတ်မနာဓာတ်ဟောအစင်းကလည်းဓာတ်ပဲအတန်ကလည်းဓာတ်ပဲအနံကလည်းဓာတ်ပဲကြားသမျှအကုန်ဓာတ်သဘောကြီးပဲမြတ်စွာဘုရားက ဓာတ်ကမ္မထံကိုရှုကြတဲ့ပုဂ္ဂိုလ်ကြာတာလေးလဲဓာတ်နာနာလေးလဲဓာတ်ပူတာလေးလဲဓာတ်အေးတာလေးလဲဓာတ်ထုံတာလေးလဲဓာတ်ကျင်တာလေးလဲဓာတ်ကြိုက်တာလေးလဲဓာတ်အော်ဓာတ်သဘောတွေပဲဓာတ်သဘောဓာတ်ဆောင်နေတာနော်အဲ့ဒါကိုသွားပြီးတော့ငါကြားတယ်ဆိုတာသွားပြီးအယူလွဲတာတဲ့နားရဲ့အကြည်ရုပ်ဓာတ်နဲ့အကြည်ဓာတ်နဲ့ဟိုကအတန်ဓာတ်နဲ့အဲ့ဓာတ်နှစ်ခုပေါင်းတာတဲ့အဲ့ဒီဓာတ်နှစ်ခုပေါင်းတဲ့အကြောင်းကြောင့် ကြာတိသိဆိုတဲ့အကျိုးဓာတ်တရားပေါ်တာအကြောင်းကြောင့်အကျိုးတွေဖြစ်တာတဲ့အကြောင်းအကျိုးလို့လည်းမသိဘူးဓာတ်လို့လည်းမသိဘူးဓာတ်နှစ်ခုတိုက်ဆိုင်လို့သူ့အတူပေါ်လာတဲ့သဘာဝဓာတ်ကိုလည်းမသိဘဲနဲ့တွားပြီးငါကြားတယ်လို့ယူလိုက်တာအဲ့ငါလို့ယူလိုက်တာကဒိဋ္ဌိဖြစ်သွားတာအဲ့ဒီကြားတာကသူ့အတူကြားပြီးကြားတဲ့သဘောလေးကြားပြီးဖြစ်ပြီးပြတ်တာပဲလို့လည်း မြင်အောင်မရှုပ်နိုင်တဲ့အခါကျတော့အဲ့ဒီကြားတာကြီးအပေါ်မှာဒီလူကငါ့ကိုဆဲတယ်။အော်မကျင်တာဘူးဟောဒေါသစိတ်ဖြစ်တယ်။အော်ตายရတဲ့အတန်လေးပြောလိုက်တဲ့အခါကျတော့ตายရတဲ့စိတ်တွေဖြစ်တယ်လောဘစိတ်ဖြစ်တယ်တဲ့နော်။ကန့်ညိသွားပြီလောဘစိတ်ဖြစ်တော့ราကတွေဖြစ်ပြီးလောဘတွေဖြစ်ပြီးမကြိုက်တော့ တနှုတ်နှုတ်ဆင်းရဲရတယ်ဟောဒေါမနတတွေဖြစ်တယ်ဒေါသတွေဖြစ်တယ်ဆိုတာအဲ့ဒီကြားတာပေါ်မှာသဘာဝကို မသိလို့အမှန်ကိုမမြင်လို့အမှန်မသိလို့အဲ့ဒါကြောင့်မို့မြတ်စွာဘုရားကဓာတ်လို့သိအောင်လုပ်ပါတဲ့နော်ကြားတာလဲဓာတ်သဘောတွေပဲနာတာလဲဓာတ်သဘောပဲစားတာလဲဓာတ်သဘောပဲပူတာလဲဓာတ်သဘောပဲအေးတာလဲဓာတ်သဘောပဲခန္ဓာကိုယ်ပေါ်တာတွေမှန်သမျှအကုန်လုံးဓာတ်သဘောတွေပါလားနော်ဓာတ်သဘောဓာတ်ဆောင်တွေပါလားလို့အဲ့ဒီလိုဓာတ်ရသဘောတွေ သူသဘောသူဆောင်နေတာတွေကိုမြင်အောင်ကြည့်ရမယ်အဲ့လိုမြင်အောင်ကြည့်တတ်တဲ့ပုံကောမှာဦးဇင်းတို့တရားတော်မတွေအသေးတက်မှာအဲ့ဒါမွေကြီးလေးကောင်ဘေးကအဲ့ဒါမှလွတ်မှာအဲ့ဒီလိုရှုပါများရှုပါများဩဒါသဘောတရားသူကသူတင်တလဲတောင်းတလဲပူတလဲအေးတလဲအမျိုးမျိုးပေါ်ပေါ်ပေါ်ပေါ်ပြနေတာဒါသဘောဓာတ်ဆောင်နေတာသူသဘောသူဆောင်နေတာပဲငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့အဲ့ဒီလိုအမှန်မြင်အမှန်သိပြီဆိုရင် တဏမာနဒိဋ္ဌိခွာပြီအမှန်မြင်အမှန်သိတဲ့အဲ့ဒါတမ္မာဒိဋ္ဌိဉာဏ်ရပြီအသေးတတ်ပါပြီဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေနားလေရလားတလေးပါးရဲ့သဘောအမှန်မြင်အောင်ရှုရမယ်တမ္မာဒိဋ္ဌိအမှန်မြင်တယ်ဆိုတာပူရာပေါ်တော့လေဓာတ်သဘောပဲအေးရာပေါ်လဲဓာတ်သဘောပဲတောက်နာပေါ်လဲဓာတ်သဘောပဲတင်းနာပေါ်လဲဓာတ်သဘောကြားတာလဲဓာတ်နာနာလဲဓာတ်ဓာတ်သဘောဓာတ်ဆောင်နေတာလို့မြောင်ကြည့်ရင်တမ္မာဒိဋ္ဌိ နော်အာအဲ့ဓာတ်သဘောကိုဓာတ်လို့မသိပဲနဲ့အဲ့ဒီမှာငါကြားတယ်လို့ရင်ဒိဋ္ဌိပူတယ်ကြိုက်တယ်ဆိုရင်ဒါတင်ညာပေးပြီအဲ့တင်ညာအပေးမှားရင်နောက်ကဒိဋ္ဌိမီဒေါရမီတွေတောက်လောင်လာလိမ့်မယ်အဲ့ဒါသည်အမှားသည်မိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိအမြင်နဲ့တမ္မာဒိဋ္ဌိအမြင်ဓာတ်လေးပါးရဲ့အပေါ်မှာတမ္မာဒိဋ္ဌိအမှန်မြင်ဖြစ်အောင်ဦးဇင်းတို့တရားတော်မတွေကလေ့ကျင့်ရမယ်တရားထိုင်တိုင်းထိုင်တိုင်းမှာဩငါပူတယ်မဟုတ်ငါငါကြိုက်တယ်မဟုတ်ဓာတ်သဘောပါလား ထုံတယ်ကျင်တယ်ကြိုက်တယ်ရှေ့ကပြောလိုက်ဩထုံတာမဟုတ်ကျင်တာမဟုတ်ကြိုက်တာမဟုတ်ငါထုံတာမဟုတ်ငါကျင်တာမဟုတ်ဒါသဘောပါလားလို့ဓာတ်ရဲ့သဘောဓာတ်ရဲ့သဘာဝကိုမြင်အောင်နှလုံးသွင်းပြီးအစအလယ်ဆုံးသုံးပါကြည့်ကြည့်ပါများ ကြည့်ပါများလို့အဲ့ဒီဓာတ်ကြီးဒီပေါ်မှာညီးငွေလာတယ်မုန်းလာတယ်တဲ့အဲ့ဒီလို မုန်းသွားအောင်ရှုခိုင်းတာကိုအထာကထာကအဲ့ဒါဒီဓာတ်လေးပါးကနေမှလွတ်အောင်ပြေးတာလို့ပြောတာပါမုန်းညီးငွေပြီးဓာတ်ကိုဓမ္မန်သိအောင် ရှုခိုင်းတာနော်အဲ့တော့ဓာတ်လေးပါဆိုတော့မွေကြီးလေးကောင်ဘေးကလွတ်အောင်တော့ပြေးပြီတဲ့ကဲသူ့ကိုတော့ခွာချထားနိုင်ပြီထားပါတော့အဲ့တော့ခွာချထားပြီးရှေ့ဆက်ပြေးတော့ရှင်ဘယံကဒီကောင်မွေလေးကောင်လက်ကလွတ်ရင် ကဲငါလူသားသမား၅ယောက်လိုက်စေတွေ့ရတင်ញိုင်းဓာမဆိုင်တတ်စေလို့အမိန်ပေးတယ်လူသားသမား၅ယောက်ဆိုတာခြေသားတို့တခြားမဟုတ်ဘူးတဲ့ လူတသမား9ယောက်ဆိုတာကခန္ဓာ9ပါးအဲ့ဒါကိုရူပပါဒာနက်ခန္ဓာဝေဒနုပါဒာနက်ခန္ဓာတင်ညုပါဒာနက်ခန္ဓာသင်္ခါရုပါဒာနက်ခန္ဓာဝိညာဏုပါဒာနက်ခန္ဓာလို့ဥပါဒံနဲ့တွဲပြီးသူကပြတယ်ခန္ဓာ၅ပါးကိုရူပခန္ဓာဝေဒနာခန္ဓာသိညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုပြီးတော့ဥစ္စံတို့ကခါတိုင်းတော့လွယ်လွယ်ပြတယ် ဒီနေရာမှာကြတော့သူ့ရဲ့စာရင်းကမူရင်းလာတာကဥပါဒာနခန္ဓာလို့သုံးလိုက်တာခန္ဓာ၅ပါးပေါ်မှာဒီသင်္ခါရခန္ဓာထဲမှာဒိဋ္ဌိနဲ့တဏှာဥပါဒံနေအဲ့ဓာတွေကိုဆွဲထုတ်လိုက်တာမြတ်စွာဘုရားလည်းဒီခန္ဓာရှိတာပဲဦးဇင်းတို့လည်းဒီခန္ဓာရှိတာပဲတရားတော်မှာလည်းဒီခန္ဓာရှိတာမြတ်စွာဘုရားက မြင်တာကြားတာနာနာစတာအာယုံ6ပါးတကား6ပေါက်တွေ့တဲ့အခါမှာငါမြင်တယ်ငါကြားတယ်ငါနာတယ်လို့ဘုရားကမယူဘူး။ဘာလို့လဲဆိုတော့အဲ့ဒီဒိဋ္ဌိတဏှာကိုတတ်ထားတာ။နော်ဒိဋ္ဌိတဏှာတတ်ထားတယ်။အဲ့ဒါကြောင့်မို့တဏှာနဲ့ဒိဋ္ဌိဒိဋ္ဌိနဲ့တဏှာကဥစဉ်တို့ကြတော့ကတ်နေတာ။ဒကာဒကမတို့ဥစဉ်တို့တွေကြတော့မြင်တာလဲငါမြင်တယ်။ဟောတဏှာလိုခြင်းတယ်။မြင်တာငါမြင်တာလှုပ်လိုက်ပြီဟိုကမျက်စိနဲ့ အစင်းနဲ့အကြောင်းတိုက်ဆိုင်လို့မြင်တာမသိပဲနဲ့အဲ့ဒါကြောင့်မို့လွယ်လွယ်ပြောရရင်ဥပါဒာနက္ခန္ဓာဆိုတာဒိဋ္ဌိတဏကရင်ဥပါဒာနက္ခန္ဓာပြောတာဒိဋ္ဌိတဏကတ်သွားပြီဆိုမြင်တာလေးပေါ်မှာဒိဋ္ဌိနဲ့တဏကရင်ဥပါဒာနက္ခန္ဓာကြားတာလေးပေါ်မှာဒိဋ္ဌိနဲ့တဏကရင်ဥပါဒာနက္ခန္ဓာဆွဲလန်းသွားပြီဥပါဒံဖြစ်သွားပြီလို့ပြောတာဒိဋ္ဌိနဲ့တဏကတ်လို့အဲ့တော့ဖះနဲ့ယဟန္တာတွေကြတော့ဒီမျက်စိရှိတယ်ဒီနားရှိတယ်နှာခေါင်းရှိတယ်စားနေတယ်နော် ဒါပေမဲ့သူတို့ကဒိဋ္ဌိတဏမကတ်တာအဲ့ဒါကြောင့်မို့ဒါခန္ဓာနဲ့ဒိဋ္ဌိဥပါဒာနဲ့ခန္ဓာနဲ့အဲ့လိုပြန်ကွဲတာဒီခန္ဓာတော့ဒီခန္ဓာပဲဒါပေမဲ့အဲ့ဒီဒိဋ္ဌိနဲ့ဒေါသမရှိတာကိုဒါအခုဖရာယဟန္တာရဲ့ခန္ဓာဒိဋ္ဌိဒေါသရှိတဲ့ပုဂ္ဂိုလ်ဥပါဒနဲ့ခန္ဓာနော်အနုပါဒနဲ့ခန္ဓာနဲ့ဥပါဒနဲ့ခန္ဓာသူပြတာပေါ့နော်ဟိုကဒိဋ္ဌိဒေါသဒိဋ္ဌိတဏမရှိတဲ့ခန္ဓာကိုပြတာဦးဇင်းတို့တွေကြတော့အဲ့ဒါရှိတာအဲ့ဒါကြောင့်မို့ဒီနေရာမှာကြတော့ ဥပါဒါနခန္ဓာ၅ပါးကိုပြောတာတဲ့အဲ့ဒီထဲမှာခန္ဓာ၅ပါးထဲမှာရူပခန္ဓာတဲ့ရုပ်တရားသဘောအစုရုပ်ဆိုတာဘာတွေလဲဆိုတော့စောစောကပြောခဲ့တဲ့ဓာတ်၄ပါးရဲ့အစုအဝေးကြောင့်ဖြစ်ပေါ်လာလို့အဲ့ဒီဓာတ်၄ပါးရဲ့အစုဝေးကိုဒါဦးဇင်းတို့ဟိုရုပ်လို့ပြောလိုက်တာပဲရုပ်လို့ပြောလိုက်တဲ့ခါကျတော့စောစောကဓာတ်လို့လည်းပြောတယ်ဒီကရုပ်လို့လည်းပြောတယ်ဆိုတော့ ဦးစင်းတို့လည်းဒီကိစ္စတော်တော်ကိုရှင်းကိုမရှင်းဘူးနားကိုမလဲဘူးဖြစ်နေတာဒါတော်တော်လေးကိုအုံနောက်ခြောက်တယ်ဒီကိစ္စကိုရုပ်ဆိုတာကလည်းသူကရုပ်ပတိတိရူပံဖောက်ပြန်တတ်လို့ပြောင်းလဲတတ်လို့ရုပ်လို့ပြောတယ်ဒါပေမဲ့ပထဝီတေသောအာဘောဝါယောဆိုပြီးတော့လဲဒီဘက်ကလည်းပြထားတယ်ပထဝီဓာတ်ကလည်းပထဝီဓာတ်ရဲ့သူတတ္တိယမာသဘောပျော်သဘောမာသဘောပျော်သဘောဒီပထဝီရဲ့တတ္တိပူသဘောအေးသဘောဒီတေသောရဲ့တတ္တိလို့ပြောတယ်ဆိုတော့ အဲ့တော့ဖောက်ပြန်တယ်လည်းပြောတယ်ဒီဘက်ကလည်းဆိုတော်တော်ကိုဒါမရှင်းခဲ့ဘူးပေါ့နော်ဒီဟာကြီးကို ရှုတဲ့နေရာမှာလုံထွေးပြီးပတ်ချလဲနေတာဦးစင်းဒီဟာကိုရှင်းသွားတဲ့နေရာကျတော့ဘယ်ကြမှာလဲဆိုအဲ့ဒါမူလတိုင်းဆရာတော်ကြီးတရားကြမှာအဲ့ဒီကြတော့မှဆရာတော်ကြီးကလွယ်လွယ်လေးသူကခွဲပြသွားတာတင်းသဘောလေးပေါ်ပြတယ်ပူသဘောလေးပေါ်ပြတယ်ပေါ်တာဓာတ်သူကတဘာဝတရားသူသဘောသူဆောင်းတာပေါ်ပေါ်ပေါ်ပေါ်လာရင်ဓာတ် ပူတဲ့သဘောလေးသဘောပြောတာနော်တဲ့ပူတာကိုပြောတာပူတာဆိုတင်ညာပေးတာကြိုက်တာဆိုတင်ညာပေးတာအဲ့ဒါဆိုတင်ညာခန္ဓာဖြစ်မှာအဲ့ဒါအခုခန္ဓာ၅ပါးဥဒင်လှည့်ရှင်းမယ်နော်အဲ့တော့ပူတဲ့သဘောလေးပေါ်ပြလာပြီခန္ဓာကိုယ်မှာတင်းသဘောလေးပေါ်ပြလာပြီတောင်သဘောလေးပေါ်ပြပေါ်ပြလာရင်ဓာတ်အဲ့ဒီပေါ်ပြတဲ့ဓာတ်သဘောလေးကိုသိချာကြည့်တယ်အဲ့ဒီပေါ်လာတဲ့ဓာတ်ကလေးကပူတဲ့သဘောလေးကသူ့အတူဒီတိုင်းနေတာမဟုတ်ဘူးကြည့်လိုက်လို့ရှင်တိုးတိုးတိုးတိုးပြီးပူလာတာ နည်းနည်းကနေများများပူလာများများပူကနေအများကြီးပူလာနောက်ကျတော့အေးသွားတယ်ဆိုမပြောင်းလဲဘူးလားတဲ့ပြောင်းလဲပါတယ်ပြအေးအဲ့ပြောင်းလဲတာကိုအဲ့ဒါကိုရုပ်လို့သုံးတာတဲ့ဩအဲ့ဒီကြတော့မှဓာတ်နဲ့ရုပ်နဲ့ဟာဒီနားလေးတွေကပ်ပြီးရှုပ်နေတာနော်ဒီဓာတ်သဘောတွေကိုကြည့်တော့ကြည့်နေတာပဲ तू က तू ပူတယ်လဲအေးတယ်လဲတွန်းတယ်လဲကံကိုကဓာတ်လားရုပ်လားဆိုတာ မကွဲဘူးအရင်တော့ကအဲ့မှာဓမ္မစီကဥထေလိုင်းရေးထားတယ်ကျမ်းတစ်ခုထဲမှာလဲသူတို့လဲဓမ္မစီကတွေစာထပေတတ်တွေပဲဒါပေမဲ့မခွဲတတ်ဘူးဖြစ်နေတာတဲ့ဒီရုပ်ရသဘောကဒီမှာဖွင့်တာကရုပ်ပတိတိရူပံဖောက်ပြန်ပြောင်းလဲတတ်လို့ရုပ်လို့ပြောပြီးတော့ဒီဘက်ကျတော့ပူသဘောကြီးကိုရုပ်အေးသဘောရုပ်ဆိုတော့စိတ်ထဲမှာတမျိုးကြီးပြန်ဖြစ်နေတယ်အဲ့ဒီသဘောလေးကိုကြည့်တဲ့အခါကျမှဩ တိတေနာဘီရုပတိဩနေနာဘီရုပတိစာကအဲ့လိုပြန်ဖွင့်တာအပူကြောင့်လည်းပြောင်းသွားတယ်အေးအေးကြောင့်လည်းပြောင်းသွားတယ်ဆိုတော့အော်ဆရာတော်ကြီးဒီကပြောတာနဲ့စာနဲ့ကြိုက်လိုက်တာဦးဇင်းတို့အဲ့လိုပြန်ညှိရတာပေါ့နော်ဟိုမူလတိုင်းဆရာတော်ကြီးကလည်း तू လဲစာမတက်ဖဲနဲ့ तू ကတရားထုရပြီးမှ तू ကဟောတာဆိုတော့ကိုက तू ပြောတဲ့ဇာကလုံးကစာနဲ့ကလည်းပြန်ညှိရသေးရလေဟိုရန်ပြီးတော့ကိုလည်းယူရင်တော်နေကြောစာနဲ့မကြိုက်တာလည်းရှိမှာဆိုလို့ အဲ့ဒီကြမှာဦးဇင်းကအဲ့ဒါလေးကိုကြည်နိုးပြီးလက်ခံတာအော်မှန်လိုက်တာလို့အပူကြောင့်လည်းပြောင်းလဲတယ်ဖောက်ပြန်ပြောင်းလဲတယ်အေးကြောင့်လည်းဖောက်ပြန်နေတယ်ဦးဇင်းတို့တွက်ကြည့်လေအခုရာသီဥတုအရန်ပူတဲ့အခါကျတော့မျက်နှာတွေအသားရည်တွေဆိုတော့ပြောင်းထွက်သွားတာလေအရန်အေးတဲ့နေရာရောက်တဲ့အခါကျတော့ပြောင်းထွက်သွားတာလေဒါကြောင့်မို့ပြောင်းလဲခြင်းရဲ့သဘာဝကိုရုပ်လို့ပြောတာအဲ့ဒီကျတော့အော်မှန်လိုက်တာလို့ဆိုတော့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 အဲ့ဒီရုပ်ပေါ်မှာလည်းဘာကတ်မှာလည်းအမှားသည့်အမှန်သည့်ဖြစ်ဖို့ရာအတွက်အဲ့ဒီမှာဘာသွားကတ်တယ်လဲဒိဋ္ဌိသွားကတ်တယ်အဲ့ဒီဖောက်ပြန်နေတဲ့ရုပ်ကသူ့အတူဖောက်ပြန်တာနော်သူ့အတူတင်တလဲတောင်းတလဲပူတလဲအေးတလဲကြိုက်တလဲထုံတလဲဆိုရုပ်ကသူ့အတူပြောင်းနေတာကိုအဲ့ပြောင်းနေတဲ့ရုပ်ကိုသွားပြီးတော့ဘာလို့သွားလို့လဲငါလို့သွားယူလိုက်တာ ရုပ်ကသူ့ဟာသူပြောင်းနေတာနော်ပြောင်းနေတဲ့ရုပ်ကိုငါလို့သွားယူလိုက်သည့်အတွက်အဲ့ဒီပုံကိုရဲ့တန်တန်မှာဘာဖြစ်လဲနောက်ကငါနာတယ်ငါကြိုက်တယ်ငါထုံတယ်ဆိုတဲ့ဟောတင်ညာကြီးပေးပြီးတော့အဲ့ဒီမှာတင်ဒိဋ္ဌိမီဒေါသမီတောက်ရပြန်တယ်တဲ့အဲ့ဒါဘာကြောင့်လဲရုပ်ကိုငါလို့မှားယွင်းစွာယူမိလို့တဲ့အမှန်မမြင်လို့အမှန်မသိလို့အဲ့ဒါကို မိစ္ဆာဒိဋ္ဌိအမြင်လို့ပြောတာနော် မိစ္ဆာဒိဋ္ဌိအမြင်အဲ့ဒါသည်အမှားသည်အမြင်အဲ့တော့အမှန်သည်အောင်ဘာလို့ရမှာလဲဩဒါရုပ်ဆိုတာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတာရုပ်ရသူ့သဘာဝသူ့အတူဖောက်ပြန်နေတာပဲရှိတယ်ပြောင်းလဲနေတာပဲရှိတယ်ပြောင်းလဲနေတာဒီရုပ်အဲ့ဒါမျိုးတခါတည်းရုပ်ကိုသူ့သဘောသူဆောင်နေတဲ့ရုပ်ကငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့နေတ္တမမနေတော့ဟမသူမိနမေတော့အတ္တာတိတဲ့ အဲ့ဒီရုပ်တရားရဲ့အပေါ်မှာငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့သိအောင်ကိုကျင့်ရမယ်သိအောင် ရှုရမယ်အဲ့ဒီလိုသိမှသူကသူပြောင်းလဲတဲ့ရုပ်တဘာဝပဲရှိတယ်ငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးလို့မြင်ရင်အဲ့ဒါဒီအမှန်တိငါကိုလို့ငါဟာလို့ငါဥစ္စာလို့ယူဆရင်အဲ့ဒါဒီဘာဒီလဲအမှားတိနော်ငါကိုငါဟာငါဥစ္စာလို့ယူဆရင်အမှားတိ ရုပ်လို့မသိဘဲနဲ့နော်အဲ့ဒါကြီးကိုတခါတည်းငါလို့သွားပြီးတော့ယူလိုက်ရင်အဲ့ဒါဒီအမှန်ဒီဩဒါရုပ်ရဲ့သဘောသူသဘောသူ ဆောင်းနေတာလို့သိရင်အမှန်ဒီအမှားဒီနဲ့အမှန်ဒီရုပ်ပေါ်မှာနော်အဲ့ဒီကနေပြီးတော့သိတတ်တဲ့ဝိညာဉ်အရင်ပြောလိုက်မယ်နော်ခန္ဓာဖွဲ့တဲ့အခါကျရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုခန္ဓာ၅ပါး အဲ့ဒီခန္ဓာ၅ပါးဝိညာဏခန္ဓာနောက်ဆုံးမှထားတယ်အခုဒီနေရာမှာဥစဉ်ကရှင်းလို့လွယ်အောင်လို့ဝိညာဏခန္ဓာဆိုတဲ့သိတတ်တဲ့သဘောလေးဝိညာဉ်ဆိုတာသိတတ်တာနော်တင်းတာပေါ်ရင်တင်းတာလေးသွားသိတာသေသွားတဲ့လူကနာမရှိရင် မသိတော့ဘူးကိုကသိတယ်ဆိုတာ မသေးသေးဘူးမသေးသေးသည့်အတွက်တင်းတာပေါ်ရင်တင်းတာလေးသွားပြီးတော့သိတယ်တင်းတာလေးကိုသွားပြီးတော့သိလိုက်တာ စိတ် မြင်ရင်မြင်တာလေးကိုသွားသိလိုက်တာစိတ်ကြားရင်ကြားတာလေးကိုသွားသိတာစိတ်နိုင်ရင်နာနာသိတယ်စားရင်စားတာသိတယ်တွေးရင်တွေးတာသိတယ်လိုက်လိုက်လိုက်လိုက်လိုက်လိုက်ပြီးတော့နောက်ကနေသိသိသိသိတသိတဲ့သိသိနေတာသိနာအဲ့ဒါကိုဝိညာဉ်လို့သုံးလိုက်တာအဲ့ဒါကိုခန္ဓာဖွဲ့တော့ဝိညာဉ်နဲ့ခန္ဓာသိတတ်တဲ့သဘောအစုလေအဲ့ဒါကမျက်စိနဲ့အစင်းနဲ့တိုင်ရင်သူ့အတူမြင်ကုန်မြင်တာအဲ့ဒါကိုကလှုပ်လို့မြင်တာမဟုတ်ဘူးတဲ့ နားနဲ့အတန်နဲ့တိုက်ရင်သူ့အတူကို ကြားတာကိုကလှုပ်လို့ကြားတာမဟုတ်ဘူးတဲ့နှာခေါင်းနဲ့အနံ့နဲ့တိုက်တာတိုက်ရင်သွားကိုသိတာကိုကသွားပြီမင်းသိပါလို့ပြောလို့သိတာမဟုတ်ရှာနဲ့အရသာတိုက်ရင်လည်းသူ့အတူချင်တယ်ဖန်တယ်ဆက်တယ်ခါတယ်သူကသွားပြီးတော့သိတယ်တဲ့မနှောနဲ့ဓမ္မနဲ့ပေါင်းစုံတဲ့ခါမှာလည်းကိုကသွားသွားပြီးတော့သိတာတဲ့အဲ့ဒီသိတတ်တဲ့သဘောကိုဝိညာဉ်လို့ခေါ်လိုက်တာအဲ့ဒီဝိညာဉ်ဆိုတဲ့တရားလေးဟာတဲ့ချက်သားတို့အဲ့ဒါကိုသွားပြီးတော့ ငါစိတ်လို့လူတွေကယူကြပြန်ရောတကယ်တမ်းကငါစိတ်မဟုတ်ဘူးတဲ့အဲ့ဒီစိတ်ကလေးကိုဥစဉ်တော်တရားဓမ္မတွေသေးသေးချာချာကြည့်ဘာတခုမှမပိုင်ဘူးစိတ်ကဟိုပြေးလိုက်ဒီပြေးလိုက်အတိတ်ပြေးလိုက်အနာဂတ်ပြေးလိုက်ตาကြောင်ရောက်လိုက်သမီးကြောင်ရောက်လိုက်ဟိုကြောင်ရောက်လိုက်ဒီကြောင်ရောက်လိုက်တဲ့နော်အဲ့ဒီလိုတခါတည်းဟိုရောက်ဒီရောက်အဲ့ဒါမျိုးရောက်ရောက်ရောက်ရောက်နေရတာတိတိတိတိနေရတဲ့စိတ်ကလေးဟာ ကိုပိုင်တာဘာမှန်းရှိလို့လဲတဲ့ဘာတစ်ခုမှ ကိုမပိုင်ဘူးနော်တဲ့ကိုမပိုင်တဲ့စိတ်ကိုသွားပြီးတော့ငါစိတ်လို့သွားယူလိုက်တော့ဒိဋ္ဌိကတ္တာအဲ့ဒါနာမဒိဋ္ဌိကတ္တာနော်အဲ့ဒီနန္တရားလေးပေါ်မှာသွားပြီးတော့ဒိဋ္ဌိကတ်လိုက်တယ်ဒိဋ္ဌိကတ်လိုက်သည့်အတွက်အဲ့ဒီမှာအဲ့ဒီစိတ်ကလေးမှာတခါတည်းစိတ်တိုင်းမကြတော့စိတ်တရားတိုးဒေါသတရားဖြစ်အာကိုကမတွေးကြပါဘူးဆိုစိတ်တည်းလဲတွေးလိုက်တာပူလောင်နေတာ တခါတလေညတိုင်းနှစ်ဖူးပေါ်လက်တင်လိုက်ဟိုစင်းလာလိုက်ဒီစင်းလာလိုက်အဲ့လိုကမပြော်လိုက်စိတ်ထိမ့်မယ်ဆိုပြီးလှုပ်တော့လဲစိတ်ကထိမ့်လို့ကမရနော်ပူလောင်မှုတွေနဲ့တောကတွေနဲ့ဒေါသတွေနဲ့ဖြစ်တာတဲ့စိတ်တွေမှာ နော်အဲ့ဒီစိတ်ဟာမြတ်စွာဘုရားကမင်းတို့အဲ့ဒီစိတ်ကိုငါစိတ်မဟုတ်ဘူးငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့အဲ့လိုလည်းအမှန်မြောင်ရှုရမယ်သူကသူတစိတ်ပြီးတစိတ်ပြောင်းပြောင်းပြောင်းပြောင်းနေတာရုပ်ကလည်းသူကသူပြောင်းနေတာ နာနေရာလည်းပြောင်းနေရုပ်ပြောင်းတိုင်းနာပြောင်းတိုင်းရုပ်ပြောင်းပေါ်တိုင်းနာပြောင်းပေါ်ရတာရုပ်ပြောင်းညော်ရုပ်ပြောင်းတိုင်းပြောင်းတိုင်းမှာနာငါပြောင်းညော်တာသူ့တဘာဝရုပ်ကလည်းတဘာဝဓမ္မကြီးသူကသူပြောင်းနေတာတက်တက်အဲ့ဒါကြီးကိုသွားပြီးတော့ဘာမဆိုင်ညာမဆိုင်နဲ့ငါရုပ်ငါကိုငါဟာလို့သွားဆွဲတာနာငါလည်းသူ့အတူညှော့တတ်တဲ့သဘောသူ့သဘောသူစောင်းနေတာအဲ့ဒီညှော့တတ်တဲ့နာကိုသွားပြီးတော့အဲ့ဒါငါကိုငါဟာငါဥစ္စာလို့နာပေါ်မှာလည်းသွားလို့တာအဲ့ဒါဒီမိစ္ဆာဒိဋ္ဌိအမြင်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 လောဘစိတ်ကလေးဖြစ်တယ်ဖြစ်တဲ့စိတ်ကလေးတွေနာဒီနာနဲ့မှာသူကနောက်ပိုင်းကျတော့အဲ့လောဘဒေါသမောဟစိတ်တွေဖြစ်တည်ဒီအကုန်ရှုမှာပဲသင်္ခါရခန္ဓာအထိလေဒါအခုပြောတဲ့အချိန်မှာတော့နန္တရားလေးအသိပြက်အသိပြက်ဒါဥစဉ်တော့ရှုပ်ထွေးမှာဆိုလို့တခုချင်းခွဲခဲ့လို့ယုတ်ကပေါ်ပြတယ်နာငါပြောင်းညွတ်တယ်ပေါ်ပြတဲ့ယုတ်ကလည်းပြောင်းလဲပြောင်းလဲပြီးတော့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 ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်လို့ရှုရင်အမှန်တည်းနန္တရားကလည်းဒီတိုင်းပဲတဲ့နန္တရားလေးအပေါ်မှာသူ့သဘောသူ ဆောင်နေတာဒီနန္လေးကငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့သိရင်အဲ့ဒါဒီအမှန်တည်းအဲ့ဒီအမှန်တည်းသိအောင်ဦးဇင်းတို့ကကြိုးစားရမယ်ရုပ်ပေါ်မှာအမှားတည်းအမှန်တည်းနာမ်ပေါ်မှာအမှားတည်းအမှန်တည်းဝေဒနာခံစားတယ်တခါတလေမျက်စိနဲ့အစင်းနဲ့တိုက်လိုက်တဲ့အခါမကောင်းတယ်လှလိုက်တာအာဒါကြီးငါမကြိုက်ဘူး ။အော်ကောင်းသဘောဆိုးသဘောအလယ်အလတ်ကြိုက်တယ်မဟုတ်ကြိုက်မကြိုက်ဘူးမဟုတ်ရင်အလယ်အလတ်သဘောနားနဲ့အတန်နဲ့တိုက်ရင်လည်းဒီတိုင်းပဲအဲ့ဒီသဘောနော်အဲ့ဒီလိုသူ့ရဲ့သဘောလေးတွေသူ့အတူဆောင်ပြီးတော့နေတဲ့သဘောလေးတွေဝေဒနာတွေဟာမျက်စိနဲ့နားမျက်စိနဲ့အဆင်းနဲ့တိုက်လဲဝေဒနာ၃မျိုးနားနဲ့အသံနဲ့တိုက်လဲဝေဒနာ၃မျိုးနှာခေါင်းနဲ့အနံ့နဲ့တိုက်လဲ၃မျိုးရှာနဲ့အရာသာနဲ့တိုက်၃မျိုးခန္ဓာကိုယ်ပေါ်မှာလဲ၃မျိုးမနှောနဲ့ဓမ္မနဲ့တိုက်တဲ့ခါမှာလဲ၃မျိုးဆိုပြီးတော့ ဝေဒနာတွေသုံးမျိုးသုံးမျိုးသည်6သုံးနေ78 78ခုဖြစ်ရတယ်အဲ့ဒီဝေဒနာတွေဖြစ်တဲ့အခါကျတော့လေမျက်စိနဲ့အစင်းနဲ့တိုက်တဲ့အခါမှာငါမြင်တယ်ဟောဝေဒနာသူ့အတူပေါ်လာတာအဲ့ဒီဝေဒနာကိုသွားပြီးတော့ငါလို့သွားလေယူကြတယ်ငါခံစားတယ်လို့ယူကြတယ်တကယ်တမ်းကတော့မျက်စိအစင်းမျက်စိအကြည့်ရဲ့အစင်းရဲ့အဲ့ဒီယုံနှစ်ခုတိုက်တာယုံနှစ်ခုတိုက်လို့ကြားသိစိတ်ပေါ်တာ ရုပ်နှစ်ခုတိုက်တာကအကျိုးကြာတိသိကအကြောင်းကြာတိသိကအကြောင်းကြာတိသိအကြောင်းကြောင့်ဖတ်တာဆိုတဲ့အကျိုးပေါ်တာဖတ်တာဆိုတဲ့အကြောင်းကြောင့်ဝေဒနာအကျိုးပေါ်တာဝေဒနာအကြောင်းကြောင့်ဝေဒနာပေါ်မှာဥစဉ်တော့အခုမရှုနိုင်လို့ဝေဒနာရဲ့သဘောဟာအော်သူသဘောသူခံစားပြီးပြက်နေတဲ့သဘောပဲဒီဝေဒနာသည်ငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့မရှုနိုင်လိုက်လို့အဲ့ဒီပေါ်မှာခံစားတယ်ငါခံစားတယ်နော်ဆိုပြီးတော့သွားပြီးတော့ တဏမာနဒိဋ္ဌိနဲ့သွားကတ်တာအဲ့ဒါမိစ္ဆာဒိဋ္ဌိအမြင်မှားတကယ်တမ်းရှုရမှာကဝေဒနာသဘောသူသဘောသူငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဝေဒနာဆိုတာဘာလဲခံစားပြီးပြက်ပြက်ပြက်ပြက်သွားတဲ့သဘောလေးပဲဝေဒနာဆိုတာနန္တရားနန္တရားဟာမမြဲဘူးခံစားပြီးပြက်တယ်လို့အဲ့ဒီလိုအမှန်မြင်အမှန်ရှုရမှာအဲ့ဒါကိုမရှုဘဲနဲ့တခါတည်းမြင်တာတွေကြားတာတွေနားတာတွေစားတာတွေပေါ်မှာအကြောင်းလည်းမသိဘူးအကျိုးလည်းမသိဘူးရုပ်လည်းမသိဘူးနာမ်လည်းမသိဘူး သွားပြီးတော့ငါခံစားတယ်ဆိုပြီးတော့ငါလို့လဲယူလိုက်ခံစားတာငါလို့ယူလိုက်သည့်အတွက်အဲ့ဒီဒိဋ္ဌိကလိုက်လို့အဲ့ဒီပေါ်မှာကြိုက်တင်လောဘမကြိုက်ရင်ဒေါသဆိုတဲ့လောဘတွေဒေါသတွေမောဟတွေဖြစ်ရပါတယ်အဲ့ဒါနော်ဝေဒနာပေါ်မှာသင်ညာပေါ်မှာဝေဒနာရဲ့အပေါ်မှာမရှုလိုက်နိုင်တဲ့အခါကျတော့ပူတယ်လို့သင်ညာပေးတယ်၊ကြိုက်တယ်လို့သင်ညာပေးတယ်၊ထုံတယ်လို့သင်ညာပေးတယ် တောက်တယ်လို့တင်ညာပေးတဲ့အော်တင်ညာပေးမိရင်အဲ့ဒါအမှားမိစ္ဆာဒိဋ္ဌိဩဒီတင်ညာဟာပူတယ်ဆိုတာမရှိတောက်တယ်ဆိုတာမရှိတင်းတယ်မရှိဆိုတာမရှိသူ့သဘောသူဆောင်နေတာပဲရှိတယ်ဝေဒနာရဲ့သဘောသူကသူခံစားပြက်တာပဲရှိတယ်ငါခံစားပြက်တာမရှုပ်နိုင်လိုက်လို့သွားပြီးတင်းတယ်တောက်တယ်ထုံတယ်ကျင်တယ်လို့သွားတင်ညာပေးနေတာပါလားလို့အဲ့ဒီမှာတင်ညာကိုရှုလိုက်တာနဲ့တင်ညာကိုရှုလိုက်မယ်ဆိုရင်လည်းတင်ညာလည်းဗာလဲဖြစ်ပြီးပြက်တာပဲ အဲ့ဒီတင်ညာလည်းငါကောငါဟာငါဥစ္စာမဟုတ်ဘူးလို့ဒီတင်ညာဟာမှတ်သားတတ်တဲ့သဘောတင်ညာလည်းငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့ငါမဟုတ်ဘူးလို့အဲ့ဒီလိုရှုသမ်းပါတဲ့အဲ့ဒါမှအမှန်မြင်တဲ့အဲ့ဒါကိုသွားပြီးတော့တင်ညာတွေသွားပြီးဝေဒနာမှတဏမဖြတ်ဖဲနဲ့ပူတယ်တောင့်တယ်တင်းတယ်ထုံတယ်ကျင်တယ်ကြိုက်တယ်ယောက်ျားမိန်းမခွေးကြောင်ကြက်ငှက်ဆိုပြီးတော့အဲ့ဒီလိုများတင်ညာများအပေးမှားလိုက်ရင်တေဃာနာနီးကြတော့အဲ့တင်ညာအပေးမှားရင်သွားပြီတေဃာနာနီးမှာအာယုံထဲမှာခွေးလေးပေါ်လာတယ် အော်ခွေးလေးပဲတိလိုက်တယ်ရုပ်လို့တိလားမတိလိုက်ဘူးနာလို့တိလားမတိလိုက်ဘူးအကြောင်းကျိုးဆင်ញင်ပြတာအကြောင်းကျိုးလည်းမဆင်ញင်တာဘူးအော်ဝေဒနာနဲ့ရှုတာလားဝေဒနာလည်းမရှုတာဘူးခန္ဓာ၅ပါးနဲ့ရှုတာခန္ဓာ၅ပါးနဲ့လည်းမရှုတာဟောဗျာယုံနာ၅ပါးနဲ့လည်းမရှုတာဝေဒနာလည်းမရှုတာနော်ခန္ဓာ၅ပါးနဲ့လည်းမရှုတာအကြောင်းကျိုးလည်းမရှုတတ်တော့သေကာဏနိဘာဖြစ်လဲခွေးလို့သိတဲ့အသိစိတ်ကြီးနဲ့သေလိုက်တော့သေတော့ ဥပါဒနာပစ္စယဘောတဲ့အဲ့ခွေးဆွဲသေးတော့ခွေးသွားဖြစ်တာတဲ့အဲ့ဒါရှုနီးမတတ်လို့ယုံနာလို့မရှုတတ်လို့တဲ့ခန္ဓာ၅ပါးလို့မရှုတတ်လို့ဝေဒနာခံစားပြတ်တာလို့မရှုတတ်လို့အကြောင်းကျိုးလို့မရှုတတ်လို့အဲ့ဒီဒကာဒကမတွေကသေတော့အဲ့ဒါအပေပြန်ဆင်းတာနော်အဲ့တော့ခန္ဓာ၅ပါးကိုအောင်လုပ်ပြီးရင်ဥစဉ်အဲ့ရှုဘက်ကိုထပ်ပြန်ပြမယ်နော်နားလဲအောင်ဒီနေ့ရှုဘက်ကနက်နဲတယ်နက်နဲခက်ခဲတယ်ဓမ္မအနှစ်တွေကြီးပဲဟောတာဆိုတော့ဒကာဒကမတွေသိချာနားဆိုင်ပြီးတော့နားထောင်နော် တေချာနားဆိုင်နားထောင်မှာဦးဇင်းတို့ဟိုအသေးကိုတတ်အောင်တခါလေဘဝတစ်ခုမှာအသုံးချတော့ဒီဓမ္မဟာကိုယ့်ရဲ့ဘဝမှာဘလို့ apply လုပ်ပြီးဘလို့အသုံးချမယ်ဆိုတာလက်တွေ့ဘဝကိုဦးဇင်းကရောက်စေခြင်းလို့ဒီအနှစ်တရားဖြစ်တဲ့တရားတွေကိုဦးဇင်းဦးစားပေးဟောတာပါနော်အဲ့တော့ဟုတ်ပြီတင်ညာတင်ညာအပေးမှရင်လည်းဒီတိုင်းပဲနောက်ပြီးတော့သင်္ခါရတဲ့အဲ့ဒီတင်ညာဝေဒနာပေါ်မှာတခါတည်းခံစားပြီးပြက်တယ်ပြက်တယ်ပြက်တယ်လို့မမှတ်နိုင်တော့ ပူတယ်ပူတယ်ပူတယ်လို့တင်ညာပေးလိုက်တာအဲ့ဒါတင်ညာခန္ဓာတင်ညာပေးလိုက်လို့အဲ့ဒီတင်ညာအမှားပေးကြီးဖြစ်လို့မိစ္ဆာဒိဋ္ဌိအမြင်ဖြစ်လို့နောက်ကဘာလိုက်လဲဆိုလောဘဒေါသမောဟဆိုတဲ့သင်္ခါရတရားတွေလိုက်တာအဲ့ဒီသင်္ခါရတရားတွေလိုက်လိုက်တော့အဲ့ဒီသင်္ခါရဆိုတာဘာတွေလဲလောဘတွေပါတယ်ဒေါသတွေပါတယ်မောဟတွေပါတယ်အဲ့ဒီလောဘတွေအာတခါတည်းပူဓာကြီးပေါ်မှာသွားပြီးတော့တခါတည်းမကျင်တာဘူးတောက်တေခောက်ဓာကြီးဘလို့ပြောင်းလောက်ရမလဲ ငါနာလိုက်တာငါကြိုက်လိုက်တာငါပူလိုက်တာငါထုံလိုက်တာဆိုတင်ညာပေါ်မှာမှတင်ညာဟိဝိပ္ပံလာတေဟိတဲ့တင်ညာတွေအပေးမှလို့တင်ညာဝိပ္ပံလာတာကြောင့်တင်ညာတွေဖောက်ပြန်လိုက်လို့လောဘဒေါသမောဟတွေဖြစ်ပြီးသေကနာနေကြတော့ပူတယ်ပူတယ်မူတယ်ဝေတယ်အော်တယ်အန်တယ်ကြိုက်တယ်ခဲတယ်မောတယ်ကြက်တယ်ဆိုတယ်ကြကြပါအောင်ယူကြပါအောင်ဆိုပြီးတော့တခါတည်းအဲ့ဒီမှာတင်ညာတွေအပေးမှားနေတာ အဲ့ဒီတင်ညာအပင်မှားလို့တင်ညာပေါ်မှာနောက်ကသင်္ခါရလိုက်ပြီးတော့တခါတည်းကြိတ်မနိုင်ခဲမြဒေါသတွေဖြစ်အန်နေကြိတ်တခါတည်းတောက်တွေခောက်ဒါကြီးဘလို့ပြောက်အောင်လုပ်ရမလဲပြောက်အောင်လည်းလုပ်လို့လည်းမရအဲ့ဒါမိစ္ဆာဒိဋ္ဌိအမြင်တဲ့အဲ့ဒီဒေါသစိတ်ကြီးနဲ့များသွားလိုက်ရင်တော့ဥစဉ်တို့သေလိုက်ရင်တော့အပေပုံဆင်းပြီတဲ့နော်အဲ့ဒါမိစ္ဆာဒိဋ္ဌိအမြင်မှားနော်အဲ့ဒါကိုတမ္မာဒိဋ္ဌိအယူမှန်ဖြင့်အော်ဒီလောဘစိတ်ကလေးရလည်းဖြစ်ပြီးပြက်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 တမာဒိဋ္ဌိအမြင်မိစ္ဆာဒိဋ္ဌိအမြင်ဆိုတဲ့အမြင်နှမျိုးဖြစ်အောင်လည်းဥစဉ်တို့တရားဓမ္မတွေကြည်ပါရုပ်တရားဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးကြီးရဲ့အပေါ်မှာအော်ရုပ်ဟာသူ့သဘောသူပြောင်းလဲခြင်းတက်တက်ပဲရှိတယ်ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားလို့သိရင် အမှန်မြင်ငါရုပ်လို့ဆွဲရင်အမှားမြင်ငါရုပ်လို့ဆွဲရင်နောက်ကဘာလိုက်မလဲဒိဋ္ဌိလိုက်သည့်အတွက်နောက်ကအဲ့ဒီရုပ်တွေဖောက်ပြန်တဲ့အခါကျပူတယ်တောက်နေတင်းတယ်လဲပေါ်လာရော အဲ့ဒီမှာငါနာတယ်ငါကြိုက်တယ်ဆိုတော့ဒိဋ္ဌိတောက်လိုက်ဒိဋ္ဌိမီတောက်လိုက်မယ်ရုပ်ပေါ်မှာအဲ့ဒါအယူလွဲသွားလို့ရုပ်ကိုငါရုပ်လို့ယူလိုက်လို့ဩရုပ်ဆိုတာဖောက်ပြန်တဲ့သဘော ပြောင်းလဲတဲ့သဘောလို့မရှုပါဘဲနဲ့ငါရုပ်လို့ယူလိုက်လို့ဦးဇင်းတို့တရားတော်မတွေအဲ့ဒါအမှားမြင်အမှားသိလို့အဲ့ဒါဒီအပယ်ကြမဲ့စိတ်ပါနော်အမှန်မြင် အမှန်သိအောင်ကတော့ဩဒါငါရုပ်မဟုတ်ဘူးသူ့အတူ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 နော်အော်ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့ရှုလိုက်တာနဲ့တပြိုင်နက်တည်းဥစဉ်တို့ဒကာဒကမတွေအဲ့ဒါတမ္မာဒိဋ္ဌိအမှန်မြင်ပါတယ်တေဃာနာနီကျော်ဒီယုတ်ကြီးဘလောက်ဖောက်ပြန်ဖောက်ပြန်အော်တင်တာလဲသူ့သဘောတောင်းသဘောသူ့သဘောသူ့သဘောသူပေါ်ပြနေတယ်ယုတ်သဘောသူ့အသူယုတ်တည်းရဲ့သဘောတွေကသူ့အသူတမျိုးပြီးတမျိုးပြောင်းလိုက်ပြောင်းလိုက်အမျိုးမျိုးပြောင်းလဲနေတဲ့ရုပ်ရဲ့သဘာဝပဲရှိတယ်ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားလို့ အဲ့ဒီလိုအမှန်မြင်အောင်အမှန်သိအောင်ရှုရမယ်တဲ့အဲ့ဒီလိုအမှန်မြင်အမှန်သိအောင်ရှုနိုင်ရင် ရုပ်ပေါ်မှာမဆွဲလန်းတော့ဘူးမဆွဲလန်းရင်ဦးဇင်းတို့တရားဓမ္မတွေအပယ်ဆင်းရမှာရှိဘူးအခုအလုံးလောကမှာရှိနေတဲ့ပုံကိုယ်တွေကဖះနဲ့အရိယာသူတော်ကောင်းတွေအဆုံးမမရတော့ ပူတာကိုသူလည်းပူတယ်သိတယ်ကြိုက်တာသူလည်းကြိုက်တာလို့ပဲသိတယ်ငါနာတယ်ငါကြိုက်တယ်ဆိုတဲ့အတိအဲ့ဒီအမှားသိနဲ့သေလို့အပယ်ဆင်းရတာအခုတရားနာတယ်တရားအထုတ်တယ်ဆိုတာအဲ့ဒီအမှန်မြင်အမှန်သိအောင်လို့ဦးဇင်းတို့တရားတော်မတွေလှုပ်ချင်းဖြစ်ပါတယ်ဒါကြောင့်မို့ရုပ်ပေါ်မှာလည်းမဆွဲပါနဲ့နာမ်ပေါ်မှာလည်းသိတတ်တဲ့ဝိညာဉ်လေးပေါ်မှာလည်းမဆွဲနဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ ဒီခန္ဓာ၅ပါးယုံ nant တရားရဲ့အပေါ်မှာမဆွဲလန်းနဲ့လို့မြတ်စွာဘုရားကအဲ့ဒီလိုပြောတာနော်အဲ့ဒီခန္ဓာ၅ပါးယုံ nant တရားကြီးပေါ်မှာအမှားသိကြီးနဲ့မြန်သိပြီးသွားကြမယ်ဆိုရင်တော့ဥစဉ်တို့ဒကာတော်မတွေအပယ်လေးပုံဆင်းရလိမ့်မယ်။ဘာကြောင့်လဲဒိဋ္ဌိတန်းလန်းနဲ့ဒိဋ္ဌိနောက်မှာဒေါသလိုက်လို့အဲ့ဒါကြောင့်မို့ဒိဋ္ဌိဆိုတဲ့အမှားသိကြီးမိစ္ဆာဒိဋ္ဌိအယူမှားကြီးအဲ့ဒါကြီးကိုခွာပြီးတမာဒိဋ္ဌိအမှန်မြင်အောင် အော်ယုတ်ကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ဝေဒနာလည်းငါကိုမဟုတ်ငါဥစ္စာမဟုတ်စိတ်ကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ပါလားအော်တင်ညာတွေပေးနေတဲ့တင်ညက်ခန္ဓာလည်းငါကိုမဟုတ်ငါဥစ္စာမဟုတ်လောဘဒေါသမောဟတွေကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်နေပါလားလို့သူအဲ့လိုရှုရမှာအဲ့လိုရှုပြီးတော့ဒါခန္ဓာ၅ပါးရှုပြီးတော့မြတ်စွာဘုရားခန္ဓာ၅ပါးရှုပြီးတော့ကဲအမှန်မြင်အမှန်သိအောင်ခန္ဓာတွေရဲ့အပေါ်မှာရှုပြီးတော့လူသားသမား၅ယောက် အခုကြည့်လိုက်တဲ့အခါကျရုပ်ကလည်းဖြစ်ပြီးပြတ်တာပဲနာမ်ကလည်းဖြစ်ပြီးပြတ်တာပဲမြဲမှမမြဲတာတဲ့ရုပ်ရသဘာဝတွေကလည်းဖြစ်ပြီးပြက်နာမ်တွေကလည်းဖြစ်ပြီးပြက်ဝေဒနာတွေကလည်းဖြစ်ပြီးပြက်သင်ညာလည်းဖြစ်ပြီးပြက်သင်္ခါရဆိုတဲ့လောဘဒေါသမောဟတွေကလည်းဖြစ်ပြီးပြက်အကုန်လုံးဒီစိတ်စဉ်တွေကဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်နေတဲ့ဖြစ်ပြက်အစဉ်ကြီးအဲ့ဒီဖြစ်ပြက်အစဉ်ရုပ်အစဉ်ကြီးကိုဦးဇင်းတို့ဒကာတော်မတွေသိပြီဆိုတော့ဟုတ်ပြီတဲ့ဒီခန္ဓာ၅ပါးပေါ်မှာလည်းအဲ့ဒီလိုပဲညီးငွေ့သွားအောင်ရှုရအောင် အော်ရုပ်တရားလည်းဖြစ်ပြီးပြက်နာမ်တရားလည်းဖြစ်ပြီးပြက်အော်ဒီရုပ်နဲ့ဒီနာတထထဖြစ်ပြီးတထထပြက်နေပါလားလို့မြင်သွားအောင်ထိပထမရုပ်ကိုရှုတယ်အော်နောက်ကြတော့နာမ်ကိုရှုတယ်နောက်ကြတော့ရုပ်နဲ့နာမ်ခန္ဓာ၅ပါးဆိုတာလေရုပ်နာနှစ်ပါးကိုခွဲထားတာနော်ရူပခန္ဓာရုပ်တရားဝေဒနာခန္ဓာဆိုတာနန္တရားသင်ညက်ခန္ဓာနန္တရားသင်္ခါရခန္ဓာနန္တရားဝိညာဉ်နဲ့ခန္ဓာဆိုတာနန္တရား ရုပ်ခန္ဓာတစ်ပါးနာမ်ခန္ဓာ၄ပါးအဲ့ဒါကို ပေါင်းတော့ရုပ်နဲ့နာမ်အဲ့လိုပြန်ခွဲတာနော်အဲ့တော့အဲ့ဒီရုပ်တရားနာမ်တရားဆိုတဲ့ဒီယုံ nant တရားတွေဟာဩငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့အဲ့ဒီပေါ်မှာနိဗ္ဗိန်တတိတဲ့ညင်းငွေသွားအောင်ကိုရှုရမှာတဲ့ဒီယုံနဲ့ဒီနံတရားတွေဟာဩဒီယုတ်တွေဒီနံတွေဟာငါ့ကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားညင်းငွေပွဲကြည့်ပါလား ကြောက်လန့်ပွယ်ကြီးပါလားလို့မြင်အောင်ကိုအဲ့ဒီခန္ဓာကိုယ်ပေါ်မှာရုပ်ကိုရှုမဲ့ပုဂ္ဂိုလ်ကလည်းရုပ်တစ်ခုကိုရှုနာမ်ကိုရှုမဲ့ပုဂ္ဂိုလ်ကလည်းနာမ်တစ်လုံးရှုစိတ်ရှုခြင်းရှုဝေဒနာရှုရှုသင်ညာရှုရှုသင်္ခါရရှုရှုကြိုက်တာကိုရှုအဲ့ဒီကြိုက်တာကိုရှုရင်းရှုရင်းနဲ့ဦးဇင်းတို့တရားတော်မှတွေခန္ဓာ၅ပါးရဲ့အစဉ်ကြီးเนาะအဲ့ဒီပေါ်မှာညင်းငွေလာလိမ့်မယ်ဒါကြောင့်မို့တရားရှုတဲ့အခါကျတော့ဦးဇင်းတို့ပေါ်ဇဲခန္ဓာရှုတယ်လို့ အရင်တော့ဦးဇင်းဟောဘူးတယ်နော် မျက်စိနဲ့အစင်းနဲ့တိုက်လိုက်တယ်အစင်းရုပ်လေးတရုပ်ပေါ်လိုက်တာနဲ့အဲ့ဒီမှာခန္ဓာ၅ပါးပေါ်သွားတာရှေ့ကအကဲဒီမှာမျက်စိအကြည့်ရှိတယ်ရှေ့ကအစင်းရုပ်ရှိတယ်အဲ့ဒီအစင်းရုပ်ကလည်းအစင်းကလည်းရုပ်တရားမျက်စိအကြည့်ကလည်းရုပ်တရားအဲ့ဒီယုံနှစ်ခုဒီရူပခန္ဓာအဲ့ဒီယုံနှစ်ခုရူပခန္ဓာပေါ်မှာမှာအဲ့ဒီမှာသွားပြီးတော့အဲ့ဒါလေးကို သိလိုက်တာဒါကယောက်ျားလို့ဒါကမိန်းမလို့သိလိုက်တာက ဝိညာဉ်နဲ့ခန္ဓာအဲ့ဒီပေါ်မှာမှတခါတည်းตายရတယ်နှစ်သက်တယ်ဆိုတော့ခံစားမှုလေးဖြစ်သွားတာကဝေဒနာခန္ဓာအဲ့ဒါလေးပေါ်မှာဩဒါယောက်ျားလို့ဒါမိန်းမလို့လူလို့ခွေးလို့တင်ညာပေးတာတင်ညာခန္ဓာအဲ့ဒီတင်ညာပေါ်မှာဆွဲလန်းသွားပြီးဥပါဒံဖြစ်သွားတာကသင်္ခါရခန္ဓာမြင်တာလေးတစ်ခုမြင်လိုက်တာနဲ့ခန္ဓာ၅ပါးဖြစ်ချုပ်သွားပြီအဲ့ဒါကြောင့်မို့စိတ်တာနုပတ္တနာနေပြီးတော့ဒီဘက်ကိုတရားရှုသွားမဲ့ပုဂ္ဂိုလ်က ခန္ဓာ၅ပါးမှာဘာရှုရမှာလဲဆိုအဲ့ဒီလောဘဒေါသမောဟဖြစ်ပြက်သွားတာအထိရှုရမှာအရှင်များ ဖြစ်ပြက်ရှုတယ်ဘလို့ရှုရမှာလဲနော်တချို့တွေလည်းမေးတယ်ဦးဇင်းတို့ကကြတော့အစင်းစင်ရှင်းနေရတာတခါတည်းအဲ့ဒီအစင်အထိရှုဆိုပြီးတော့ခန္ဓာ၅ပါးလုံးရှင်းပြတဲ့အခါကျတော့နောက်ကညံမလိုက်နိုင်တဲ့အခါကျတော့ဟာခက်တယ်မရတော့ဘူးဖြစ်မှာဆိုလို့ဦးဇင်းကကြောင်းမို့ဓာတ်ကမ္မထံလေးအရင်ပေးတာ ဓကမထမ်းနဲ့အရင်ပဲပြီးမှဦးဇင်းကအခုဘာကိုပြန်ရှုခိုင်းလဲဆိုရုပ်သဘောနာမ်သဘောကိုရှုခိုင်းတာပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးရဲ့သဘောတွေကိုအရင်ရှုဓာတ်လေးပါးတွေကသူ့သဘောသူဖောက်ပြန်နေတယ်ပြောင်းလဲနေတဲ့သဘောတွေပေါ်မှာဓာတ်လေးပါးရဲ့ပထဝီဓာတ်ရဲ့အစအလဲဆုံးတေသောဓာတ်အစအလဲဆုံးဝါယောဓာတ်အစအလဲဆုံးဆိုပြီးတော့ဓာတ်သဘောတွေရဲ့အစအလဲဆုံးအစအလဲဆုံးတွေကိုသေးသေးချာချာရှုရင်းရှုရင်းရှုရင်းဟုတ်ပြီဓာတ်ရဲ့လက္ခဏာဓာတ်သဘာဝတွေမြင်လာပြီမြင်လာပြီဆိုရင်အဲ့တော့ရုပ်သဘောတင်မယ်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 နာယသဝရုပ်ပြောင်းတိုင်းပြောင်းတိုင်းမှာ तू ကပြောင်းပြောင်းညှော့တာ။အော်ရုပ်ကပေါ်ပြတယ်နာငါပြောင်းညှော့တယ်။အော်အဲ့ပေါ်မှာပေါ်ပြတာလေးပြောင်းညှော့လိုက်တာခံစားလိုက်တာကဝေဒနာ။အော်ဒါလေးကိုယောက်ျားမိန်းညာမိန်းမခွေးကြောင်ကြက်ငှက်လို့တင်ညာပေးလိုက်တာတင်ညာခံတာ။အဲ့ဒါမရှိတာတွေကိုအရှိထင်ပြီး तू ပေးနေတာနော်။တကယ်အရှိတရားကယုံနံရှိတာ။အဲ့ဒီယုံနဲ့နံနဲ့ပဲရှိတာအယောသူအတုပယုံနံတရားတွေအဲ့ဒါတွေက အဲ့ဒါကိုအတုပအယောတုရုပ်တရားနံတရားလို့မသိဘဲနဲ့လူလို့ခွဲလို့ကြောင်လို့ကြက်လို့ငှက်လို့သွားပြီးတင်ညာပေးတာအဲ့ဒီတင်ညာပေးလို့နောက်ကလောဘဒေါသမောဟဖြစ်သွားတာအဲ့တော့စိတ်ကိုရှုပြီဆိုတဲ့အခါကျတော့ဘယ်ထိရှုရလဲဆိုအဲ့ဒီလောဘစိတ်ကလေးဖြစ်ပြီးပြတ်သွားတာရှုမျက်စိနဲ့အစင်းနဲ့တိုက်တယ်တိုက်တဲ့အခါမှာဘာစိတ်ပေါ်လဲအဲ့လောဘစိတ်ဒေါသစိတ်ကတန်းပေါ်တာနော် ဒါအခုခွဲပြတော့တာ၅မျိုးလုံးပတ်ချက်လက်ပြောနေတာဟိုကမြင်လိုက်ပြီဆိုတာနဲ့တခါတည်းဝေဒနာလေးကသူ့အတူခံစားတယ်ခံစားပြီပြီဆိုတာနဲ့တိုင်းတိုင်းတိုင်းဆိုသူကတခါတည်းအဲ့ဒီမှာလောဘဖြစ်လိုက်ဒေါသဖြစ်လိုက်စိတ်ထဲမှာဖြစ်တဲ့အဲ့လောဘစိတ်ကလေးဖြစ်ပြီးပြက်ဒေါသစိတ်ကလေးဖြစ်ပြီးပြက်မောဟစိတ်ကလေးဖြစ်ပြီးပြက်နော်အဲ့ဒီလောဘစိတ်ကလေးဒေါသစိတ်ကလေးမောဟစိတ်ကလေးဒါကြောင့်မို့မြတ်စွာဘုရားတာရာကစိတ်တံတာရာကစိတ်တာမိတိပဇာနာတိတာဒေါသစိတ်တံတာဒေါသစိတ်တာမိတိပဇာနာတိ ဒေါသဖြစ်ဖြစ်တဲ့စိတ်တောကဖြစ်ဖြစ်တဲ့စိတ်လောဘဖြစ်ဖြစ်တဲ့စိတ်မောဟဖြစ်ဖြစ်တဲ့စိတ်အဲ့ဒီစိတ်တွေကိုမြင်အောင်ရှုရမှာတဲ့အဲ့ဒီစိတ်တွေဖြစ်ပြက်ချုပ်ရမှာဖြစ်ပြက်ဆိုတာကလည်းဦးဇင်းတို့ကပထမပြောခဲ့ပြီနော်ရုပ်သဘောတွေရဲ့ပြောင်းလဲနေတဲ့သဘာဝတရားကြီးဟာဒီရုပ်သဘာဝပြောင်းလဲတာကြီးဦးဇင်းတို့ဒကာတော်မတွေဖြစ်ပြက်မဆုံးဘူးနော်ယုတ်ကဓမ္မနော်ယုတ်ဓမ္မကသေသည်တိသွားနေမှာနော်သေပြီးဟိုဘက်လည်းဒီယုတ်ကြီးမပြောင်းဘူးလား ပြောင်းနေမှာနော်အခုတရားရသွားတဲ့မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကရုပ်တော်ကြီးမပြောင်းဘူးလားပြောင်းတာပေါ့ပြောင်းလို့တခါတည်းဟိုမဲ့35နေပြီအသက်80ထိပြောင်းသွားတာလေတဖြည်းဖြည်းနဲ့អော်သွားတာလေဆိုလိုတာကရုပ်ရဲ့သဘာဝဆိုတာက ပြောင်းလဲခြင်းတက်တက်အဲ့ဒါကြီးကဘယ်တော့မှဖြစ်ပြက်ပြီးတော့ချုပ်ဆုံးမသွားဘူးဒီသေသွားပြီးတော့တခါတည်းဟိုမှာဆွဲမြေပြီးမြေကြီးတဲ့ရောက်တည်ဒီပြောင်းသွားတာနော်အဲ့ဒါကြောင့်မို့ရုပ်သဘောဟာဖြစ်ပြက် မှာဘယ်အဖြစ်ပြက်ကိုယူရမှာလဲအဓိကအဖြစ်ပြက်ကယုံနာမောကဖြစ်ပြက်လို့ပြောပေမဲ့အဲ့ဒီယုံနံပေါ်မှာဖြစ်လာတဲ့လောဘဒေါသမောဟရဲ့ဖြစ်ပျက်ကိုနောက်ဆုံးယူမှာရုပ်ရဲ့သဘာဝပြောင်းလဲသွားတဲ့သဘောလေးတွေဖြစ်ပျက်သွားတာကိုတော့ကြည်တာမှန်တယ်ဒါရုပ်သဘာဝကိုမြင်အောင် ကြည်တာနော်နာမ်သဘာဝလည်းရုပ်ပြောင်းတိုင်းပြောင်းတိုင်းမှာနာမ်လေးကပြောင်းပြောင်းညှို့ပြောင်းပြောင်းညှို့လို့သူ့ကိုပြတ်တယ်လို့ပြောတာနော်အဲ့ဒါဒီရုပ်သဘာဝနာမ်သဘာဝကိုကြည်ခိုင်းတာပဲရှိသေးတယ် အဲ့ဒီရုပ်တဘာဝကလည်းသူကသူတမျိုးပြီးတမျိုးပြောင်းလိုက်ပြောင်းလိုက်အဲ့ပြောင်းလဲတာဒီမမြဲလို့အနေဆာအဲ့ဒါကိုဖြစ်ပြက်အဲ့ဒီကနေမှတခါတည်းအခုပြောတဲ့နန္တရားလေးကပြောင်းပြောင်းပြောင်းပြောင်းညွတ်နေပြောင်းပြောင်းညွတ်နေတဲ့နန္တရားလေးကလည်းသူကနဲ့သူပြောင်းပြောင်းညွတ်တတ်တဲ့အဲ့ပြောင်းညွတ်တတ်တဲ့နံလေးထဲမှာအတူတူဘာပါလာလဲဆိုတော့ခံစားတဲ့ဝေဒနာတွေမှတ်သားတဲ့သိညာတွေလောဘဒေါသမောဟဆိုတဲ့စိတ်တွေကတွဲပါလာတာအဲ့ဒီတွဲပါလာတဲ့စိတ်မှာအခု ဦးဇင်းတို့ကတရားရှုတဲ့အခါကျတော့အဲ့ဒီမှာဒါကြောင့်မို့ပေါ်စဲခန္ဓာကိုရှုလို့ရှေ့ဆရာတော်ဘုရားကြီးတွေကလွယ်လွယ်လေးဒါမဟုတ်ကိုဆရာတော်ဘုရားကြီးတို့အထူးပြောတာပေါ့နော်မြင်ဟိုဟိုမွေးမွေးကြတဲ့ပါခဲ့တဲ့အမေမွေးကြတဲ့ပါခဲ့တဲ့ခန္ဓာရှုရမှာမဟုတ်ဘူးလက်ရှိပစ္စုပန်ခန္ဓာကိုရှုဆိုတာကအဲ့ဒီမှာပစ္စုပန်မြင်တာလေးတစ်ခုပေါ်မှာစောတော်ခွဲခဲ့ပြီးခန္ဓာ၅ပါးလုံးဖြစ်သွားတယ်မြင်တာလေးတစ်ခုပေါ်မှာနော်မျက်စိအစင်အရာတိယုတ်တရားမြင်သိစိတ်နံတရား ခံစားလိုက်တာဝေဒနာအော်လူခွေးကြောင်ကြက်ငှက်လို့မှတ်သားတာတင်ညာအဲ့ဒီပေါ်မှာလောဘဒေါသမောဟဖြစ်တာသင်္ခါရခန္ဓာဆိုတော့အဲ့ဒီမှာစိတ်ကသင်္ခါရခန္ဓာစိတ်ကလေးဖြစ်ပြက်ထိရှုရမယ်နော်အဲ့ဒါမှရှုလိုက်တဲ့အခါကျတော့ပေါ်တဲ့ခန္ဓာ၅ပါးကိုရှုတာဖြစ်တာအဲ့ဒါကြောင့်မို့တကယ်နောက်ပိုင်းရှုတဲ့အခါကျတော့ပထမတော့ဦးဇင်းတော်ကရုပ်တွေကိုမြင်အောင်ကြည့်ခိုင်းနေတာအာဓာတ်တွေကိုမြင်အောင်ကြည့်ခိုင်းနေတာဓာတ်သဘောသဘာဝတွေပြီးတဲ့အခါကျတော့ရုပ်ရဲ့ပြောင်းလဲမှုသဘောတွေပြီးတဲ့အခါကျတော့နာမ်ပြောင်းညွတ်ပြီးတော့ ရုပ်ဝေဒနာရုပ်ဖောက်ပြန်တာနဲ့နာမ်ကသွားပြီးတော့ပျောက်ညွတ်တယ်ခံစားရတယ်အဲ့ဒီမှာလောဘဒေါသမောဟဆိုတဲ့နာမ်ခန္ဓာ၄ပါးဖြစ်သွားတဲ့နာမ်ခန္ဓာ၄ပါးရဲ့အဆုံးမှာအော်လောဘစိတ်ကလေးလည်းဖြစ်ပြီးပြက်ဒေါသစိတ်ကလေးလည်းဖြစ်ပြီးပြက်မြင်တာလေးလည်းခန္ဓာ၅ပါးဖြစ်ပြီးပြက်တယ်ကြားတော့ဟောနားနဲ့အသံနဲ့ကြားတော့လဲခန္ဓာ၅ပါးဖြစ်ပြီးပြက်တယ်နှာခေါင်းနဲ့အနံ့နဲ့တွေ့တော့လဲခန္ဓာ၅ပါးဖြစ်ပြီးပြက်တယ်ရှားနဲ့အရသာနဲ့တွေ့ထိတော့ခန္ဓာ၅ပါးဖြစ်ပြီးတော့ပြက်တယ်ဆိုပြီးတော့ အဲ့ဒီမှာခန္ဓာကိုယ်မှာပူတယ်ပူတာပေါ်တယ်ခန္ဓာ၅ပါးဖြစ်ပေါ်လာတယ်ပြီးရင်ပြတ်သွားတယ်အဲ့ဒါပေါ်တယ်ခန္ဓာ၅ပါးဖြစ်ပေါ်ပြီးပြတ်တယ်ဆိုပြီးတော့နောက်ဆုံးရှုရမှာတကက်ဖြစ်ပြက်ကအဲ့ဒီလောဘဒေါသမောဟဖြစ်ပြီးပြတ်သွားတဲ့ဟာကိုရှုရမှာအဲ့ဒါမှဦးဇင်းတို့အခုတရားရသွားတယ်ဆိုတာအဲ့ဒီလောဘဒေါသမောဟကြီးတွေဖြစ်ပြီးတော့ပြက်သွားတာနောက်ဆုံးပြန်ပြီးတော့ကိုမပေါ်တော့လို့ဖရာတွေယဟန္တာတွေအရိယာပုဂ္ဂိုလ်ကြီးတွေက အခု တိုက်ရှိထင်ရှားကြီးနဲ့ပဲ ငါနိဗ္ဗာန်ရောက်ပြီမြတ်စွာဘုရားကငါနိဗ္ဗာန်ရောက်ပြီ35နှစ်ကလေးတပ်ပိညုတရွှေဉဏ်တော်ရပြီငါနိဗ္ဗာန်ကြီးရပြီပြီဆိုတာအဲ့ဒီလောဘကြီးဒေါသကြီးမောဟကြီးကိုအပြီးပယ်လိုက်လို့အဲ့ဒီလောဘဒေါသမောဟဖြစ်တာတွေပြက်တာတွေချုပ်ဆုံးသွားလို့ငါနိဗ္ဗာန်ပြီနိဗ္ဗာန်ကိုရပြီလို့ပြောတာတကယ်ယုံ nant ကို တကယ်ကိုဖြစ်ပျက်ကအဲ့ဒီနန္တရားကြီးတွေရဲ့အဲ့ဒါကိုမြင်အောင်ရှုရမှာပါတဲ့နော်အဲ့ဒါကြီးတွေရှုပြီးမှလောဘတွေငြိမ့်သွားမှဒေါသတွေငြိမ့်သွားမှမောဟတွေငြိမ့်သွားမှအဲ့ဒါတကယ်နိဗ္ဗာန်ကြီးကိုရပြီနော်လောဘဒေါသမောဟဆိုတဲ့ဖြစ်ချင်းပြက်ချင်းတွေနော်ဖြစ်ပျက်တွေမြင်တယ်ဖြစ်ပျက်တွေမုံတယ်ဖြစ်ပျက်တွေဆုံးတယ်ဆိုတာအဲ့ဒီကြမှာတကယ်ရုပ်တရားနံတရားပေါ်မှာပေါ်တဲ့လောဘဒေါသမောဟတရားကြီးတွေ ဖြစ်ပျက်တွေချုပ်ငိမ့်တဏှာတွေချုပ်ငိမ့်လို့နောက်ထပ်ဘဝမရှိတော့ဟောဒီခန္ဓာကြီးပြီးရင်နောက်ဘဝသွားစရာမလိုတော့ပါဘူးအဲ့ဒါကြောင့်မို့တကက်ဖြစ်ပျက်နောက်ဆုံးအဆင့်ရှုပြီဆိုတဲ့အခါကျတော့လောဘစိတ်ကလေးဖြစ်ပြီးပြတ်တာရှုဒေါသစိတ်ကလေးဖြစ်ပြီးပြတ်တာရှုမောဟစိတ်ကလေးဖြစ်ပြီးပြတ်တာရှုဆိုပြီးတော့အဲ့ဒီသင်္ခါရခန္ဓာရဲ့ဖြစ်ချင်းပြတ်ချင်းတွေကိုဥစဉ်တို့ဒကာဒကမတွေဒလဇကြီးရှုရမှာပါအခုအဲ့ဒီလောက်ထိဒါရိုက်တန်းတင်ပေးလို့မရမှာဆိုလို့အောက်ကဓကမထန်းတွေအရင်ပေးနေတယ် ပြီးရင်ယုတ်ကမထံပြီးရင်နာကမထံပြီးတဲ့အခါကျမှဒီယုတ်နဲ့ဒီနာပေါ်မှာခံစားတဲ့ဝေဒနာဝေဒနာသဘောကနေမှဖြတ်လိုက်ရင်လည်းပြတ်တယ်ဝေဒနာသဘောကမဖြတ်နိုင်တဲ့လောဘဒေါသမောဟကူးသွားကူးသွားတော့လဲပေါ်သွားတဲ့လောဘဒေါသမောဟကိုဖြစ်ပြအကုန်ရှုအဲ့ဒါမျိုးရှုမှသာလျှင်ဥဒ္ဒနောဒကာဒကမတွေအသေးလဲတတ်မယ်သေဃာနာနီကြတော့အခု မြင်တဲ့အစင်းပေါ်မှာ အော်ခန္ဓာ၅ပါးဖြစ်ပြီးချုပ်တယ်ตาလေးမြင်လိုက်တယ် သားလို့မသိဘူးသားလို့သိပြီဆိုရင်ဥပါဒံကတ်တော့မှာနော်သမီးလို့သိပြီဆိုရင်ဥပါဒံကတ်တော့မှာနော်သားလို့သိတာသမီးလို့သိတာဒကာကြီးတို့ဒကာမကြီးတို့မှသိတာမှမဟုတ်ဘဲနဲ့ကြံတဲ့ဘာသာလူတွေသိတာပဲဟုတ်တယ်မဟုတ်လားလူတိုင်းလူတိုင်းသိတဲ့အသိနော်လူတိုင်းလူတိုင်းသိတဲ့အသိကနေမှခွာပြီးတော့အဲ့ဒါကိုဘာလို့သိရမှန်းလဲဩသားဆိုတာလေရုပ်တရားနဲ့နံတရားပဲနော်ငါမျက်စိ အကြည်ရုပ်ရယ်သားဆိုတဲ့အစိမ့်ရုပ်ရယ်ဒီရုပ်နှစ်ခုတိုက်ဆိုင်တာပါလားတိုက်ဆိုင်လို့မြင်သိသိပေါ်တာဩရုပ်နှစ်ခုတိုက်တာကအကြောင်းမြင်သိသိကအကျိုးအကြောင်းအကျိုးဖြစ်ပြီးအကြောင်းအကျိုးပြတ်သွားတာပဲအော်သားဆိုတာလည်းရုပ်နဲ့နာမယ်သမီးဆိုတာလည်းရုပ်နဲ့နာမယ်လို့တခါတည်းသားပေါ်မှာသမီးပေါ်မှာရုပ်တရားနံတရားရဲ့အစုဝဲတက်တက်ပဲရှိတယ်ခွဲဆိုတာလည်းရုပ်နဲ့နံကြောင်ဆိုတာလည်းရုပ်နဲ့နံဩရုပ်တရားနံတရားပဲရှိပါလားလို့အမှန်ကိုမြင်လိုက်တဲ့အခါကျတော့သားကိုမစွဲဘူးသမီးမစွဲဘူး ခွဲပေါ်ကြောင်ပေါ်မှာမဆွဲဥပါဒံပြုတ်တယ်တဲ့အဲ့လိုမပြုတ်ပါပဲနဲ့တေဃာနာနေကြတော့ကိုမွေးထားတဲ့ခွဲလေးပြန်ပြီးတော့အာယုံနဲ့မြင်ပြီးတော့အဲ့တော့ဆွဲပြီးတေသွားတော့ဘယ်နဲ့လုံးမှာလဲခွေးပဲသွားပြန်ဖြစ်မှာဗောဟိုတလောကဒီကဓမ္မကြီးတယောက်ကသူကတယောက်ထဲနေတာတယောက်ထဲနေတော့ဆရာတော်ဖျားတဲ့တပည့်တော်ခွေးတစ်ကောင်နဲ့ကြောင်တစ်ကောင်ရှိတယ်တဲ့တပည့်တော်ဖျားဝတ်တဲ့အတိုင်းခရော်တိုင်းတဲ့ခွေးလေးတွေကြောင်လေးတွေကလည်းဘေးကနေနေတော့ သူတို့တော့ကုသိုလ်ဖြစ်တယ်မို့လားတဲ့ဦးဇင်းကပြောတယ်သူတို့ကကုသိုလ်ဖြစ်တယ်သူတို့ကသိလို့ရှိရင်လူပြည်ပြန်ရောက်ဖို့နီးတယ်လို့ကိုကအဲ့ဒီပြန်မရောက်အောင်ဒကမာကြီးလှုပ်လို့ဦးဇင်းကအဲ့တိုင်းပြောတယ်ဘာဖြစ်လို့လဲဆိုတော့ဒကမာကြီးစိတ်ပြန်စစ်ကြည့်နော်လို့ဒကမာကြီးကအခုတယောက်တည်းနေတယ်အခုခွေးလေးတွေကြောင်လေးတွေရှိတယ်ဒကမာကြီးခยีထွက်တဲ့အခါကျမ်းမာကြီးမကောင်းဆေးရုံဆေးကန်ရောက်သွားတော့ဒကမာကြီးဒီပြမညှို့ဘူးလားဟာညှော့တာပေါ့ဗျာတဲ့သူတို့ဘလို့များနေပါမလဲဆိုညှော့တာတဲ့ကဲဒါအခုတဘာဝကိုဥစဉ်ပြောတာနော် ညွတ်လိုက်ကြတဲ့ဒကမာကြီးစိတ်ကဘယ်ရောက်ပြီလဲခွေးစီရောက်တာကြောင်စီရောက်တာလို့ခွေးစီကြောင်စီရောက်တဲ့အခါကျတော့ဒကမာကြီးကအဲ့မှာခွေးတွေကြောင်တွေပေါ်မှာဥပါဒံဖြစ်ပြီးအဲ့ဒီပေါ်မှာဒကမာကြီးကယုံနာလို့ရှုသလားယုတ်လို့လည်းမသိလိုက်ဘူးနန်အော်ဒီခွေးလေးတွေဒီကြောင်လေးတွေဟာယုတ်တရားပဲနန်တရားပဲเนาะအဲ့ဒီလိုလဲဒကမာကြီးကမရှုဘူးအိမ်ကြီးပြန်ရှုတယ်အိမ်ကြီးပဲပြန်ပြီးတော့သိတယ်ဓာကြီးပေါ်မှာဒကမာကြီးကပြည့်ညတ်ကြီးလို့လည်းမသိဘူး ပရမမှလည်းမသိပညာမှလည်းမသိယုံမှလည်းမသိနာမှလည်းမသိအဲ့တော့အဲ့ဒီခံစားတဲ့ဝေဒနာရောဓမ္မကြီးမှတ်လားဆိုတော့အဲ့ဒါလည်းမမှတ်တတ်ဘူးတဲ့ကဲပြန်ပြီးအာယုံပြုတ်ကြည့်လိုက်တဲ့အခါကျဝေဒနာလို့လည်းမှတ်မှတ်တာအဲ့ဒီပြန်အာယုံပြုတ်လိုက်ခွေးကိုမြင်လိုက်ပြီဆိုတော့အဲ့ဒါခန္ဓာ၅ပါးဖြစ်သွားပြီလို့မျက်စိအာယုံမနောမနောကနေပြီးလှအာယုံပြုတ်လိုက်ကြတဲ့ကွာဒီခွေးဆိုတဲ့ဓမ္မရဲ့ရုပ်အာယုံပေါ်မှာသွားပြီးတော့ဥပါဒံကြပြီလေ ခွေးခွေးရဲ့အပေါ်မှာကြောင်ရဲ့အပေါ်မှာအဲ့ဒီလိုကြကြတဲ့ကွာဒကမာကြီးကကိုကစိတ်မထားတတ်လို့ရှိရင်တော့ဒကမာကြီးရုံမှလည်းမရှုတတ်ဘူးနာမှလည်းမရှုတတ်ဘူးအကြောင်းလည်းမရှုတတ်အကျိုးလည်းမရှုတတ်ဖြစ်ပျက်လည်းမမြင်အနိစ္စဒုက္ခအနတ္တလည်းမရှုတတ်ဆိုရင်တော့ဒကမာကြီးကိုကပြန်နီးစပ်တယ်သူတို့ကတော့ဒကမာကြီးနာကိုလာနေဒကမာကြီးဖះကတော့ရွတ်တန်နေကြဖတ်တန်နေကြသူတို့ကဒီမှာလူတွေဥပါဒံဆွဲနေတာလို့ကြောင့်မို့ဒီဟိုခေတ်မှာအာတမင်လေးတခါတဲ့တရားနာနေရင်းနဲ့ ဟိုကမုံဆိုးကမြားနဲ့ပြစ်တာတခါတည်းအဲ့သမင်လေးကတရားနာနေရင်နဲ့ तू ကအတန်လေး तू ကြားပြီးတော့နားလေးထောင်နေရင်နဲ့တည်တဲ့အခါကျတော့ဟောလူပြည်မှာသွားပြီးအဲ့ဆရာတော်ကြီးရဲ့တူလေးသွားဖြစ်တာလေခုနှစ်နှစ်သားနဲ့ယဟနာမထေရဖြစ်သွားတာအဲ့ဒါအကြောင်းမို့ဟိုတလိษံနေကြတော့ဒါလိုင်ကူထဲမှာအခုလင်းတော်သား900တို့ယဟန်ရဲ့ရွတ်ဖတ်တဲ့အတန်တွေကြားပြီးသူကုသိုလ်တွေဖြစ်နေ အဲ့ဒီကနေပြီးတော့ဒါအခုလူဘဝမှာပထမဦးဆုံးအဘိဓမ္မာတရားကိုနာရတယ်လို့ဒါကြောင့်မို့ဦးဇင်းတို့ကလူဘဝရောက်ပါတယ်လူဖြစ်ပါရဲ့အတန်းနဲ့ဖရာတရားတွေဖရာအဆုံးမတွေအရိယာသူတော်ကောင်းတွေရဲ့အဆုံးမမရရင်တော့ဒီအမှားသည့်အမှန်သည့်ဆိုတဲ့အတိနှံမျိုးမှာအမှားသည့်နဲ့ပဲတည်သွားကြတယ်တည်သွားကြတဲ့အခါကျတော့အဲ့မှာဥပါဒဏ်တွေကတခါတည်းသားပေါ်ဆွဲတယ်သမီးပေါ်ဆွဲတယ်နော်ခွေးပေါ်ဆွဲတယ်ကြောင်ပေါ်ဆွဲတယ်အဲ့တော့ခွေးပြန်ဖြစ်တယ်ကြောင်ပြန်ဖြစ်တယ်ဖះလက်တဲ့ကြောင့်မို့တောရိယာပုံနာတို့ သူတို့အိမ်ကခွေးလေးပြန်ဆွဲပြီးသေတော့အိမ်မှာခွေးလေးပဲပြန်ဖြစ်တာပဲနော်ဒါကြောင့်မို့ဦးဇင်းတို့ကအခုတရားနာတယ်တရားရှုတယ်ဆိုတော့ဩငါတို့ကဒီအသည့်အမြင်တွေမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာလဲငါတို့ရှုနိုင်အောင်ကြိုးစားရမယ်ဩရုပ်လို့ရှုမလားနာမ်လို့ရှုမလားဩရုပ်ရဲ့ဖောက်ပြန်တဲ့သဘောရှုမလားနာမ်ရဲ့သိပြီးပြက်သိပြီးပြက်ဆိုရယ်နာမ်ရဲ့သဘောရှုမလားဝေဒနာခံစားတဲ့သဘောရှုမလား သင်္ခါရခန္ဓာဒီဩလောဘစိတ်ကလေးဖြစ်ပြီးပြက်လိုက်ဒေါသစိတ်ကလေးဖြစ်ပြီးပြက်လိုက်တွေးတာလေးအဲ့လည်းဖြစ်ပြီးပြက်ဝမ်းသာစိတ်ကလေးဖြစ်ပြီးပြက်ဆိုပြီးတော့ခန္ဓာ၅ပါးနဲ့ရှုမလားနော်အဲ့လိုရုပ်လို့ရှုမလားနာမ်လို့ရှုမလားဝေဒနာလို့ရှုမလားသင်ညာရှုမလားသင်္ခါရရှုမလားခန္ဓာ၅ပါးတစ်ပါးပါရှုအဲ့ဒီလိုရှုတတ်ရင်တော့ အဲ့ဒီပေါ်မှာအနိစ္စဒုက္ခလက္ခဏာတွေတင်တတ်ရင်တော့ဦးဇင်းတို့ဒကာတော်မတွေအသေးတတ်ပါတယ်အဲ့လာမှမဟုတ်ဘူးဆိုလို့ရှိရင်တော့လာပြီဒေဂာနာနီကျတော့မြေလေးလာတယ်သားလေးလာတယ်သမီးလေးလာတယ်အစွဲဥပါဒဏ်ကြီးနဲ့သေရင်တော့သွားရလိမ့်မယ်တဲ့အပယ်လေးပုံတွေပြန်ပြီးတော့အဲ့ဒီကနေဒိဋ္ဌိနောက်ဒေါသကပ်ပြီးဆွဲချလို့ကြောင့်မို့ခန္ဓာ၅ပါးကိုဦးဇင်းတို့ဒကာတော်မတွေကအမှန်မြင်အောင်အမှန်သိအောင်အလိုရှုရမယ်နော်ကဲအဲ့ဒီကနေပြီးတော့ဆက်သွားဆက်သွားတော့ဥပမာတွေကြံသေးလို့နော်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 ။ရာဂတွေနဲ့ပေါင်းနေတာ။အဲ့ဒီလောဘတွေရာဂတွေဟာဦးဇင်းတော်ဘဝတွေမှာကိလေသာအာယုံကာမဂုဏ်မှန်သမျှအစင်ပေါ်မှာလည်းတတ်မှတ်တယ်အနံပေါ်မှာလည်းတတ်မှတ်တယ်အတန်ပေါ်မှာလည်းတတ်မှတ်တယ်အရသာပေါ်မှာလည်းတတ်မှတ်တယ်အတွေ့အထိပေါ်မှာလည်းတတ်မှတ်တယ်အတွေ့ပေါ်မှာလည်းတတ်မှတ်တယ်ဆိုပြီးအဲ့ဒီတတ်မှတ်နှစ်သက်တတ်တဲ့ဟာကိုတဏှာရာဂလို့ပြောတာအဲ့ဒါနဲ့လည်းမပေါင်းနဲ့လို့ပြောတာနော်အဲ့ဒီဟာနဲ့ပေါင်းပြီးတော့တခါတည်းဝေါအစင်းတွေနောက်လိုက်ပြီးတော့ဟာကြည်ဟာကြည်ဟာကြည်ဟာကြည်ဟာ အတန်နေနောက်လိုက်ပြီးနားထောင်ဟာနားထောင်ဟာအိုးအမျက်မပြနားထောင်ပြီးတော့အဲ့ဒါဒီနဲ့ပေါင်းနေရင်အဲ့ဒါတဏှာနဲ့ပေါင်းနေရင်အဲ့ဒါအသက်ခံရလိမ့်မယ်လို့ပြောတာနော်အဲ့ဒီဟာတဲ့အကြောင်းမို့မြတ်စွာဘုရားကကာမတဏှာတဏှာရဲ့အမျိုး၃မျိုးဟောလိုက်တာဘဝတဏှာဝိဘဝတဏှာနော်ကာမအာတဏှာဆိုတာကိလေသာအာယုံကာမဂုဏ်နဲ့ပတ်သက်တဲ့တဏှာတွေအဲ့ဒါတွေမပေါင်းနဲ့အဲ့ဒါတွေပေါ်မှာတတိထားပြီးရှုနိုင်အောင်လုပ်လို့ပြောတာ မျက်စိနဲ့အစင်းနဲ့တိုက်တိုင်းမှလည်းဩမြင်တာလေးကလည်းမြင်ပြီးပြက်ကြားတာလေးကလည်းကြားပြီးပြက်နားတာလေးကလည်းနားပြီးပြက်သူကသူသူ့သဘောသူရုပ်တွေကလည်းပြောင်းလဲနေတာနာမ်တွေကလည်းပြောင်းညွတ်ပြောင်းညွတ်ပြီးဒီရုပ်နဲ့ဒီနာမ်ဖြစ်ပြီးပြက်နေတဲ့သဘောတွေပဲရှိတာတွေကိုဉာဏ်နဲ့မြင်အောင်တတိထားခိုင်းတာရှုခိုင်းတာအဲ့လိုရှုနိုင်တဲ့အခါကျမှကိလေသာအယုံကာမဂုဏ်တရားတွေပေါ်မှာမတွေ့တာဘူးဘဝတွေပေါ်မှာမတွေ့တာဘူးเนาะအဲ့ဒီလိုကာမတဏဘဝတဏဝိဘဝတဏဆိုတဲ့ဘဝရဲ့ပြတ်ဆဲချောင်းတွေကိုအလိုရှိတယ် အဲ့ဒါတွေအလိုရှိပေမဲ့လည်းနောက်ဆုံးတော့လမ်းကပြန်ပြီးတော့ချော်နေကြတာပဲဘဝပြန်ပြီးတာပဲကွာဆိုပြီးတော့သူကတော့ဒီဥစေတာဒိဋ္ဌိနဲ့အဲသွားပြီးတော့တက်ဆိုင်တဲ့သဘောမျိုးပေါ့နော်သေပြီးဟိုဘက်ဘာမှမရှိဘူးဆိုပြီးတော့သူကအာထင်ရလောက်တာပါပဲအဲ့ဒါမျိုးအယူတွေပေါ့နော်အဲ့လိုအယူတွေနဲ့လည်းလွတ်သလားဆိုမလွတ်ဘူးနောက်ဆုံးဒီဘဝတွေပဲပြန်ပြီးတော့အော်တဖအဖမှန်ထထ ပြန်ပြီးတော့ဘဝတွေကိုရနေရတယ်တဲ့ဒါကြောင့်မို့အဲ့ဒီကာမတဏ္ဍဘဝတဏ္ဍဝိဘဝတဏ္ဍဆိုတဲ့တဏ္ဍသုံးပါးကနေမှလွတ်မြောက်အောင်လို့ဦးဇင်းတို့တွေရုံထွက်ရမယ်လို့ဘုရားပြောတာအဲ့ဒီကနေရှေ့ဆက်သွားတော့ရွာကြီး6ရွာတဲ့ရွာကြီး6ရွာဆိုတာကလည်းတခြားမဟုတ်ပါဘူးတဲ့နော်အိမ်6လုံးပဲရှိတယ်ဆိုတော့မျက်စိနားနာလျှာကိုမနှောအဲ့ဒါကိုပြောတာမျက်စိဆိုတာကလည်းတဲ့မြင်တတ်တဲ့သဘောလေးပဲရှိတာပဲနော်တဲ့ကျန်တာဘာမှမရှိဘူးတဲ့ ပညာရှိတဲ့ပုံကိုယ်တွေကဒီမျက်စိကိုငါတို့တွေ့တာလိုက်တာဒီမျက်စိလေးမကန်းအောင်ဒီနားလေးမကန်းအောင်ဒီနှာခေါင်းလေးဒီပါးစပ်လေးဒီကိုယ်လေးဒီမနှောလေးကိုတခါတည်းထိမ့်သိမ့်လိုက်ကြရတာစောင့်ရှောက်လိုက်ကြရတာတဲ့အဲ့ဒီလောက်ထိမ့်သိမ့်စောင့်ရှောက်နေရတဲ့မျက်စိဘာတွေရှိသလဲကြည်သန်းနဲ့မြင်တတ်တဲ့သဘောလွယ်ရင်ကြံတဲ့ဘာနှစ်သာရမှမရှိဘူးတဲ့နားကလည်းသူကသူသူကြားတတ်တဲ့သဘာဝပြီးရင်ဘာနှစ်သာရမရှိဘူးတဲ့နှာခေါင်းကလည်းဒီတိုင်းပဲဘာနှစ်သာရမှမရှိဘူးတဲ့နံတတ်တဲ့သဘောကလွဲပြီးတော့ ရှားကလည်းသူ့အသူစားတဲ့အခါစားသီးသိသိတဲ့အရသာကလွယ်ဘာမှမရှိဘူးကိုကြည်ဓာတ်ကလည်းဒီတိုင်းပဲထိသိသိကလွယ်ဘာမှမရှိဘူးတဲ့အဲ့ဒါကြောင့်မို့တကယ်တမ်းကြည့်လိုက်တဲ့အခါကျတော့နော်မျက်စိနာနာလျာကိုမနောဆိုတဲ့အဲ့ဒါကြီးကပုထုဇဉ်တွေကတော့ဆွဲလန်းကြတယ်တဲ့ငါမျက်စိငါမျက်စိငါနာငါနာဆိုပြီးတော့ ဒီပေါ်မှာတိတ်ပြီးတော့တန်ရောစဉ်တွေ့ကြတယ်ဆွဲလန်းကြတယ်ဒီခန္ဓာကိုယ်ကြီးပေါ်မှာဒိဋ္ဌိအပြင် ကတ်ကြတယ်တဲ့အရိယာတွေသူတော်ကောင်းတွေကတော့မကတ်ဘူးတဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာအော်ငါကောမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားလို့ तू ကအဲ့ဒီလိုမြင်အဲ့လိုသိအောင်ရှုရမယ်တဲ့နော်အဲ့လိုရှုတဲ့အခါကျတော့တဲ့အဲ့ဒီမှာအခုရွာကြီး6ရွာတဲ့အဲ့ဒီရွာကြီး6ရွာမှာဓမြလာလာတိုက်တယ် ဓမြလာလာတိုက်တယ်ဆိုတော့ဓမြကလည်း6ယောက်သုံးစုံဓမြတယ်နော်သုံးစုံဓမြဆိုတသုံးစုံ2ယောက်2ယောက်ဆို6ယောက်ဓမြ6ယောက်ဆိုတာဘာလဲဆိုတော့အစင်အတန်အနံ့အရသာတွေ့ထိစရာကြံတွေးစရာတဲ့အဲ့ဒီ6ယောက်ကိုတဲ့အဲ့ဒါဓမြလို့ပြောတယ်အဲ့ဒီဓမြတွေကလည်းလာလာနှိမ့်ဆက်တယ်တဲ့နော်မျက်စိနဲ့အစင်းနဲ့တိုက်လိုက်တဲ့အခါကျတော့ဥစဉ်တို့လိုချင်တော့လောဘအနှိမ့်ဆက်ခံရတယ် မလိုချင်တော့ဒေါသအနှိမ့်ဆက်ခံရတယ်ဟုတ်တယ်မို့လားလိုချင်တယ်မလိုချင်မှုဆိုတဲ့အပေါ်မှာလောဘဒေါသမောဟတွေအနှိမ့်ဆက်ခံနေရလို့အဲ့ဒါဒီဓမြတွေကတနည်းပြောရင်မီးရှို့တယ်ဒီရွာလူတွေလာလာပြီးတော့နှိမ့်ဆက်ပြီးတော့မီးရှို့တယ်ဆိုတာလောဘမီးတွေတောက်အောင်ဒေါသမီးတွေတောက်အောင်မောဟမီးတွေတောက်အောင်အဲ့ဒီအစင်းနဲ့အဲ့ဒါတွေကတိုက်ဆိုင်မှုတွေကဖြစ်လို့အဲ့ဒါကြောင့်အစင်းအတန်အနတ်အရသာတွေ့တည်တရားကိုအဲ့ဒါဓမြ6ရောက်လို့ပြောတာတဲ့ အဲ့ဒီဓမြ6ယောက်ကလည်းအများရန်လာနှိမ့်ဆက်လို့မငြိမ်းချမ်းဘူးတဲ့ဦးဇင်းတို့ဒကာဒကမတွေအခုမြန်မာပြည်ရေးရင်းကြားတချို့တလေတို့ပြောတယ်ဟာအဲ့လိုကလည်းမပြောစားလို့ကလည်းမဝင်ကိုကနေတာနိုင်ငံသားမှာတခါတည်းဟိုးတခါတည်းအခုပြောတဲ့သတင်းတွေဖတ်လိုက် ကြားလိုက်နှိမ့်ဆက်ခံနေရတာမဟုတ်လားအဲ့မပြောအောင်တီးနော်အဲ့ဒီမှာနားတွေမှာနှိမ့်ဆက်ခံနေရဒါကြောင့်မို့မြတ်စွာဘုရားပေးတဲ့ဥပမာသိကောင်းတာနော်နှိမ့်ဆက်ခံနေရတာတဲ့ဓမြတွေကနှိမ့်ဆက်နေရတာအမေရိကနဲ့ဆို မိုင်မောင်များစွာဝေးကွာတဲ့ကိုမြန်မာနိုင်ငံမှာဖြစ်နေတာအော်တည်င်းလေးကြတော့မနေနိုင်ဘူးကိုလူမျိုးအတွက်ဟဲ့နိုင်ငံအတွက်ဟဲ့ဘလို့ဟဲ့ညာလို့ဟဲ့နဲ့ဆိုပြီးတော့အဲ့ဒီမှာနားတွေမှာတခါတည်းဟိုကပြောပြန်ပြီဟောဟိုလိုလားဒီလိုလားအနှိမ့်ဆက်ခံနေရတာတဲ့အဲ့ဒါဘာကြောင့်လဲဆိုတော့ဦးဇင်းတို့တွေတတိမထားလို့ပဲဟုတ်တယ်မဟုတ်လားနော်တတိမထားတဲ့ခါကျတော့အနှိမ့်ဆက်ခံရတယ်တတိထားရင် အနှိမ့်ဆက်မခံရဘူး နော်ဒီကြောင့်မို့မြတ်စွာဘုရားအာယုံ6ပါးတကား6ပါးတွေးတိုင်းတွေးတိုင်းမှာလည်းပဲရှုခွက်တွေကိုရှုရမယ်အဲ့ဒီရှုတဲ့အခါမှာလည်းပဲမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာဦးဇင်းတို့တရားတော်မှတွေရုပ်ကိုရှုမှလားငါနာမ်ကိုရှုမှလားခန္ဓာ၅ပါးတစ်ပါးပါဘာရှုမှလဲအရင်ရွေးအရင်ရွေးပြီးတော့ရုပ်ကိုရှုနိုင်တဲ့ပုဂ္ဂိုလ်မျက်စိနဲ့အဆင်းနဲ့တိုက်တယ်အော်ဆင်းရုပ်လေးတွေဖောက်ပြန်နေပါလားမျက်စိကနေအဆင်းကိုကြည့်လိုက်တယ်ရှေ့ကအဆင်းလေးတွေဝါရာနေတစ်မျိုးဏီတာတစ်မျိုးဦးဇင်းတို့အခုကြည့်လိုက်တယ် အဲအဖြူရောင်တစ်မျိုးအမဲရောင်တစ်မျိုးအဝါရောင်တစ်မျိုးရွှေရောင်တစ်မျိုးအမျိုးမျိုးတွေပြောင်းပြောင်းမြင်နေရမျက်စိတွေကလည်းပြောင်းလဲမြင်ခြင်းပဲပြောင်းလဲနေရပါလားနားတန်တွေကလည်းဒီတိုင်းပဲသိတာတဲ့ဥစဉ်အတန်လေးနားထောင်ကြည့်ချေဟောနေတဲ့အတန်တတန်ပြီးတတန်တတန်ပြီးတတန်ဟောနေတဲ့အတန်လေးကလည်းတတန်ပြီးတတန်တတန်ပြီးတတန်အဲ့ဒါမျိုးလေးတွေကိုတခါလဲပြောင်းလဲနေတာအတန်လေးတွေကလည်းပြောင်းနေတာ အဆင်းလေးတွေကလည်းပြောင်းနေတာအနံလေးတွေမှွေတလဲနံတလဲအနံလေးတွေကလည်းပြောင်းနေတယ်စားတဲ့အခါကျတော့လဲချိုတလဲဖန်တလဲငံတလဲအဲပြောင်းနေတယ်ခန္ဓာကိုယ်မှာလည်းပူတလဲအေးတလဲတွေပြောင်းနေတယ်ဩရုပ်တဘာဝတွေကကြည့်လိုက်တဲ့အခါကျတော့အစင်တွေကလည်းဖောက်ပြန်ပြောင်းလဲနေပါလားအတန်တွေကလည်းပြောင်းလဲနေပါလားအနတ်တွေကလည်းပြောင်းလဲနေပါလားဩပြောင်းလဲနေရတဲ့သဘောပူတလဲအေးတလဲဩရုပ်အစင်တွေကပြောင်းလဲနေရပါလားလို့ ခန္ဓာကိုယ်ပေါ်မှာအဲ့ဒီရုပ်တရားတွေရဲ့အပေါ်မှာဖောက်ပြန်ပြောင်းလဲတာကိုမြင်အောင်ကြည့်အဲ့ဒါရူပပရိစေရညာအဲ့ဒါရုပ်ကိုပိုင်းခြားသိတာအဲ့ဒါမျက်စိနဲ့အစင်းနဲ့တိုက်တိုင်းဖះနဲ့ယဟန္တာတဲ့အရိယာတွေအကုန်ရှုသွားရတာနော်ဒီတရားတွေရှုမသွားပဲနဲ့မတရားဖို့တရားမရဘူးအခုဖះလက်ထက်ကအဲ့ဒါဆိုခဏလေးနဲ့ရသွားတဲ့ပုံကိုယ်တွေအရှင်မြတ်ဘလို့ပြောမှလဲလို့ပြောမှအဲ့ဒါတွေကဩဘရုံမာကြာပန်း နေအောင်ကြီးစောင့်တယ်လို့သူတို့ကပွင့်ဖို့ရာအတွက်က ready ဖြစ်နေပြီတခါတည်းဟိုမှာနေအောင်ကြီးစောင့်နေတာနေအောင်လေးထိုးတာနဲ့ကုမုဒ္ဒရာကြာပန်းကလာရောင်လေးစောင့်တာလာရောင်လေးလာတာနဲ့ तू ကထပွင့်တာပွင့်ဖို့ရာအတွက်သူတို့ကအစင်းနဲ့ ready ဖြစ်နေပြီနော်ဟောအခုမှကြာဘူးတော့မှမဖူးရသေးတဲ့ပုံကတော့အဝေးကြီးဦးဇင်းတို့တွေအဲ့လိုဘဝမျိုးဘယ်တော့မှရမယ်မသိဘူးအခုလုံနေရတော့နော်သူတို့ကြတော့အရင်ဘဝဘဝတွေကအသင်ချေအနန္တအထုတ်ခဲ့ပြီးသား ဒီယုတ်တရားတွေရဲ့နံတရားတွေရဲ့အပေါ်မှာပြောရရင်တော့ဥပအဲဒီသင်္ခါရုပ္ပခဉာဏ်တွေအထိသူတို့ကရအောင်လုပ်ခဲ့ကြတဲ့ပုံကိုယ်တွေများတယ်အဲ့ဒါကြောင့်မို့ဘုရားရှင်နဲ့လည်းတွေ့တယ်ဘုရားနဲ့တွေ့နိုင်တဲ့ပါရမီတူးရှိတယ်မြတ်စွာဘုရားကလည်းသူတို့ရဲ့ပုံကိုယ်အစ္ဆာတရားကြည့်ပြီးတော့ကိုဘုရားကဓာတိုက်ခေါ်လိုက်တဲ့အခါကျတော့သူတို့ကတခါတည်းမတရားဖို့တရားကိုသူတို့ကသွားပြီးတော့ရတာလေဟုတ်တယ်မဟုတ်လားဦးဇင်းတို့ကကြတော့အခုမှတခါတည်း အဲကြာပင်ကအခုမှစတာရှိသေးတာဆိုတော့ဖိုးပေါ်တွေပွင့်ပေါ်တွေကလည်းအကြာကြီးအဲ့တော့စရမှာတဖြည်းဖြည်းတဖြည်းဖြည်းနဲ့အခုမြင်တာလဲရှုကြာတာလဲရှုနာတာလဲရှု စားတာလဲရှုဒီတော့မရရင်နောက်တော့နောက်တော့မရရင်နောက်တော့ဒီလမ်းသွားမှာတော့တနေ့တော့ဒီပန်းတိုင်ကရောက်ကိုရောက်မှာပဲအနည်းနဲ့အမြန်ပဲဒါကိုမြန်မြန်လျှောက်ရင်မြန်မြန်ရောက်မှာပဲဟုတ်တယ်မဟုတ်လားလမ်းကြောင်းကြီးပေါ်ရောက်နေတယ်မက်ကင်ချက်ပါလမ်းကြောင်းကြီးသိပါရဲ့တန်းနဲ့ ကိုကမြင်တာတွေပေါ်မှာလည်းမရှုဟာလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဆိုတော့ဥစဉ်တို့အရှုနေရင်အယောက်နေမှာပေါ့ဒါကတော့ဥစဉ်တို့ဟိုပုထုဇဉ်တွေဆိုတော့လူတိုင်းလည်းအချိန်ပြည့်တော့မလုံနိုင်ကြဘူးအဲ့တော့ကိုလုံနိုင်တဲ့မြတ်ကိုပဲဥစဉ်တို့ကစ조사စ조사စ조사စ조사ပြီးတော့ဒါလိုပဲရှုရတာဒါကြောင့်မို့အဲ့ဒီမြင်တာပေါ်မှာရုပ်တရားတွေမှာရှုရင်လည်းဩရုပ်သဘောဒီဖောက်ပြန်နေပါလားပြောင်းလဲနေပါလားဟောရုပ်သဘောရှုတဲ့ပုဂ္ဂိုလ်ကနာမ်သဘောရှုတဲ့ပုဂ္ဂိုလ်ကလည်းဩမြင်တာလေးကလည်းမြင်ပြီးပြက်မြင်သိစိတ်လေးကပေါ်ပြီးပြက်သွားပြန်တာ ကြာတိသိလေးကလည်းပေါ်ပြီးပြတ်တာနာတိသိလေးကလည်းပေါ်ပြီးပြတ်တာစာတိသိလေးကပေါ်ပြီးပြတ်တာအာထိတိသိကလည်းပေါ်ပြီးပြတ်တာတွေးတာလေးကလည်းတွေးပြီးပြတ်အော်နန္တရားလေးကလည်းပေါ်ပြီးပြတ်ပေါ်ပြီးပြတ်ပေါ်ပြီးပြတ်ဆိုတာသိနေနန္တရားအော်အဲ့ဒီကနေပြီးတော့ဟုတ်ပြီကဲဝေဒနာသဘောခံစားတာမျက်စိနဲ့အဆင်းနဲ့တိုက်တဲ့ကောင်းတဲ့ခံစားတယ်ခံစားတယ်လည်းခံစားပြက်ဆိုတာလေးခံစားတယ်ခံစားပြက်အလယ်လက်ခံစားတယ်ခံစားပြက်မျက်စိနဲ့အဆင်းနဲ့တိုက်ရင်ခံစားမှု၃မျိုးလည်းခံစားပြက်တယ်နားနဲ့အသံနဲ့ ကြားရင်လည်းကြားတာ၃မျိုးကလည်းခန္ဓာပြက်တဲ့နှာခေါင်းနဲ့အနံ့နဲ့၃မျိုးခန္ဓာပြက်တဲ့ရှာနဲ့အရသာခန္ဓာပြက်အကုန်လုံးအာယုံ၆ပါးတကား၆ပုတ်တွေ့တိုင်းတွေ့တိုင်းတွေ့တိုင်းတွေ့တိုင်းမှာစိတ်ထဲမှာခန္ဓာပြက်ခန္ဓာပြက်ခန္ဓာပြက်ကိုလိုက်ရှုရင်ဝေဒနာခန္ဓာကိုရှုတာအတင်းယောက်ျားလို့ရှိရသိလိုက်တဲ့စိတ်မျက်စိနဲ့အဆင်းနဲ့တိုက်လိုက်တဲ့အခါမှာတင်ညာဆိုတာလဲစိတ်တရားလေးနော်နံတရားလေးနံတရားလေးဆိုတော့ဟိုမှာ မျက်စိနဲ့အစင်းနဲ့တိုက်လိုက်တာနဲ့အော်ယောက်ျားလို့တင်ညာပေးတယ်မိန်းမလို့တင်ညာခွဲလို့တင်ညာပေးကြောင်းလို့အော်ခွဲဆိုတာမရှိကြောင်းဆိုတာမရှိ အော်ဒါလေးဟာနော်တိတတ်တဲ့သဘောလေးကတိပြီးပြတ်တာပဲရှိတယ်ဒါတင်ညာခွဲလို့တင်ညာသွားပေးနေတာကြောင်းလို့တင်ညာပေးနေတာတကယ်အရှိမဟုတ်ပါလားဒါလေးတွေဟာနော် သွားပြီးတော့တင်ညာတွေအပင်းမှားနေပါလားလို့သိပြီးအဲ့ဒီတင်ညာလေးဟာပေးနေတဲ့တင်ညာလေးကဖြစ်ပြီးပြက်ဖြစ်ပြီးပြက်ခွေးလို့သိတာလေးကလည်းနောက်ကစိတ်ကပြန်သိအော်ခွေးဆိုတာမရှိအော်ဒီတင်ညာတွေဟာဖြစ်ပြီးပြက်ဆိုပြီးတော့တင်ညာရဲ့ဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းကိုရှုရတယ်အဲ့ဒါမျိုးမရှုရင်နောက်ဆုံးသင်္ခါရလောဘဒေါသမျက်စိနဲ့ဆင်းနဲ့တိုက်တယ်လူကိုမြင်ရင်ဟောကြိုက်ရင်လောဘဖြစ်မယ်မကြိုက်ရင်ဒေါသဖြစ်အော်လောဘဒေါသခံစားပြီးပြက်ဒါလေးကလည်းဖြစ်ပြီးပြက်တာပဲအဲ့ဒါဆိုရှုရင်သင်္ခါရခန္ဓာကိုရှုတာ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 အဲ့ဒါမျိုးတွေသိပြီးတော့ရှုတတ်ထားတဲ့ပုံကိုကတော့ဥစ္စံတော်ဒကာဒကမတွေခွေးပေါ်မှာလည်းမဆွဲလန်းတော့ဘူးဒါမြင်ရုပ်လို့ကိုကရှုမယ်နာမ်လို့ရှုမယ်ခံစားမှုလို့ရှုမယ်နော်လောဘဒေါသမောဟဖြစ်သွားရင်ဖြစ်သွားတော့ပေါ်မှာအနေစာအနေနဲ့ရှုမယ်ဆိုရင်ဒါရှုတတ်သွားပြီအဲ့တော့မျက်စိနဲ့အစင်းနဲ့တိုက်တဲ့ပေါ်မှာလည်းသူကသူဝေဒနာနဲ့ရှုတဲ့ပေါ်ကလည်းခံစားပြက်နားနဲ့အတန်နဲ့တိုက်တဲ့ပေါ်မှာလည်းဝေဒနာရှုတဲ့ပုံကလည်းခံစားပြက်နှာခေါင်းနဲ့အနံနဲ့ခံစားပြက် ဝေဒနာတစ်လုံးကိုသိပြီးမြင်တာလဲဝေဒနာကြားတာလဲဝေဒနာနာတာလဲဝေဒနာလို့ပထမဝေဒနာတစ်လုံးသိသိပြီးဝေဒနာသဘောကဘာလဲသူကသူခံစားပြတ်တာပဲလို့ခံစားမှုရဲ့အပြက်ကိုရှုလိုက်လို့ရှိရင်ဝေဒနာလို့ရှုတတ်သည့်အတွက်ခွေးကြောင်ကြက်ငှက်အဲ့ဒီပေါ်မှာဘာတစ်ခုမှမစွဲတော့ဘူးဥပါဒံမဖြစ်တော့ဥပါဒံမဖြစ်သည့်အတွက်ဥဒင်းတို့ဒကာတော်မတွေအပယ်ပြန်ကြเสียအကြောင်းမရှိဘူးတဲ့အပြီးလွတ်ပြီလားဆိုတော့သောတာပန်ကြီးမှလွတ်မှာနော်ဘာလို့လဲတရင်ကအားဖြင့်အယူမှားလို့ဒိဋ္ဌိကလို့အပယ်ကိုဆင်းသွားတာ သားဆွဲပြီးတော့သားကိုသားလိုပဲသိတယ်သမီးလိုပဲသိတယ်ရုပ်လိုမသိဘူးနာမ်လိုမသိဘူးဝေဒနာလိုမသိဘူးခန္ဓာ၅ပါးလိုမသိလို့အဲ့ဒီပေါ်မှာဥပါဒံကြီးကတ်တာအဲ့ဒီဥပါဒံကအပယ်ဆွဲချသွားတာအဲ့ဒါကြောင့်မို့အခုတရားအထုတ်တဲ့တရားဓမ္မတွေကဩငါတို့ဟာဒီအပယ်ဆွဲချကြောင်ဖြစ်တဲ့အယူမှားအမှန်မှားတွေမှားအမှန်တွေမြင်ဖို့ရာအတွက်ကတော့ငါတို့တတိဝိရိယဉာဏ်ပညာနဲ့ရှုရမှာပါလားလို့သိပြီးတော့အဲ့ဒီတိုင်းရှုရမယ်အဲ့လိုရှုနိုင်ရင်တော့ ဓမြအတိုက်မခံရပါဘူးတဲ့ဒါပေမဲ့ဒီလောက်ရှိရုံနဲ့ငြိမ့်ပြီလားအဲ့ဒီရွာတဲ့နေုံနဲ့မငြိမ့်အေးသေးဘူးတဲ့ပညာရှိသူတော်ကမင်းသွားအောင်ဒီနေရာဓမြတွေလာတိုက်လို့မငြိမ့်သေးဘူးမင်းဟိုဘက်ကိုဆက်သွားဆိုတော့မြစ်ပြင်ကျယ်ကြီးတွေ့တယ်တဲ့မြစ်ပြင်လေကြီးတွေ့တော့ဟာငါဘလို့လို့ကူရပါမလဲဒီဘက်ကမှနေရင်လည်းငါမဘေးရန်နေရာများတယ်ဟိုဘက်ကန်းကိုတော့ရောက်အောင်ကူးမှာပဲဆိုပြီးအိုင်နာကဝါတို့တစ်ရွက်တို့တစ်ခက်တို့အဲ့ဒါတွေအကုန်ဖောင်ဖွဲ့ ဆိုပြီးတော့မှတခါတဲ့အဲ့ဒီမှာတင်လက်နဲ့ခြေနဲ့ရက်ပြီးတော့အဲ့ဒီမြစ်ကြီးဟိုဘက်ကို ရောက်အောင်ကူးသွားတယ်မြစ်ဟိုဘက်ကန်းရောက်သွားပြီတဲ့မြစ်ဟိုဘက်ကန်းရောက်သွားတော့ချမ်းသာသွားပြီတဲ့မြတ်စွာဘုရားကချက်သားတို့အဲ့ဒီပင်လယ်ပြင်ကြီးဆိုတာတခြားမဟုတ်ဘူးကာမောကတဲ့ကိလေသာအယုံကာမဂုဏ်ဆိုတဲ့ရေအလင်းကြီးကိုပြောတာ ကိလေသာအာယုံကာမဂုဏ်ဆိုတဲ့ရေအလျင်ကြီးကလည်းမင်းတို့ကူးဖြတ်ဖို့အင်မတန်ခက်တယ်တဲ့မျက်စိနဲ့အစင်းနဲ့တိုက်တိုင်းတိုက်တိုင်းမှပယ်နိုင်လားမပယ်နိုင်ဘူးလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်အာယုံကာမဂုဏ်တွေရဲ့အပေါ်မှာမပယ်နိုင်ဘူးချက်သားတော်တဲ့ဒါကြောင့်မို့နိဗ္ဗာန်ကို သွားကျင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီကာမောဃဆိုတဲ့ရူပါယုံတတ္ထာယုံဂန္ဓာယုံရတ္တယုံဖုဋ္ဌပါယုံဓမ္မယုံဆိုတဲ့ အာယုံ၅ပါးကာမဂုဏ်တရားတွေကိုပယ်နိုင်ရမယ်အဲ့ဒီပယ်နိုင်တဲ့ပုဂ္ဂိုလ်မှာတန္တရာရေလျင်ကူးမြောက်နိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဘဝကတဲ့ကာမဘဝရူပဘဝအရူပဘဝဆိုရယ်ဘဝသုံးတာနော်အဲ့ဒီဘဝသုံးခုကိုလည်းပဲအကုန်လုံးပယ်နိုင်ရမယ်ကာမဘဝတော့ပယ်နိုင်တယ်ဗြဟ္မာဘဝကိုသွားညှိနေပြန်တယ်အဲ့ဒီလိုဗြဟ္မာဘဝညှိနေလည်းမရဘူး ကာမဘုံရူပဘုံအရူပဘုံဆိုတဲ့ဘုံ၃ပါးမှာမကန့်ကြီးအောင်ကိုကျင့်ရမယ်ကာမောဂရဲ့ဘဝောဂရဲ့ဘဝတဏကိုပယ်ရမယ်ကာမတဏကိုပယ်ရမယ်လို့ပြောတာကာမောဂနဲ့ဘဝောဂကတဏကိုပယ်ခိုင်းတာကိလေသာအာယုံကာမဂုဏ်တွေကို တွေ့တာကန့်ကြီးတတ်တဲ့တဏကိုပယ်ပါနော်အဲ့ဒီကနေမှဘဝတွေကို တွေ့တာကန့်ကြီးတတ်တဲ့ဘဝတဏကိုလည်းဘယ်နဲ့အောင်လုပ်ပါတဲ့နော်ဒိဋ္ဌောကတဲ့ ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်လို့ခေါ်တဲ့ဟောဒီခန္ဓာ၅ပါးကြီးအပေါ်မှာငါကိုလို့အယူလွဲတဲ့ဒိဋ္ဌိကိုလည်းပယ်နိုင်အောင်လုပ်ပါဒီခန္ဓာ၅ပါးဒိဋ္ဌိကိုမပယ်သမျှသောတာပန်တောင်မဖြစ်ဘူးနော်တဏှာကနောက်မှတတ်ရမှာဘာလို့လဲဆိုတော့တဏှာအပိတတ်တာကယဟန္တာကြီးမှတတ်နိုင်တာဒိဋ္ဌိကအရင်ဆုံးပယ်ရမှာဒိဋ္ဌိနဲ့ဝီဇိကိစ္စပယ်မှ သောတာပန်ဒါကြောင့်မို့ဥဒ္ဒနောတရားဓမ္မတွေ ဒိဋ္ဌိကိုအရင်တတ်ရမှာတဲ့ရုပ်ကိုဖောက်ပြန်တဲ့အခါကျတော့ငါရုပ်လို့ဆွဲရင်ဒိဋ္ဌိငါစိတ်လို့ဆွဲရင်ဒိဋ္ဌိငါခံစားတယ်လို့ဆွဲရင်ဒိဋ္ဌိငါမှတ်သားတယ်လို့ဆွဲရင်ဒိဋ္ဌိငါစိတ်ဩငါစိတ်ကတိုးထလိုက်တာလောဘကိုလည်းငါဒေါသကိုလည်းငါလို့ဆွဲရင်ဒိဋ္ဌိအဲ့ဒီခန္ဓာ၅ပါးပေါ်ရဲ့အပေါ်မှာဒိဋ္ဌိပြုတ်အောင်လုပ်ရမယ်လို့ပြောတာအဲ့ဒီဒိဋ္ဌိပြုတ်မှသာလျှင်ဟောဒီတန္တရာရေလျင်ကြီးကလည်းကုမြောက်နိုင်တယ် အဝိဇောကဟောနောက်တစ်ခုက နော်အဝိဇ္ဇာတဲ့သစ္စာလေးပါးကို မသိမှုသစ္စာလေးပါးကိုဘယ်လိုမသိတာလဲဆိုတော့ဟောဒီခန္ဓာကြီးကဒုက္ခသစ္စာကြီးဖြစ်ပြီးပြက်နေတာ ရုပ်တွေကလည်းဖြစ်လိုက်ပြက်လိုက်နာမ်တွေကလည်းဖြစ်လိုက်ပြက်လိုက်ဝေဒနာတင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးယုံ nant တရားတွေကဝေါ်ဒဇတ်တဲ့ဖြစ်ပြီးတော့ပြက်နေတဲ့သဘောကို ဖြစ်ပြက်ကိုမမြင်ဖြစ်ပြက်ကိုမမြင်တော့ဒုက္ခလို့မသိဘူး အဲ့ဒါကြောင့်မို့အရင်ဆုံးဦးဇင်းတော်တရားတော်မတွေနိဗ္ဗာန်ရောက်ချင်ပါတယ်ရောက်ချင်ပါတယ်ဆိုတော့ပထမယုတ်တရားနန္တရားကိုသိအောင်လုပ်ရမယ်ယုတ်နံရဲ့ဖြစ်ချင်းပြက်ချင်းသဘာဝတရားတွေမြင်အောင်ကြည့်အဲ့ဒါတွေကြည့်ပြီးတော့မှယုတ်တရားတွေရဲ့နန္တရားတွေရဲ့ဖြစ်ချင်းပြက်ချင်းတွေကိုမြင်လာမယ်မြင်လာတဲ့အခါကျတော့မှအော်ဒီအခုခန္ဓာ၅ပါးကိုရှုတဲ့ရှုတဲ့နေရာမှာဆိုလို့ရှိရင်အော်လောဘစိတ်ကလေးကလည်းဖြစ်ပြီးတော့ပြက်လာပြန်ပြီဒေါသစိတ်ကလေးကပေါ်လာပြန်ပြီ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 အခါကျတော့မှဒုက္ခလက္ခဏာဉာဏ်ကြီးထင်တယ်တဲ့။အော်ဒီယုတ်တရားနံတရားတွေဟာဒလဇာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေပါလား။ဒီယုတ်တရားနံတရားတွေဟာဖြစ်ချင်းပြက်ချင်းနေနဲ့ပြည့်နေရပါလားလို့အဲ့ဒီယုတ်တရားနံတရားတွေရဲ့အပေါ်မှာဖြစ်ချင်းပြက်ချင်းနေဒလဇာရှုပြီးတော့ဒုက္ခလို့မြင်တော့မှသမုဒိယတဏှာကိုပယ်ပြီ။အော်ဒီပေါ်မှာမတမကန့်ကြီးတော့ဘဝတွေမလိုချင်တော့ဘူးဟောတဏှာပဲလာပြီ။ကာမတွေကိုမလိုချင်တော့ဘူး။ ကိလေသာအာယုံကာမဂုဏ်တွေကလည်းဘလောက်ပဲခံစားခံစားဘလောက်ပဲသုံးဆောင်သုံးဆောင်ဖြစ်ပြီးတော့ပြည့်ရတယ်။ကောင်းတာလေးတွေခံစားခဲ့တယ်၊ကောင်းတာလေးတွေစားခဲ့တယ်၊ကောင်းတာလေးတွေတွေ့ထိခဲ့တယ်ဆိုတော့ခံစားမှုတွေအတွေ့အထိတွေအခုဘာရှိသေးလဲဘာမှမရှိတော့ဘူး။အကုန်လုံးဟာခံစားပြီးတော့ပြည့်နေရတယ်လို့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ရဲ့အပေါ်မှာခံစားပြီးတော့ပြည့်နေရတဲ့သဘောတွေမှတ်သားပြည့်နေရတဲ့သဘောတွေလောဘဒေါသမောဟရဲ့ဖြစ်ပြီးပြည့်နေရတဲ့ သင်္ခါရဒုက္ခတွေကိုမြင်လို့အဲ့ဒီပေါ်မှာကန့်ကြီးတဲ့တဏှာလောဘချုပ်ဆုံးရတယ်မလိုချင်တော့နောက်ဘဝရလဲဒီတိုင်းကြီးသွားနေရမှာပဲသွားကြိုက်တဲ့လောက်သွားနောက်ထပ်ဘဝရှင်မြင်းဖြစ်ဖြစ်လူဖြစ်ဖြစ်ခွဲဖြစ်ဖြစ်နတ်ဖြစ်ဖြစ်မြမာဖြစ်ဖြစ်မောပြမြမာဘလို့ပဲဖြစ်ဖြစ်ဖြစ်ချင်းပြချင်းနေနဲ့အိုလိုမဆုံးနာလိုမဆုံးသေးလိုမဆုံးကြီးနဲ့သွားနေရမှာပဲလို့သိပြီးတော့အော်ဒီဘဝကိုမလိုချင်တော့ဘူးအဲ့ဒီကြတော့မှ အော်တဏှာက ကာမကိုလည်းပယ်တယ်ဘဝကိုလည်းပယ်တယ်နော်ဒိဋ္ဌိအယူမှတွေကိုလည်းပယ်ပြီဘာလို့လဲအမှန်မြင်လို့အမှန်သိလို့အဲ့ဒီတဏှာကိုပယ်လိုက်တဲ့အခါကျတော့ဘာကြောင့်ပယ်တာဒုက္ခသိလို့ပယ်တာတဲ့ဘသူကပယ်တာတော့ဆိုတော့မဂ္ဂင်၈ပါးဆိုတဲ့အကျင့်များတရားကြီးကပယ်လိုက်တာသီလနဲ့တမာတိနဲ့ပညာနဲ့သုံးစင်းနဲ့ပယ်တာအဲ့ဒီသီလအကျင့်တမာတိအကျင့်ပညာအကျင့်သုံးစင်းနဲ့ပယ်လိုက်တဲ့အခါကျတော့ တဏှာသမုဒိယခြုံငိမ့်ပြီတဲ့ကာမကိုလည်းမတွေ့တာတော့ဘူးဘဝတွေကိုလည်းမတွေ့တာတော့ဘူးတဲ့နော်အဲ့ဒီကာမတဏဘဝတဏဝိဘဝတဏဆိုတဲ့ဘဝသုံးဓာန်ရဲ့အပေါ်မှာအကုန်လုံးမတွေ့တာမကတ်ညိတော့ဘူးဘဝသုံးပါဘုံသုံးပါကိုလည်းဘာတစ်ခုမှမကတ်ညိတော့ဘူးတဲ့သမုဒိယသစ္စာတဏပယ်ပြီတဲ့နော်အဲ့ဒါကို အပိပယ်တော့နောက်ဆုံးယဟန္တာနော် သောတာပတ္တိမက်ကိုရောက်ရင်တော့အပြီးမပယ်သေးဘူးเนาะအဲ့ဒီကြတော့အခုဒုက္ခသစ္စာကိုမြင်မှသမုဒိယကိုပယ်တယ်ပယ်တဲ့အခါကြတော့မှအဲ့ဒီပယ်ချောင်းဖြစ်တဲ့အကျင့်များတရားကြီးဟာမက်ခင်ရှစ်ပါးတဲ့ဖောင်ဖွဲ့တယ်ဆိုတာကမြတ်စွာဘုရားကရှစ်သားတခြားမဟုတ်ဘူးတဲ့ ဖောင်ဖွဲ့တယ်ဆိုတာအဲ့ဒီမက်ကင်ရှင်ပါအကျင့်တရားကြီးကိုပြောတာမက်ကင်ရှင်ပါအကျင့်တရားကို ဖောင်လို့ဥပမာပေးတာတဲ့ဟိုဘက်ကန်းကိုကုမဲ့ပုဂ္ဂိုလ်ကမြက်တွေသိရတဲ့အမိုက်တွေဓာတ်တွေဝါးတွေကိုဖောင်ဖွဲ့ပြီးတော့ဟိုဘက်ကန်းကိုကူးတယ်ဆိုတာအဲ့ဒီမက်ကင်ရှင်ပါကြီးနဲ့ကူးတယ်လို့ဥပမာပေးတာတဲ့မက်ကင်ရှင်ပါဆိုတဲ့ဖောင်ကြီးနဲ့ကိုတော့ဒုက္ခသမုဒယတွေခြုံငိမ့်နဲ့နိဒေါတာဆိုတဲ့နိဗ္ဗာန်ဟိုဘက်ကန်းကြီးကိုရောက်ပြီတဲ့ ဒုက္ခတွေငြိမ့်သွားပြီအဲ့ဒီဘက်ကံဆိုတာနိဗ္ဗာန်ကိုပြောတာဒီဘက်ကံဆိုတာတက္ကာယဒိဋ္ဌိငါကိုငါဟာငါဥစ္စာဆိုပြီးမိဆယ်တစ်ပါးတောက်လောင်နေတဲ့နေရာကြီးပြောတာအဲ့ဒါကြောင့်မို့မြတ်စွာဘုရားကအာတိဝေသောပမသုတ်တန်ကြီးဟောပြီးတော့ချက်သားတော်တဲ့ကံတိဟုသောမင်းတရားကငါတို့ကိုကာမဘုံရူပဘုံအရူပဘုံဆိုတဲ့ဘဝသုံးပါးဆိုတဲ့ထောင်ကြီးထဲမှာထက်ခံထားရတာ ဓာတ်ကြီး၄ပါးဆိုတဲ့မွေကြီး၄ခေါင်းကို အနန္ထာတာအဲ့ဒီမွေတွေဟာအစိတ်ပြင်းတယ်တနေ့တနေ့ငါတို့ကိုတကောင်းကောင်းကကြိုက်ပြီးတော့တတ်လိုက်မယ်သူတို့မတတ်ခင်မှာ အကြိုက်မတတ်ခင်အားသေးခင်မှာအဲ့ဒီဓာတ်လေးပါးရဲ့အပေါ်မှာညင်းငွေအောင်ရှုပါယုံမုံအောင်ရှုပါဓာတ်ကိုဓာတ်လို့သိအောင်လုပ်ပါငါကိုလို့ငါဟာလို့ငါအာငါဥစ္စာလို့မစွဲအောင်လုပ်ပါတဲ့ငါကိုငါဟာငါဥစ္စာလို့မစွဲဘဲနဲ့ဩဒါဓာတ်သဘောဓာတ်ဆောင်နေတာပဲ ဓာတ်ရသဘာဝပဲလို့အဲ့ဒီလိုအမှန်မြင်အမှန်သိအောင်လုပ်ပါ လူသားသမား9ယောက်တဲ့မွေကြီးလေးကောင်ဘေးကလွတ်တော့လဲလူသားသမား9ယောက်ဆိုတာခန္ဓာ9ပါးကိုပြောတယ် ရူပခန္ဓာရဲ့အပေါ်မှာလည်းငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဖြစ်ပြီးတော့ပြက်နေတယ်ဝေဒနာကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ဖြစ်ပြီးတော့ပြက်နေတယ်သိညာကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ဖြစ်ပြီးတော့ပြက်နေတယ်သင်္ခါရဆိုတဲ့လောဘဒေါသမောဟတွေကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ဖြစ်ပြီးတော့ပြက်နေတယ်ဝိညာဏလေးကလည်းသိပြီးတော့ပြက်နေတယ်လို့ခန္ဓာ၅ပါးရဲ့အပေါ်မှာငါကိုမဟုတ်တဲ့အကြောင်းငါဥစ္စာမဟုတ်တဲ့အကြောင်းဖြစ်ပြီးပြက်နေတဲ့အကြောင်းကိုရှုနိုင်ရတမာဒိဋ္ဌိ ငါကိုငါဟာငါဥစ္စာငါစိတ်ငါခံစားတယ်ငါမှတ်သားတယ်လို့ယူမိရင်တော့မိစ္ဆာဒိဋ္ဌိအဲ့ဒါအမှားမြင်အမှားသိအဲ့ဒီအတိမျိုးနဲ့ကတော့ဥစဉ်တို့ဒကာဒကမတွေအပယ်မလွတ်နိုင်ဘူးတဲ့ဒါကြောင့်မို့ခန္ဓာ၅ပါးရဲ့အပေါ်မှာလည်းဖြစ်ပြီးတော့ပြက်တာကိုမြင်အောင်ရှုပါနောက်လူယုံလူသားသမားဆိုတာကတဏှာအဲ့ဒီတဏှာနဲ့လည်းမပေါင်းနဲ့တဲ့နော်အဲ့ဒီတဏှာနဲ့လည်းမပေါင်းနဲ့တဏှာကိုခွာပါ အဲ့ဒီကနေရွာကြီး6ရွာဆိုတာက မျက်စိရယ်နားရယ်နှာခေါင်းရယ်ရှားရယ်ကိုယ်ရယ်မနှောရယ်အတွင်းအာယနာ6ပါးဓမြ6ရောက်ဆိုတာကအစင်းရယ်အတန်ရယ်အနံ့ရယ်အရသာရယ်တွေ့ထိရရယ်ကြံတွေ့ရဆိုတဲ့အာယုံ6ပါးဆိုတဲ့ဓမြတွေက လာလာပြီးနှိမ့်ဆက်တာမျက်စိမှာလည်းအစင်းတွေကနှိမ့်ဆက်တယ်နားမှာအတန်တွေကနှိမ့်ဆက်တယ်အဲ့ဒီအနှိမ့်ဆက်ခံရလို့လောဘမိတွေဒေါသမိတွေမောဟမိတွေတောက်လောင်ရတယ်ဒါကြောင့်မို့မြတ်စွာဘုရားက ချက်သားတော်ဒီဘဝဒီတန္တရာဟိုက်တက္ကရာဒိဋ္ဌိဆိုတဲ့ဒီဘကံကြီးထဲမှာနေနေသေးသမျှတော့ဘဝတိုင်းဘဝတိုင်းမှာအိုလိုမဆုံးနာလိုမဆုံးသေလိုမဆုံးဆိုရရခြင်းပူဆွေးရခြင်းငိုကြွရခြင်းဆိုတဲ့မိဆရဘာတွေနဲ့လုံထွဲပြီးနေနေရမှာတဲ့ဘယ်တော့မှငြိမ့်နေချမ်းသာတယ်ဆိုတာမရှိပါဘူးတဲ့ဒါကြောင့်မို့တကယ်ငြိမ့်အေတဲ့ချမ်းသာကြီးကိုလိုချင်ရင်တော့ဖောင်ဖွဲ့ပြီးတော့ခြေသားတို့မက်ကင်ဖောင်ကြီးနဲ့ ဩဃာလေးပြားဆိုတဲ့သန္တရာရေလျင်ကြောကြီးမှာကာမဘဝကာမောဃတဲ့နော်ကိလေသာအာယုံကာမဂုဏ်တွေကိုတွေ့တာတဲ့တဏှာကိုလည်းနော်လွတ်အောင်ကြိုးစားပါဘဝကဘဝတွေကိုတွေ့တာတဲ့တဏှာကိုလည်းလွတ်အောင်ကြိုးစားပါဒိဋ္ဌောကဆိုတဲ့ငါကိုငါဟာငါဥစ္စာလို့ခန္ဓာ၅ပါးယုံနံတရားရဲ့အပေါ်မှာဆွဲလန်းတဲ့ဒိဋ္ဌိကိုလည်းပြုတ်ပါအဝိဇ္ဇောကဆိုတဲ့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဆိုတဲ့ သစ္စာ၄ပါးကိုလည်းထွတ်ထွင်သိအောင်လုပ်ပါအဲ့ဒီလိုလုပ်မယ်ဆိုရင်တော့နိဗ္ဗာန်တိဟုသောဟိုဘကံကို ရောက်ပြီးတော့ဦးဇင်းတို့တရားဓမ္မတွေတကယ်ချမ်းသာအစစ်ကြီးချမ်းသာပါပြီတဲ့ဒါကြောင့်အာတိဝိသောပမသုတ်တန်ဒေသနာတော်ကိုကြားနာပြီးတကာလဦးဇင်းတို့တရားဓမ္မပေါင်းသူတော်ကောင်းတို့တို့ရည်အိုခြင်းကင်းရာနာခြင်းကင်းရာသေခြင်းကင်းရာ စိုးရင်ရခြင်းပူဆွဲရခြင်းငိုကြွေးရခြင်းဆိုတဲ့မိစရပါရိကင်းရာချုပ်ရာငိမ့်ရာသိမ့်ရာဖြစ်တဲ့အပင်ခတ္တဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောင်ပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓု သာဓုပါဖျား